ဒကာကံဆိုတဲ့ဒကာလေးနဲ့တရားဟောရတယ်။ဒီနေ့တော့ဒကာထွန်းလူလားနေဟမ်ဒကာလူပါဗျာဒကာလူလားဒကာလူဒကာလူဟုတ်ဒီနေ့ဒကာလူနဲ့ဟောရမှာဒကာလူကမင်းညကနေမကောင်းလို့တရားနာမလာနိုင်ဘူးလားကျမဗျာอืมဒါရင်မင်းညကဟောခဲ့တဲ့တရားတွေတော့ဘာတွေဟောမှပြီးမှမဟုတ်တော့ပါဘူးဟမ်ကျမမင်းညဟောတဲ့တရားဘာတော့မေးရင်ဖြင့် အဲ့ဒါမင်းညမနာတာနဲ့ဒကာလူတော့ဘာမှပြောနေမှာမဟုတ်ဘူးဟင်ရှင်းပါဗျာဒကာလူလိုပဲမင်းညကအကြောင်းညွှန်လို့မလားတဲ့ပုံကိုယ်တွေလည်းကြီးကြီးလိုက်အောင်မယ်ဒကာလူကနော်ရှင်းပါဗျာဒါကြောင့်မင်းညဟောတဲ့တရားလေးလည်းပဲနည်းနည်းသက်သက်မိအောင်လို့အချင်းချင်းကလေးတော့ကြောက်ပြောအောင်မှာပေါ့ဒကာလူနော်မှန်ပါဗျာ ဝါမိကသုတ်တရားတော်တဲ့ဒီကားလူကနော်ပြန်ပါဗျာတောင်မောကြီးနဲ့ဥပမာပြုပြီးတော့ဟောထားတဲ့တရားအဲဒီတရားကောင်းစဉ်ကလေးရှင်းဥစွာဆိုရစို့ဆောင်းဖို့ကလေးဆိုပြီးတော့ပြောသွားရအောင် မိကိုညင်ခါနေမာမိပြိုတောင်ဖို့မြင်လားဘုရားမြတ်ကတတိလာဟောတူသောအခြင်းဝေရစေရာ olamidụaya odoya gagwaama abiayaeze deyedeli asịne gwejia b na nne gidenawesa asịni င်းစဉ်ကမိโกညင်ခါညင်ခါကာလမှာမိโกတွေထွက်နေတယ်နေမာမီးပြုတ်နေခါကာလတော့မိတော့မိလျာနေပြုတ်အာမိထွက်နေတယ်နော်တကားလို့မှန်ပါဗျာအဲဒီလိုနေမာညမာမိကိုထွက်ပြီးနေမာမိကိုမိတော့မိလျာနေ ထွက်နေတဲ့တောင်ပေါ်ကြီးတစ်ခုကို ယမနာဆရာကြီးကတွေ့မြင်ပါတယ်တကလူကနော်မှန်ပါဗျာယမနာဆရာကြီးကလည်းတော့စကားသွားပြီးတော့သူရကြီးတွေကိုတော့နဲ့ပတ်သက်တဲ့အသိလိမ္မာပညာတွေရအောင်တော့သူတေသနာလုပ်နေတယ်ဆိုပါတော့တကလူကနော်မှန်ပါဗျာအဲဒီယမနာဆရာကြီးကတွေ့တော့ဒီတောင်ပေါ်ကြီးအထူးစားနေဒီတောင်ပေါ်ထဲမှာအထူးစားနေတည်ပြီးတော့ရှိရမယ်လို့ယူဆပြီးတော့သူ့ရဲ့ လူလိမ္မာထူးချွန်တဲ့ပညာနဲ့ပြည့်စုံတဲ့လူလိမ္မာတတိကလေးခေါ်ပြီးတော့ဒီတောင်ပေါ်ကြီးအတူးခိုင်းနေတဲ့တကားလူရနော်ပြမဗျာဒါကြောင့်မိကိုညင်ခါနေ့မှာမိပြိုတောင်ဖို့မြင်လားဆရာများကတတိလာအာပေါတူးသွားခြင်းခွဲကြစေရာတူးတယ်ဆိုတော့ပေါတူးနဲ့တူးရမှာပဲမဟုတ်လားတကားလူရနော်ပြပါဗျာပေါတူးနဲ့တူးခိုင်းပါတယ်ပေါတူးသွားခြင်းခွဲကြစေရာ ဘာတွေ့သလဲဆိုရှိဥစွာမင်းတို့ကို တွေ့တယ်ပေါ်လာမင်းတို့တဲ့နော်မှန်ပါဗျာမင်းတို့ဆိုတာတကားကလမှာပဲနော်မှန်ပါပေါ်လာမင်းတို့ဖားရုပ်တွေ့ရတယ်မင်းတို့ကိုဖယ်ပြီးရှေ့ဆက်တူးလိုက်တော့ကို ဖားတွေ့ကြတယ်ဥဒုမာကြီးကဖားတယ်နော်မှန်ပါဖားရုပ်တွေ့ရလမ်းကွာနှမွာလမ်းွယ်လမ်းကွာနှစ်ခုတွေ့ကြတယ်တဲ့သဗျာရည်စစ်တဲ့သဗျာရည်စစ်ကိုလည်းတွေ့တယ် လိမ့်ညစ်တလီအဲဒီကနောက်ဆက်တူးတော့လိမ့်တွေ့ကြတယ်တကလူကနော်ပြမပါဗျာအဲဒီလိမ့်ကိုဖယ်ထုတ်ပြီးတူးလိုက်တဲ့အခါကာရကာလကြတော့လိမ့်ညစ်တလီဓာစင်းဒီနဲ့ဓာနဲ့စင်းတို့ကိုတွေ့တယ်မှန်ပါဗျာဓာနဲ့စင်းတို့ဖယ်ပြီးတူးလိုက်တော့ဘာတွေ့သလဲဆိုတော့ဓာစင်းဒီနဲ့တွေ့ပြီးအပါတဲ့ဘာတွေကိုတွေ့တောင်မိုတဲကနော်ပြမပစ္စည်းတွေတော်စုံသွားပြီဟုတ်လားတောင်မိုတဲ့ပစ္စည်းတွေတော်စုံနေထူးဆန်းနေနော် တမဗျာအဲတွေ့ပြီအသာအသာတွေ့ပြီးတော့ဘာတွေ့တယ်လဲဆိုတော့နာနကတွေ့တယ်နောက်ဆုံးပဲတဲ့တကလို့ကနော်တမဗျာအဲနာနကတွေ့ပြီအသာနာနက15ဝက်စာစင်ဒီ15ခုဟာသကထာဝက်ထားတဲ့ဗဟေမိစကားတွေပါတဲ့နော်တမဗျာလို့အဲဒီဗေဒီစကားတွေကိုဖြည့်ရှင်းပြီးတော့မနေ့က ၅ပုတ်လောက်တော့ပြီးသွားပြီဒီကလူကနော်မှန်ပါဗျာအဲ့ဒါတွေကိုဇမားကြီးကလာပြီးတော့ရှင်ကုမာရကသဝကိုညခါကာလဒီကြဒနာတွေပေးသွားလို့မြတ်စွာဘုရားကိုမင်းများလေလို့ညွှန်ကြားထားကြတယ်နည်းနည်းကြတော့ရှင်ကုမာရကသဘာကမြတ်စွာဘုရားမင်းများလျှောက်ထားတော့မြတ်စွာဘုရားအစဉ်တိုင်းဖြေအဲ့ဒါငါးဘုတ်တော့ပြီးသွားပြီအဲ့ဒီငါးဘုတ်အဖြေလေးတော့ လွယ်လွယ်ပြီးအောင်ဒီလိုဆုံးကြစေနောက်နာမှာဆောင်းဖို့အဖြေလေးတွေပါတယ်နော်ဘုံနာဘကအဲ့ဒါအတိုင်းဆိုကြစေဟုတ်လားရှင်းပါဗျာဒါမှပြီးတယ်မှာနှုံးမရင်တရားပြီးမှာမဟုတ်ဘူးတောင်ဖို့ဆိုတာဘယ်ဟာလဲဤယုတ်ကိုကြီးပဲတဲ့ဒါဆိုရမယ်ဟုတ်လားတောင်ဖို့ဆိုတာဘယ်ဟာလဲတောင်ဖို့ဆိုတာဒီယုတ်ကိုကြီးပဲတောင်ဖို့ဆိုတာဘယ်ဟာလဲတောင်ဖို့ဆိုတာဘယ်ဟာလဲ ဒီရုပ်ကိုကြီးပဲဒီရုပ်ကိုကြီးပဲဒါဆိုတော့နားလည်ပါရင်နော်တမပါဗျာတောင်ဖို့ဆိုတာဘာလဲဒီရုပ်ကိုကြီးပဲဆိုတော့လူတိုင်းလူတိုင်းကိုယ်ရုပ်ကြီးဟာရုပ်ကိုကြီးဟာတောင်ဖို့ကြီးပေါ့တခါလူကနော်မှန်လားပါဗျာမနေ့ကဖြည့်ကျင်းပြီးတော့ပြကြမှာတော့တောင်ဖို့ကြီးနဲ့ရုပ်ကိုကြီးနဲ့ဒူပုံဟာအဲတောင်ပေါ်ကြီးမှာပေါက်တွေရှိနေတယ်လို့ရုပ်ကိုကြီးမှာလည်းပဲအဲမျက်စိပေါက်နားပေါက်စသည်ဖြင့်ပေါက်ကြီးတွေနဲ့မွင်းချင်းပေါက်တို့ အကိုငွေထွက်တဲ့အပေါက်တော့ပေါက်ကလေးတွေနဲ့ဒီကိုယ်လုံးမှာစကားကျဲပြီးတော့အများကြီးရှိနေတယ်တဲ့ဒါကြောင့်မို့ဒီကိုကြီးဟာတောင်မိုးနဲ့တူပါတယ်တဲ့နောက်တနည်းကတော့ဘုရားရဟနာနောက်တနည်းကတော့ကိုချတွေကမြေကြီးတွေကိုသယ်ယူပြီးတော့အဲ့ဒီမြေကြီးတွေဆွန့်ပြစ်ပြီးတော့ထားတဲ့အစုအဝေးကိုတောင်ပေါ်ကြီးခေါ်ရတာနော်မှန်ပါဗျာအဲ့ဒါလိုပဲဒီရုပ်ကိုကြီးထဲမှာလည်းဆာမင်းမွေးရင်ခြေသက်လက်သက်အစရှိသည်ဖြင့် ရုပ်အစုဝေးတွေရှိအဲဒီရုပ်အစုဝေးတွေကဘုရားရဟနာပုဂ္ဂိုလ်တွေကပယ်စွန့်ထားပြီးတာအစုဝေးတွေဖြစ်တယ်ပုထုဇဉ်ပုဂ္ဂိုလ်တွေကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေကဒီရုပ်စုဝေးတွေကိုအကောင်းကြီးထင်ပြီးသာယာနေကြပေမဲ့လို့ဘုရားရဟနာပုဂ္ဂိုလ်တွေကစွန့်ပယ်ထားပြီးတာဖြစ်တယ်ဒါကြောင့်မို့ခြားတွေစွန့်ထားတဲ့မြေပုံစုကြီးနဲ့လည်းတူပါတယ်တကားလူကနော်ပြန်ပါဗျာနောက်တစ်ခုကတောင်ပေါ်ထဲမှာပုဂ္ဂိုလ်တွေမျိုးမျိုး နေရာဌာနဖြစ်တော့ဒီကိုကြီးတဲ့အဲဒီကိုကြီးတဲ့မှာလည်းပဲထို့အတူပဲပုဗ္ဗောင်မျိုးမျိုးတွေရဲ့နေရာဖြစ်ပါတယ်အဲဒါကြောင့်လည်းပဲဒီကိုကြီးကတောင်ပေါ်ကြီးနဲ့အတူတောင်ပေါ်ကြီးဟာပုဗ္ဗောင်မျိုးမျိုးတွေရဲ့နေရာဖြစ်လို့ကြက်ပြည့်မရှိသလိုပဲဒီကိုပေါင်ကြီးကလည်းပဲပုဗ္ဗောင်မျိုးမျိုးတွေနေရာဖြစ်တော့ကြက်ပြည့်မရှိဘူးကောတကားလို့ကနော်တင်ပါဗျာဒီဒီကိုကြီးကိုသာနှစ်သက်နေတဲ့ပုဂ္ဂိုလ်တွေကတော့ငါကိုငါကိုငါနဲ့သာဆိုင်နေငါပိုင်နေ ငါဆိုးရတယ်အဲဒီလိုအောင်းမိနေကြတတိယကိုဘုံညွန်ကြားနေလို့သူကဗြဟ္မဏဆရာကြီးလို့ဆိုတဲ့တကားလို့ကနော်မှန်ပါဗျာဒီလိုဗြဟ္မဏဆရာကြီးမှာတတိယရှိမယ်ဆိုလို့ရှိရင်တရားတော်၎င်းတစ်ထောင်တော်၎င်းရှိနိုင်ပါတယ်နော်မှန်ပါဒါတဲ့ပို့ပြီးတော့ရှိဖို့ရတော့အကြောင်းမရှိပေဘူးတစ်ထောင်နဲ့ပို့ပြီးတော့သင်ကြားပေးနိုင်မှာမဟုတ်ပေဘူးတကားလို့ကနော်မှန်ပါဗျာ ။ဒါကလူတို့ဘုန်းကြီးတို့ကိုယ်ွယ်ရာဖြစ်တယ်။မြတ်စွာဘုရားသခင်ဆိုတာကတော့ကိုဒီလိုတရားတစ်ထောင်မကပါဘူးတကလူရနော်။ပြမာဗျာ။လူတွေရောနတ်တွေရောပြမာတွေရောတလောကလုံးမှာရှိနေမြအလုံးသောတ attva တွေဟာမြတ်စွာဘုရားရဲ့တပည့်တွေမဟုတ်လားတကလူရနော်။ပြမာဗျာ။သတ္ထာဒေဝမနုဿာနံမြတ်စွာဘုရားရဲ့ဂုဏ်တော်၉ပါးထဲမှာ ဒီကုံလာတပုတ်ပါတယ်တကားလူကနော်ပြန်ပါဗျာသာထာဒေဝမနုဿာနာဒေဝမနုဿာနာနလူတို့ဤသာထာဆရာစင်စီဖြစ်တော်မူပါပဲဤမြတ်စွာဘုရားတွေဆိုတာအလုံးသောလူတွေနတ်တွေမြမာတွေရဲ့ဆရာပဲတဲ့တကားလူနော်မှန်ပါဗျာဆရာဆိုတာဟာဘယ်လိုဂုဏ်နဲ့ပြည့်စုံရသလဲဆိုရင်မကောင်းတာကိုတားမြစ်ရမယ်အကျိုးမဲ့ဖြစ်မဲ့အမှုတွေကိုတားမြစ်ရမယ်နော်ပြန်ပါ အကျိုးရှိတဲ့အမှုတွေကိုညွှန်ကြားရမယ်ဒီကုန်နဲ့ပြည့်စုံမှာပေါ့နော်မှန်ပါဗျာအေးမေတ္တာကရုဏာရှိသွားပြီးတကလားအကျိုးမဲ့အမှုတွေကိုတားမြစ်ပြီးတော့အကျိုးရှိတဲ့အမှုတွေကိုညွှန်ကြားနိုင်ရမယ်တဲ့လောကမှာဆရာတွေလည်းပဲဒီနည်းအတိုင်းပါပဲတကလူလူကနော်မှန်ပါဗျာဆရာလုပ်တဲ့ပုံကိုယ်တွေသာတတိတွေအကျိုးမဲ့မဖြစ်ရအောင်စောင့်ရှောက်ရတယ်အဲတတိတွေအကျိုးများရအောင်စောင့်ရှောက်ရတယ်နော်မှန်ပါညွှန်ကြားရတယ် အဲမြတ်စွာဘုရားမှာတော့သတ္တန်တရားလုံးလျှောက်ပြီးတော့အကျိုးမဲ့ဖြစ်စေနိုင်တဲ့အရာတွေဟူသည်များကိုမြတ်စွာဘုရားကတားမြစ်တယ်တကားလူကနော်မှန်ပါဗျာဒီမျက်မှောက်မှာလည်းကျိုးမဲ့ဖြစ်စေနိုင်တယ်သံဃာမှာလည်းကျိုးမဲ့ဖြစ်စေနိုင်တယ်ဆိုတော့မကောင်းမှုအကုသိုလ်ဟူသည်များတွေကိုပယ်ရှားဖို့ရမြတ်စွာဘုရားကမဟုတ်ဘူးလားတကားလူကနော်ဟုတ်ပါဗျာဟုတ်တယ်အေးကာယကံဖြင့်ကျူးလွန်မှု ကိုယ်ပြင်ကျူးလွန်မှုကာယကမကောင်းမှုတွေနှုတ်ဖြင့်ကျူးလွန်မှုဝစီကမကောင်းမှုတွေစိတ်ဖြင့်ကြာစီမှုမနောကမကောင်းမှုတွေဒီအကုသိုလ်ကံတွေဟူသည်မြတ်ကိုမပြုမလို့ရဘူးလို့မြတ်စွာဘုရားကတားမြစ်ခဲ့တယ်နော်ကျမပါဗျာအဲ့ဒါတွေတားမြစ်ပြီးတော့နေတာဟာလူနာမြမတတ္တဝါတွေကိုအကျိုးမဲ့မဖြစ်ရအောင်လို့မေတ္တာနဲ့ကရုဏာနဲ့ တားမြစ်တာတကားလူကနော်မှန်ပါဗျာအေးသို့တော်လည်းပဲဒီလိုရှိပါတဲ့လူတွေနတ်တွေမြမာတွေဆိုတာကတော့ကိလေသာမကင်းသေးတော့ဒီမကောင်းမှုတွေကိုပြုကျင်ကြတယ်တကားလူကနော်ပြပါဗျာပြုကျင်တဲ့မှုတွေကိုတားမြစ်တော့ထုတ်ချေလွန်းတယ်လို့ဒီလိုလဲထင်တတ်ပါတယ်တကားလူနော်ပြပါဗျာဥပမာအားဖြင့်တကားလူတို့မိဘများကသာသမီတွေကိုသုံးနေဆုံးမရတယ်နော် ဒီမှာကလေးသူငယ်တွေမသိမလိမ္မာတဲ့ပုဂ္ဂိုလ်တွေကိုအေးမသွားသင့်တဲ့နေရာမသွားဖို့မလုပ်သင့်တဲ့အလုပ်ကိုမလုပ်ဖို့တားမြစ်ရတယ်မို့လားတားမြစ်ပါဗျာကလေးငယ်ငယ်လေးဆိုလို့ရှိရင်ဖြင့်အဲ့ဒီကလေးငယ်ငယ်လေးဟာဒုတ်ချောင်းနေအဲဇာသာတို့ဒုတ်ချောင်းတို့ ဒီလိုဟာတွေကိုကိုင်းတွယ်နေလို့ရှိရင်ဖြင့်ရင်ယူပြီးတော့ပြည့်ရတယ်တကလူကနော်မှန်ပါဗျာယူမပြည့်လို့ရှိရင်ဒီကလေးကတော်တော်ကြာလို့ရှိရင်ပဇာထဲထည့်ပြီးတော့သူမျိုးချင်းမျိုးလိုက်မှာမဟုတ်လားမှန်ပါဗျာအဲကျိုးမဲ့ဖြစ်မယ်အကယ်၍ဒုချောင်းတို့ကြောက်ခဲတို့ဘေးအန္တရာယ်ဖြစ်စေနိုင်တဲ့အရာဝတ္ထုကိုပဇာထဲထည့်မျိုးနေတာတွေ့လို့ရှိရင်လည်းပဲ ဒီကလေးရဲ့ပါဇာတဲကနေပြီးဆွဲထုတ်ရလိမ့်မယ်တကလူကနော်မှန်ပါဗျာကလေးကတော့သူကြိုက်နေတာဆိုတော့ငိုလိမ့်မယ်တကလူကနော်မှန်ပါဗျာငိုခြင်းကိုပါစေတော့ဒီကလေးကိုသနာသောအားဖြင့်အတင်းတကာတယ်ဆွဲထုတ်ရလိမ့်မယ်ဟုတ်လားမှန်ပါကဲ၍ပါဇာကိုသိထားလို့ရှင်အဲ့ဒီပါဇာကိုတင်းဖြဲပြီးတကလည်းလက်နဲ့တင်းနိုင်ပြီးထုတ်ရလိမ့်မယ်တကလူကနော်မှန်ပါဗျာကဲ၍လက်ချောင်းနဲ့ဒီပိုင်းရောက်နေပြီဆိုတောင်မှလည်းပဲအဲလက်နဲ့တင်းနိုင်ပြီးတော့သွေးတွေ ဆွဲကျင်ထွက်ပါစီအတင်းလိုက်ပြီးထုတ်ရလိမ့်မယ်မို့လားထုတ်ရပါလိမ့်ဗျာအားကြောင့်ဒီလိုရဲရဲဆဲဆဲလုပ်ရတယ်လေဆိုလို့ရှိရင်မိမိတို့ဤသာသမီကလေးကိုသနာလို့မဟုတ်လားတကားလူကပြန်ပါဗျာချမ်းသာစေလို့တဲ့မေတ္တာစိတ်နဲ့မဟုတ်လားပြန်ပါဗျာဒီကလေးတော့ဆင်းရဲရောဟဲ့ဆိုပြီးနှိမ့်သက်လို့တဲ့သဘောမပါပါဘူးနော်ပါပါဗျာအေးအဲ့ဒါလိုပဲမြတ်စွာဘုရားသခင်ကလူနာပြမသတ္တဝါတွေကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေကပြုလို့ခြင်းတဲ့အမှုတွေ မသိမတော်တဲ့အမှုတွေမလုပ်ရဘူးလို့ဓာမြစ်ခဲ့တဲ့တကားလို့ကနော်ပြန်ပါဗျာသတ္တဝါတွေကမိမိတို့ဤကိုယ်ရေးကိုယ်ရာနဲ့စပြီးတကားလားကိုကျိုးကိုစီပါဖြစ်အောင်လို့သူတို့ဘာအသက်တွေကိုတတ်ချင်ကြတယ်နှင်းဆဲချင်ကြတယ်နော်မှန်ပါအဲ့ဒါတွေမတရဘူးမနှင်းဆဲရဘူးမတကောင်းဘူးမနှင်းဆဲကောင်းဘူးဒီလိုမတားမြစ်ခဲ့ဘူးလားတကားလို့တားမြစ်ပါဗျာတားမြစ်ခဲ့တယ်တတ္တဝါဤသက်ဆိုတာမတရဘူးတဲ့ဒီဘုန်းကြီး ငငယ်ကအမှားရတာလေးရှိတယ်တကလူကဟုတ်လားအမေရှိတော်မှာဗျာငငယ်ကအမှားရတာကလေးကိုဒီသားဖြစ်တဲ့ပုဂ္ဂိုလ်ကနေပြီးတော့တရားသဖြင့်မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကိုတရားဟောတယ်နော်ကျမတရားဟောတယ်မကောင်းမှုအကုသို့သာမပြုကောင်းမှုလို့သူတော်ဘာသက်ကိုမသာကောင်းမှုသူတော်ဥစ္စာမခိုးကောင်းမှုလို့ပြောတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကဘယ်နဲ့ပြန်ပြောလဲဆိုတော့ ငါသားရဲ့ငါတို့လူလောကဆိုတာကတော့နေထိုင်ရစားရတော့ရတဲ့လှုပ်တင်တာလေးတွေလှုပ်ရသေးတာပဲလို့ပြောတာကိုဘုန်းကြီးကမှတ်မိတယ်တကလူကဟုတ်လားတမပါဗျာအဲဒီတော့လူလောကအနေနဲ့ကတော့ကိုသားရတော့ရနေထိုင်ရစည်းဝါးရဆိုရင်ဖြင့်ဒါတွေလှုပ်ကောင်းတယ်လို့ဒီလိုအောက်မိနေတယ်လှုပ်လဲလှုပ်ရှင်နေကြတယ်တကလူကနော်တမဒါပေမဲ့လည်းမြတ်စွာဘုရားသခင်ကတော့ဒီ တသက်လျာလေးအတွက်ဒီနေ့တာလေးအတွက်တခဏလေးအတွက်ကောင်းစားမှုအကြောင်းပြုပြီးတော့မကောင်းမှုအကုသိုလ်တွေကျူးလွန်လို့ရှိရင်တသားများလုံးလျှောက်ပြီးတော့ဒုက္ခတွေရောက်သွားတော့မယ်ဆိုတာကိုမြင်တော်မူတဲ့အတွက်သူတော်ဘာတဲ့ကိုသားပြခြင်းသူတော်ဘာညင်စားခြင်းမှုကိုမပြုရဘူးသူတော်ဘာဥစ္စာခိုးယူခြင်းလူရဲ့ခြင်းမှုကိုမပြုရဘူးစသည်ဖြင့်မြတ်စွာဘုရားကတားမြစ်ခဲ့တယ်တကားလို့ရနော်ပြန်ပါဗျာဒါဟာဘာနဲ့တူတယ်လဲဆိုရင်ခုနကမသိမလိမ္မာတဲ့ကလေးဟာ မဇာတဲ့ဒုတ်ချောင်းတို့ကြောက်ခဲတို့မြူလိုက်တဲ့အတွက်အတင်းဆွဲထိုးရသနာမတူဘူးလားတကားလို့တူပါဗျာအေးဒါကြောင့်မြတ်စွာဘုရားကမပြုသင့်တာတွေကိုမပြုဘူးရတားမြစ်ခဲ့တယ်ပြုသင့်တာတွေတော့ပြုဖို့ရမြတ်စွာဘုရားညွှန်ကြားကြတယ်တကားလို့နော်ဒီမှာသီလအကျင့်ကိုကျင့်ရမယ်သမာဓိအကျင့်ကိုကျင့်ရမယ်ပညာအကျင့်ကိုကျင့်ရမယ်ဒီလိုမညွှန်ကြားဘူးလားညွှန်ကြားပါဗျာဒါသီလအကျင့်ကျင့်ရမယ်ဆိုလို့ရှိရင်လည်းသီလဆိုတာက ဟိုမှုမပြုရဒီမှုမပြုရဆိုတော့အမှန်ချုပ်ချယ်ရရောက်တယ်တကလူကနော်ရှင်ပါဗျာအမှန်ချုပ်ချယ်ရရောက်တော့ဒါကတော့ကိုအဟံချုပ်ချယ်လုံးအားကြီးပါတယ်တဲ့နေစရာထိုင်စရာတော့မရှိတော့အောင်ဖြစ်နေပါဒီလိုအောက်မေ့ရတယ်တကလူကဟုတ်လားရှင်ပါဗျာတခါကတခါကသူကလူတရားဟာသရာတရားကောင်းကောင်းနဲ့တထေးပါပဲတထေးသူတကားသရာတရားကောင်းကောင်းနဲ့ယဟန်နေကိုယ်ွယ်စိတ်ကနေ မိမိကိုယ်ပဲသိကတဲ့ယဟန်တွေကိုလျောက်တာတတိတော်ဖျားဆင်းရဲသံဃာဝဆင်းရဲလူမျိုးခြင်းပါလေဖျားဆင်းရဲငြိမ်းခြင်းပါလေဆင်းရဲခြင်းနဲ့နိဗ္ဗာန်ရောက်ခြင်းပါလေဘာများပြုရပါမလဲဆိုတော့ဩတကားဒါနာကုသိုလ်တွေပြုပြီးတော့သူသာပိကမေတော့လူသားနေခိုင်းနော်ကျမလူသားနေမျိုးမျိုးခိုင်းအဲ့ဒါတွေလုံးပြီးတော့ဖျားတတိတော်လည်းလူလာပါပြီဆင်းရဲကလွမြောက်တဲ့တရားမတွေ့သေးဘူးဖျားဟင်ဒါလို့ဆိုလို့ရှိရင်တကား သီလဆောင်ကြပါမယ်ငါးပါးသီလဆောင်ကြပါမယ်လို့ဒီမှာမတိုင်းအဲငါးပါးသီလဆောင်ကြရမယ်လို့ငါးပါးသီလပေးသကိုတကလူကနော်ပြမရငါးပါးသီလဆောင်ကြလဲကြံတော့လဲဆင်းရဲကလွန်မြောက်တာသူကမတွေ့ပြန်ဘူးမတွေ့တော့ရှင်ဗျာတတိတော့၅ပါးသီလလည်းစောင့်ကြောက်ပါဆင်းရဲကလုံးမြောက်တာလည်းမတွေ့သေးဘူးဗျာဟာဒါဆိုလို့ရှိရင်ဖြင့်ကဲ၈ပါးသီလစောင့်ကြောက်တော့၈ပါးသီလနဲ့လည်းမတွေ့ပြန်ဘူး၁၀ပါးသီလစောင့်ကြောက်ခိုင်း မတွေ့ပြန်ဘူးတဲ့တကားလို့ကနော်ပြပါမတွေ့တော့ဒါဖြင့်ကိုင်းဒါဖြင့်ရဟန်းပြုမှဖြစ်တော့မှာပဲဆိုပြီးတော့ရဟန်းပြုခိုင်းနော်ပြပါရဟန်းပြုလိုက်တော့ရဟန်းပြုလိုက်တော့တခါလဲသာမုတ်စိတ်တွေပဲပြီးတော့လူလူသားတွေပဲပြီးတော့ဖိုင်းစွန်းသောဝုံများဝိုးလို့ဝိနည်းသိက္ခာဝုံဝိနည်းပညာတော်နဲ့ညီရဟန်းခံပေးရတာကောနော်ပြပါဗျာရဟန်းခံပေးပြီးတဲ့ခါကာလကြတော့ ဥပိ္ပဇေဆရာကဝီနီးစကားတွေသင်ပြပေးတယ်တကားလို့ရကျမဗျာအေးနေသိဆရာကတော့သုတ်တံဘိဓမ္မာကဆိုင်ရာကတရားတွေသင်ပြပေးသုတ်တံဘိဓမ္မာဆိုင်ရာကနေပြီးတော့ကမ္မထတရားအာထုတ်ဖို့ဝိပဿနာတရားအာထုတ်ဖို့ညွှန်ကြားပေးဥပိ္ပဇေဆရာရောက်တဲ့အခါကာလကြတော့ဘယ်မှုမပြုရဘူး ဘယ်မှုပြုလို့ချင်းဘယ်အာဘအသင့်တယ်ဒီလိုကိုတကားလို့နော်ပြင်ပါဗျာဘယ်လိုဟာမစားရဘူးဘယ်လိုဟာစားလို့ရှိရင်ဘယ်အာဘအသင့်တယ်သင်္ကန်းကဘယ်လိုဝတ်ရတယ်သူကသုံးစားတဲ့အခါဘယ်လိုစားရတယ်အယုတ်ဆုံးချင်းကျင်ငယ်ဆုံးတဲ့အခါတောင်မှဘယ်လိုဆုံးရတယ်စသည်ဖြင့်တကားလဲဝိနည်းသိက္ခာပုဒ်တွေသူကသွန်သင်ပေးတာကိုနော်မှန်ပါဗျာသွန်သင်ပေးတော့ဒီယဟန်သိက္ခာဘယ်နဲ့အောင်းမေလာတော့ဆိုတော့ဩထက်လိုက်ပါပြီးတော့ ။သာမယာဝဆင်းရဲကလွန်မြောက်ခြင်းလို့ရဟန်းပြုလိုက်တာမှတကယ်တည်းမှာပဲလှုပ်ရှားတော့မရှိတော့ဘူးငါတော့ကြက်တော်တာပဲ။ဒီလိုအောင်းမေ့တယ်တကယ်လို့ဟုတ်လား။မှန်ပါဗျာ။အောင်းမေ့တော့မှဩဒီလိုဆိုရင်ဖြစ်ပါဘူးငါသာသနာပေါ်ဒီလိုမဖြစ်ပါဘူးလူထွဲမှနေရကြတော့မှာပဲလူပေါင်းလောကမှာတန်နိုင်တဲ့ညဒါနသီလကလေးနဲ့ပဲသာမယာဝဆင်းရလွန်မြောက်ရလွန်မြောက်ကြောင်းအားထုတ်မှပဲလို့စိတ်ကူးတယ်တကယ်လို့နော်။ကျမဒါပဲမဲ့လို့တော်ပါသေးရဲ့ဖျားလက်ထက်ကမဟုတ်လား။ မြတ်စွာဘုရားကပြီးတော်မူလို့လာပြီးတော့သူလူထွက်မဲ့လုံးနေတဲ့အကြောင်းကိုပြီးတော်မူတဲ့အတွက်ဒီဟန်ကိုခေါ်ပြီးတော့မင်းများစစ်စစ်အကျိုးအကြောင်းပြောတဲ့အခါကျတော့မြတ်စွာဘုရားကသက်သာရသည်နီးပေးတယ်တကားလို့ဟုတ်လားတမပါဗျာဘာကြောင့်သင်လူထွက်ချင်တာလဲဆိုတတိတော်ဘုရားတတိတော်ရဲ့ဥပိ္ပဇေဆရာကလည်းဝင်းကြီးတွေသင်ကြားပြီးတော့တတိတော်နေမရိဒမထိုင်တာဖြစ်နေတယ်ဗျာ နေသည်ဆရာကလည်းပဲကမ္မထာနေပေးထားလို့တပည့်တော်နှလုံးသွင်းဆရာတွေကများနေတော့မနေတာမထိုင်တာဖြစ်နေတယ်ဗျာတပည့်တော်ဖြင့်လက်ခြေတော်မှလှုပ်ခွေရတော့ခဲ့မလှုပ်နိုင်မလှက်နိုင်ဟုတ်လားကျမပါဗျာလဲလဲလို့ရှိရင်ဖြစ်ရင်ဘုံတော်အာဘာများသိတော်မှာလေးလားဟိုကတမာရီပြည့်သွားမှလေးလားဝိပဿနာပြည့်သွားမှလေးလားနဲ့သူတာဝန်လေးနေတာကိုတကလူဟုတ်လားပါဗျာအမှန်တရားကြတဲ့နေလို့ဒါကြောင့်မို့လူဆွဲဖို့ရစိတ်ကူးပါတယ်ဆိုတော့ခရားကအေးဒါချင်းကိစ္စမရှိဘူးတဲ့မြတ်စွာဘုရားမင်းငါတခုတည်းပဲအဆောင်လျှောက်ခိုင်းတော့မယ် များများမလုပ်ရပါဘူးကိစ္စမရှိပါဘူးတခုတည်းပဲဘာတခုတည်းတော့စိတ်ကလေးတခုတည်းပဲစောင့်တော့တော်ပြီတဲ့နော်မြတ်စွာဘုရားဟုတ်လားကျမဗျာသူကစိတ်ကလေးတခုတည်းအဲစိတ်ကလေးတခုတည်းပဲရှုပြီးတော့ဆိုပြီးတော့စိတ်စိတ်ဓာနုပဒနာကပ္ပထာပိဋ္ဌာကိုတကလူဟုတ်လားမှန်ပါဗျာသူစိတ်ထဲမှာဟောဝိနိဒိဋ္ဌာဘုဒ္ဓီလိုမများဘူး အဲကမ္မထာမျိုးမျိုးတွေမဟုတ်တော့သူကလွယ်တယ်လို့အောင်းမိတာကိုတင်ပါဗျာစိတ်ကလေးတစ်ခုတည်းဆိုတော့တစ်ခုရှိတော့တာကနားကတစ်ခုရှိတော့လွယ်တယ်အောင်းမိတယ်သူကသဘောကျသွားအဲ့ဒါနဲ့စိတ်ဓာနုပါဒနာအထုတ်တော့တော့ပါရဲ့သူသမျက်စွာပြပေးတဲ့ကမ္မထာကတော့တဲ့အနာနဲ့စိတ်ကြိုက်အောင်ပြီးပျောက်ရင်းမခက်ပါဆိုတဲ့တည်းညစွာပြပေးတဲ့ကမ္မထာကသူ့နဲ့တဲ့နေတော့တခါလဲစိတ်ဓာနုပါဒနာကမ္မထာရှိတာမကြခင်ညာနာဖြစ်သွားတဲ့တခါလို့နော်တင်ပါဗျာအဲ့ဒီထဲမှာပြောလို့ရင်းကဘာတော့ဆိုတော့ သီလသိက္ခာဘုဒ္ဓကျင့်ရတယ်ဆိုတာအမှန်တရားကြတဲ့တယ်လို့ထင်တယ်တကားလို့ရနော်။မှန်ပါဗျာ။နောက်ပြီးတော့တကားသမထဝိပဿနာတွေပွားများရတယ်ဆိုတာကလည်းစိတ်တော်မကူရဘူးမလွတ်လပ်တော့ဘူးဆိုတော့သူကသားကြတဲ့တယ်လို့ထင်သေးနော်။မှန်ပါဗျာ။တကားကဘုန်းကြီးတစ်ပါးကတကားတူကိုဝိပဿနာကမ္မထာဟောတယ်တကားလူရဟုတ်လားအတိအကျကမ္မထာဟောတယ်ဘုန်းကြီးဘုန်းကြီးကိုယ်တိုင်မဟုတ်ပါဘူးတခြားဘုန်းကြီးတစ်ပါးဟောတယ်သူက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 ဒါပေမဲ့လို့မြတ်စွာဘုရားကအကျိုးရှိစေခြင်းလုံးလို့နော်ဒီလိုမှအာမထုတ်လို့ရှိရင်ဖြင့်အပယ်လေးပါးကမုတ်ချလွတ်မြောက်တဲ့အဆင့်အတန်းမရောက်နိုင်ဘူးတကားလူကနော်မှန်ပါဗျာဒါနသီလတွေနဲ့ဘယ်လိုပဲပြည့်စုံနေစေကားမူသူဟာအเจ้าမညွတ်တဲ့တနေ့ကြလို့ချင်းတဘဝကြလို့ချင်းမကောင်းမှုကအပယ်လေးပါးပြစ်ချနိုင်တယ်တကားလူကနော်မှန်ပါဗျာအေးဆိုရင်ကြာရှိတယ်ဒါကြောင့်မို့ အပယ်လေးပါးကသင်္ထာဝရလွတ်မြောက်နေစေနိုင်တဲ့နိလန်းသံဃာဝဆင်းရဲကလွတ်မြောက်စေနိုင်တဲ့နိလန်းဖြစ်တဲ့အတွက်ဒီသီလသမာဓိပညာကျင့်တွေကိုကျင့်ဝယ်မြတ်စွာဘုရားကညွှန်ကြားခဲ့တယ်နော်ကျမပါဗျာအဲဒီလိုညွှန်ကြားခဲ့တဲ့မြတ်စွာဘုရားဟာတကားလူတူတဲ့တွေ့လည်းမဟုတ်ဘူးတကားလူကနော်ကျမပါဗျာဘုန်းကြီးတစ်ပါးတဲ့အတွက်ညွှန်ကြားခဲ့တာလည်းမဟုတ်ဘူးတကားလူကဟုတ်လားကျမမြတ်စွာဘုရားလက်ထက်တော်ကရှိခဲ့တဲ့ပြင်ဆွဲကြီး၅ခုအတွက်သာ ကန့်တာပြီးတော့ညွှန်ကြားခဲ့တာလည်းမဟုတ်ပါဘူးတော်လူကနော်မှန်ပါဗျာဒီသာရိပုတ္တရာရှင်မောကလာအစားရှိတဲ့ဧကသာဝကမဟာသာဝကတွေအတွက်သက်သက်လည်းရွယ်ခဲ့တာမဟုတ်ဘူးဘုရားလည်းတော်ကရှိရဲ့ယဟန်ပရိသတ်ယဟမိမပရိသတ်ဥပါဒကယောက်ျားဥပါဒိကမိမဒီပုဂ္ဂိုလ်တွေအတွက်သက်သက်လည်းရည်ရတာမဟုတ်ဘူးတော်လူကနော်မှန်ပါဗျာမှားအားဖြင့်ဆိုရင်ဘုရားလည်းတော်ကစပြီးတော့သာသနာတော် ကုံဆုံးတဲ့အချိန်အထိဒီတွင်မှာရှိကြတဲ့ပါရမီမျိုးစင်းနဲ့ပြည့်စုံကြတဲ့ဘုရားတရားသံဃာယတနာသုံးပါးယုံကြည်နိုင်လောက်တဲ့ဝါဒနာပါရမီခံရှိကြတဲ့လူနာပြမတ္တဝါတွေအကုန်လုံးအတွက်မဟုတ်လားတခါလူကနော်ပြမဗျာဘုဒ္ဓလောကေသမုပ္ပါဏဟိတာယသဗ္ဗပါဏိနာလောကေလောက၌ဘုဒ္ဓသစ္စာလေးပါးတရားသိမြင်ဘုရားရှင်သည် သဗ္ဗပါဏိနံလုံးစုံသောတတ္တဝါပေါင်းတို့ဤတရားယုစည်းဝါလုံးဟာသမုပ္ပါနောပွင့်ထွန်းပေါ်ပေါက်တော်မူလာပါပဲ။လောကမှာဘုရားပွင့်တယ်ဆိုတာဟာဘယ်သူတဦးတယောက်အတွက်မျှမဟုတ်ဘူး။လူတစုအတွက်လည်းမဟုတ်ဘူး၊နတ်တစုအတွက်လည်းမဟုတ်ဘူး၊အချို့သောတတ္တဝါအတွက်လည်းမဟုတ်ဘူး။အမှန်စင်စစ်တော့အာလုံသောတတ္တဝါတွေအတွက်ပွင့်ရတာမဟုတ်လားတကားလူကနော်။မှန်ပါပါဗျာ။အာလုံသောတတ္တဝါတွေအတွက်ပွင့်လာတယ်။ဒါပေမဲ့လို့ တချို့တချို့သောတတဝါတွေကဖះမကြီးညိုနိုင်ဘူးတကားလူကနော်ရှင်ပါဗျာသူတို့မှာပါရင်မျိုးစေ့ကမရှိတော့သူတို့မှာဓာတ်ခံကမရှိတော့မြတ်စွာဘုရားမကြီးညိုနိုင်ဘူးတဲ့ဒါကတော့သူတို့မှာထိုက်တန်တဲ့ကံမရှိပဲကိုတကားလူကနော်ရှင်ပါဗျာသူတို့မှာဘုရားကိုယ်ွယ်လိုက်တဲ့ကံကမရှိတော့သူတို့ကဘုရားမကိုယ်ွယ်နိုင်ဘူး ဥပမာအားဖြင့်တကားလို့လောကမှာရွှေတို့ငွေတို့ဖိုးတိုက်ဖိုးတန်ယရနာတွေဆိုတာရှိတယ်မို့လားတကားလို့ရှိပါဗျာအဲ့ဒီဖိုးတိုက်ဖိုးတန်ယရနာတွေဆိုတာဘယ်လိုပုံကိုယ်တွေရှိသလဲဆိုဘုံကနဲ့ပြည့်စုံတဲ့ပုံကိုယ်တွေမှာရှိတယ်နော်ကျမဘုံကမပြည့်စုံတဲ့ပုံကိုယ်တွေမှာဒီယရနာတွေမသုံးဆွဲရဘူးတကားလို့နော်ကျမဗျာအဲ့ဒါလိုပါပဲ ပါရမီဘုံကံရှိတဲ့ပုဂ္ဂိုလ်တွေမှသာလေမြတ်စွာဘုရားကိုးကွယ်နိုင်တယ်တကားလူကနော်ပြမပါဗျာပါရမီဘုံကံမရှိတဲ့ပုဂ္ဂိုလ်တွေမှတော့ဘုရားကသူတို့အတွက်ပွင့်လာပေးမယ်လို့သူတို့ကိုကမထိုက်မတာမဲ့ဖြစ်နေတယ်တကားလူနော်ပြမပါဗျာဒီနည်းဥပမာအားဖြင့်ဘာလို့လဲဆိုလို့ရှိရင်စားကောင်းသောက်ဖွယ်တွေဆိုတာအလုံးသောပုဂ္ဂိုလ်တွေစားမယ်ဆိုလို့ရှိရင်ဖြင့်အရသာရှိတာပဲအဲအရင်ဗလားဖြစ်ထွန်းစေနိုင်တာပဲတကားလူနော်ပြမပါဗျာသို့တော်လည်းပဲ ဒီအစာရင်ပြည့်နေတယ်မကြမ်းမာတဲ့ပုဂ္ဂိုလ်ကြတော့ဒါမစားရဘူးကလူရနော်မှန်ပါခင်ဗျာသူ့မှာဒီအစာကောင်းတွေစားဖို့ရသူ့ပါရမီကမပြည့်စုံပဲကိုတကလူရနော်မှန်ပါခင်ဗျာအဲ့ဒါနဲ့လဲတူပါလဲဒါကြောင့်မို့ဘုရောလောကေသမုပ္ပါဒာယိတယသဗ္ဗပါဏိနာဘုရောသစ္စာလေးပါတရားပြည့်မြင်ဖျားရှင်သည်လောကေလောက၌သဗ္ဗပါဏိနာလုံးစုံမြတ်သောဗတ္တဝါအပေါင်းတို့ဟိတာအကျိုးစီးပွားလုံးငါသမုပ္ပါနောအပွင့်ထွန်းဘောဟောတော်မူခဲ့ပါ၏မြတ်စွာဘုရားဆိုတာ အာလုံသောပုဂ္ဂိုလ်တွေအတွက်ပဲတဲ့အလုံးသောပုဂ္ဂိုလ်တွေကပါရမီဓာတ်ခါမရှိလို့ဘုံကံမရှိလို့မကိုးကွယ်နိုင်ဘူးတတိမခံနိုင်ဘူးဆိုရင်တော့ဒုက္ခနဲ့သူဘောတကားလို့နော်ပြမပါဗျာဒါကြောင့်သတ္ထာဒေဝမနုဿာနံဒေဝမနုဿာနနတ်လူပေါင်းတို့ဤသတ္ထာဆရာစင်စစ်ဖြစ်တော်မူပါပဲ၏ နာရောလူရောအလုံးသောတ attva တွေဆရာစစ်ပဲတဲ့ကလူကနော်မှန်ပါဗျာဟိုလူအတွက်ဒီလူအတွက်ဒီလူကိုပို့ပြီးတော့သနာတယ်ဟိုလူကိုပို့ပြီးတော့သနာတယ်လို့ဒီလိုမရှိပါဘူးတကလူနော်ပြန်ပါဗျာ attva တွေအလုံးတဲ့မြတ်စွာဘုရားညီလူညီမျှပဲသနာတယ်ညီလူညီမျှပဲချမ်းသာစီလိုတယ်ညီလူညီမျှပဲအကျိုးများအောင်လို့မြတ်စွာဘုရားကတော့ဟောကြားတော်မူခဲ့တယ်တကလူကနော်ပြန်ပါဗျာအဲဒါကြောင့်မြတ်စွာဘုရားအလုံးသောတ attva တွေဆရာဖြစ်တယ်ပြီးတော့ခုနကဗြဟ္မဏဆရာကြီးနဲ့ ဒသိတတိသားလောက်တော့တူတာပေါ့နော်ပြန်ပါဗျာအားကြောင့်မို့တရားဆိုတာဘယ်သူလဲဆိုတော့ငါတို့မြတ်စွာဘုရားပဲနော်ပြန်ပါအဲငါတို့မြတ်စွာဘုရားဟာဆရာပဲအလုံးမဲ့တလောကလုံးရဲ့ဆရာတတိဆိုတာဘယ်သူလဲတတိဆိုတာဘယ်သူလဲကျွမနေတဲ့ယောဂီပဲကျွမနေတဲ့ယောဂီပဲ တိဆိုတာဘယ်သူလဲဥမနေတဲ့ယောဂီပဲဥမနေတဲ့ယောဂီပဲဟောဒါတပုတ်ပြီးသွားပြီကလည်းနော်ကျမဩဒါလေးကိုရင်ဆောင်းဖို့ကလေးကျင့်နာမှာကလေးတောင်းဖို့ကိုရီတောင်းဖို့ကိုရီဉာဏ်စီမိကိုဉာဏ်စီမိကိုသူမျိုးမိပါသူမျိုးမိပါဘုရားဘုရားဘုရားဘုရားတတိကတတိကမသာယောဂီရီ သံဘောဂိုရီသံစီမိကိုသူမျိုးမိပါဘုရားဖရာတတိကမသယောဂီရီဒီတောင်ဖို့ဆိုတာဤကိုကြီးပဲနော်ဒီမှာဒီတို့လေးကြက်ထားလိုက်ကြပါပြီ။ဉာဏ်စီရဲဆိုတာအဲမိကိုဆိုတာဉာဏ်စီတာပဲ။ မိတော်မိဉာဏ်ဆိုတာပြုလုပ်တာပဲတရားဆိုတာကမြတ်စွာဘုရားပဲတတိဆိုတာကမှတ်သားပြီးတော့နေတဲ့ယောဂီပဲတဲ့ဒါကလို့နော်ပြန်ပါဗျာသီလသမာဓိပညာကျင့်တွေကိုကျင့်ပြီးတော့နေတဲ့ယောဂီပုဂ္ဂိုလ်ပါပဲလို့ဆိုလိုပါတယ်ဟောဒီတော့ဘယ်ရောက်လာတော့ဆိုတော့မိကိုညင်ခါနေမှာမိပြတောင်ဖို့မြင်လာဆရာမရကတတိလား ပေါတူသွားအပြင်ခွဲကြစေရာဆိုတော့ပေါတူဆိုတာဘာလဲလို့မေးပြန်တော့မြတ်စွာဘုရားကဖြေကြားပါတယ်ဘာသာနိကောဘိက္ခုဘာသာနိကောဘိက္ခုရိယဧတံပညာယတိဝဆနာဘိက္ခုယဟံဘိက္ခုကတဝါယဟံသတ္တံတိဧတံပေါတူလည်းနေဟူသောဤမည်သည်အရိယာယပညာယ မြတ်သောပညာဤအရိယာပညာယာမြတ်သောဝိပဿနာပညာဤအဒီဝဆနာမည်ပေ၏ပေါတုဆိုတာဟာဝိပဿနာပညာရဲ့အမည်တဲ့တကားလို့နော်တမဗျာဒီတောင်ပေါ်ကြီးကိုကျူးပြောတော့ကိုလက်နဲ့တော့ကျူးလို့မရဘူးတကားလို့နော်မှန်ပါဗျာပေါတုနဲ့ပေါက်အောင်မှာကိုပေါတုသွားနဲ့ပေါက်လိုက်မှတခါတခါပေါက်လိုက်ရင်တစ်ဖက် ကွဲထွက်သွားလိုက်ရင်တစ်ခါပေါက်လိုက်ရင်တစ်ပိုင်းကွဲထွက်သွားလိုက်ရင်လူပြရမှာနော်ပြပါဗျာအဲ့ဒါလိုပဲဒီခန္ဓာကိုယ်ကြီးကိုခွဲခြားပြီးတော့သိဖို့ရာပြင်းအဲပညာလိုတယ်တကလူကနော်ပြမအရေးကြီးပါဗျာပညာနဲ့မှသူကသိမှာပညာမပါဘဲနဲ့မသိနိုင်ဘူးဩမြင်တိုင်းကြားတိုင်းဓဝါ၆ပါးကပေါ်တိုင်းပေါ်တိုင်းနေလာပြီးတော့မှအထူးအဖြစ်တော့အခုကကိုယ်ဆိုတော့ကိုရုပ်မူရာတွေပေါ့နော်ပြမဗျာ အဲသွားတယ်ရက်တယ်ထိုင်တယ်လျောင်းတယ်ကွေးတယ်ဆန့်တယ်စသည်ဖြင့်ကိုယ်မူရတယ်သူတိုင်းသူတိုင်းလိုက်ပြီးတော့မှအဲဒီလိုလိုက်မှလို့ရှိရင်တစ်ပိုင်းတစ်ပိုင်းပြီးပဲ့ထွက်လာတဲ့တကလူကနော်မှန်ပါဗျာဒီတိုင်းဆိုလို့ရှိရင်ပြင်သွားနေတော့မမှားဘူးဒီတိုင်းစဉ်းစားလိုက်တော့သွားတဲ့ကိုကြီးအကောင်ကြီး တခုလုံးဟာငါကောင်းကြီးဖြစ်ပြီးဒီလုံးနဲ့တစ်ခဲတည်းထင်တယ်တကားလို့နော်ရှင်းပါဗျာဟောသွားတဲ့အခါသွားတယ်သွားတယ်စူးစိုက်ပြီးတော့မှတ်ပါကြွတယ်လှမ်းတယ်ချတယ်စူးစိုက်မှတ်ပါစူးစိုက်မှလို့ရှိရင်သမာရိညာအားကောင်းတဲ့လောက်တခါတယ်ရုပ်သဘောလေးတွေပိုင်းခြားပြီးလာတယ်တကားလို့ကနော်ရှင်းပါဗျာအဲသွားတဲ့အခါမှာတောင်းတင်းတဲ့သဘောလှုပ်ရှားတဲ့သဘောဝါယောဓာကလေးတွေတပိုင်း တပိုင်းတစားလေးနဲ့ပဲ့ထွက်လာတယ်သူစားအလုံးလိုက်ခဲလိုက်ခြင်းမဟုတ်တော့ဘူးတောင်းရင်တောင်းတာတင်းရင်တင်းတာရွေ့ရင်ရွေ့တာလှုပ်ရင်လှုပ်တာဒီသဘောလေးနဲ့ပဲ့ထွက်လာတယ်ဟုတ်လားပြမဗျာဒီပြမဒီလည်းဒီလိုပဲကိုယ်မူရာတွေမှတိုင်းမှတိုင်းဟာတကယ်ရုပ်သဘောလေးတွေတစ်ခုချင်းတစ်ခုချင်းပဲ့ထွက်လာတယ်အဲ့ဒါကြောင့်တဲ့ကျွတ်မှပြီးတော့သိနေတဲ့ပညာပေါက်သူးသွားနဲ့တူပါတယ်တဲ့ပေါက်သူးနဲ့တစ်ချက်ဖောက်လိုက်ရင်အဲတောင်ပေါ်ကြီးတစ်ပိုင်းပဲ့သွားလိုက်ရင်အဲ့ဒါလိုပဲတစ်ခါမှသိလိုက်ရင် အင်းရုပ်ကိုကြီးရတယ်တပိုင်းပဲ့သွားဟုတ်လားတပိုင်းတပိုင်းကြီးပဲ့သွားတယ်ဥမာဆင်ញင်ကြည့်တဲ့ညာနဲ့ဆိုလို့ရှိရင်သဘင်ဆင်ញင်လိုက်ဟုတ်လားကိုယ်တွေကလေကျမသဘင်ဆင်ញင်လိုက်သဘင်နေရာပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဆိုတော့ဟောသဘင်ကတပိုင်းပဲ့သွားပြီမို့လားပဲ့ပါဗျာအဲပြီးတော့ကိုယ်မှာပေါရောက်ပြီးတော့နေတဲ့အမွေးမင်းနေမွေးညင်းနေဆင်ញင်လိုက်သူလည်းပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးနော်ကျမတပိုင်းပဲ့သွားကြပြီ ခြေပဲလည်းပဲတွေဆင်ញင်လိုက်နှုတ်ပြလိုက်ဖယ်ပြလိုက်သူလည်းပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးနော်ကျမသွားရီဆင်ញင်လိုက်သွားရီလည်းပုဂ္ဂိုလ်သတ္တဝါလားယောက်ျားမိန်းမလားဘာမှမဟုတ်သွားကလည်းပဲသူဥစ္စာပထဝီဓာတ်ထဲမှာတဲ့သဘောတွေပဲနော်ကျမဗျာအဲသူတွေဖယ်ထုတ်လိုက်ပုဂ္ဂိုလ်သတ္တဝါမဟုတ်ပြန်ဘူးအရေးကွန်တွေကိုဆင်ញင်လိုက်သူလည်းပထဝီဓာတ်ပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူး အဲသမင်မွေးခြေသေးလည်းတဲ့သွားအရေးပြီးတော့အသားတို့အကြောတို့အယိုးတို့နော်ရိုးရင်းချင်းစီတော့ဟုတ်လားအစိပိုင်းနေအများကြီးရှိပါတယ်အဲ့ဒါတွေကိုသေးသေးကြောနေရင်တော့သူကကြားနေတော့မယ်ဟုတ်လားဒါကတော့ရပြစ်ထားမှလည်းဖြစ်မှာရပြစ်ထားမှမျိုးစားအစဉ်တိုင်းနှလုံးသွင်းလို့ဖြစ်ပါတယ်အကြမ်းမြင်အားဖြင့်ဆိုလို့ရှိရင်အကြမ်းမြင်အားဖြင့်ဆိုလို့ရှိရင်အဲအပေါ်ဆုံးကအရေးအရေးအောက်ကအသားအကြောနော်အဲဒီအောက်ကအယိုးဒီထဲမှာအသွေး ဒါလေးတော့ခွဲလိုက်ရင်ကိုပုဂ္ဂိုလ်သားတော်ပျောက်သွားပြီတကယ်လို့နော်ပြန်ပါဗျာပျောက်သွားပြီမကြည့်တော့ဘူးဒီထဲကနေပြီးဦးဟုတ်လားဦးတွေအသေးတွေထုတ်ကျင်လဲထုတ်ကြည့်လိုက်ရောဒါတွေလည်းပုဂ္ဂိုလ်သားတော်မဟုတ်ဘူးအဲတော့တခုချင်းတခုချင်းကိုညာနဲ့လိုက်ပြီးရှုလိုက်လို့ရှိရင်ပုဂ္ဂိုလ်သားတော်ရှားလုံးမရဘူးခုနတောင်မိုးကြီးတစ်ပိုင်းတစ်ပိုင်းစီကွဲထော်သွားတာနဲ့မတူဘူးလားတကယ်လို့တူပါဗျာအဲဒါကြောင့်တဲ့ ယူမှပြီးတော့သိနေတဲ့ပညာအဖြစ်ရင်ပေါက်တူးသွားပဲတဲ့ကလူကနော်ပြမပါဗျာပေါက်တူးပညာအဲ့တော့တူးတယ်ဆိုတာကဘာလဲလို့ဆိုရင်ဘေကနာတိကောဘေကုဝိရရမသေတာတိဝေသနာဘေကုယံအဘေကနာတိတံမပြတ်တူးသည်ဟူသောဤမည်သည်ဝိရိယရမသာဝိရိယကိုပြည့်စွာအားထုတ်ခြင်းယတိဝေသနာမည်ပေသည် အဲမပြတူးနေတယ်ဒလသတခါလေတစ်ချက်ပြီးတစ်ချက်ပေါက်ပြီးတော့တူးနေတယ်ဆိုတာဘာလဲဆိုရင်အားထုတ်နေတဲ့လုံလဝိရိယပါပဲတဲ့တကလို့နော်ပြပါဗျာอืมပေါက်တူးတူးလိုက်တော့တကလို့ပေါက်တူးတူးတော့ဘယ်လိုတူးရအောင်ပေါက်တူးများလဲ အယိုးနဲ့ကာပြီးတော့ပေါ့ပါဗျာဟုတ်ပြီအယိုးကိုလက်နဲ့တစ်ခါပဲတင်းတင်းချင်းကန်ရတယ်မဟုတ်လားတင်ပါဗျာရော့ရော့လေးကန်လုံးဖြစ်ဘူးကလို့ကနော်တင်ပါဗျာတင်းတင်းချင်းကန်ရတယ်တင်းတင်းချင်းကန်ပြီးတော့မြောက်လိုက်ရတယ်မဟုတ်လားမြောက်ပါပါဗျာအေးမြောက်လိုက်ပြီးတော့အောက်ချတဲ့ခါကျတော့အားနဲ့တစ်ခါလဲဖိချရတယ်မဟုတ်လားအားဆက်ရပါဗျာအေးအဲ့ဒါပဲအဲ့ဒါဟာပေါက်တူးတစ်ခါပေါက်တာပဲနော်တင်ပါအဲ့ဒါလိုပဲရှုမှတ်တဲ့ခါကာလကျတော့လေလုံးလဝိရိယနဲ့တစ်ခါလဲတင်းတင်းချင်းအားထုတ်ပြီးတော့ ကျွရတာမဟုတ်လားတခါလူကပြင်ပါဗျာအဲဘောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်မြင်တယ်ကြားတယ်ကြွေးတယ်ဆန်းတယ်စသဖြင့်မှတိုင်းမှတိုင်းဟာတခါလေနောက်ကတွန်းပေးနေသလိုပဲအာထုတ်မှုလေးဝိရိယလေးပါနေတယ်တခါလို့ကနော်ပါပါဗျာဒီဝိရိယလေးကရော့ပြီးတော့သွားပြင်းကြီးဖြစ်လာရင်အမှတ်တွေကိုမကောင်းဘူးတခါလို့နော်ကြံကျဲကုန်ပါဗျာဘာမဝါယမခေါ်တဲ့ဝိရိယအရေးကြီးပါတယ် သူကသမဗရာနဲ့ပြောမယ်ဆိုရင်သမဗရာ၄ပါးတကလူကနော်တမပါဗျာဒီသမဗရာ၄ပါးနဲ့သာအားထုတ်နေလို့ရှိရင်ခြေကဖြစ်ဘူးတဲ့အာဟုသောမျိုးတွေလည်းပယ်နိုင်တယ်တကလူကနော်တမပါဗျာအဲတကယ်တမ်းဝိရိယနဲ့အားထုတ်နေရင်တမပိတမမှတ်နေတော့ခြေကဖြစ်ဘူးတဲ့အာဟုသောမျိုးဖြစ်ခွင့်ရပါမလားမရနိုင်ပါဘူးဗျာခြေကဖြစ်ဘူးတဲ့အာဟုသောတွေလည်းပယ်နိုင်တယ် အေးနောက်ထပ်အသစ်အကုသိုလ်တွေလည်းဖြစ်ခွင့်မရဘူးမဖြစ်နိုင်ဘူးနော်ပြမပြီးတော့မဖြစ်သေးတဲ့ကုသိုလ်တွေလည်းပဲမှတ်တိုင်းမှတ်တိုင်းဟာမဖြစ်သေးတဲ့ကုသိုလ်တရားတွေဝိပဿနာကုသိုလ်တွေဖြစ်နေတာမို့လားတခါလို့ဖြစ်နိုင်ပါဗျာအဲမဖြစ်သေးတဲ့ မဲ့ပညာတွေလည်းဖြစ်အောင်လို့သူအားထုတ်နေတော့မဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်လို့အားထုတ်နေတာလည်းကြီးတဲ့တကားလို့ကနော်ပြင်ပါဗျာဖြစ်ပြီးသားကုသိုလ်တွေလည်းပဲတည်ရနေတယ်တိုးပွားသွားတယ်တဲ့ဖြစ်ပြီးသားကုသိုလ်တွေတစ်ခါမှလိုက်တစ်ခါမှလိုက်မှတိုင်းမှတိုင်းအသစ်သစ်တွေတိုးပွားနေတာမို့လားပြင်ပါဗျာအဲဒီတော့ဒီကြောင့်ညဆိုင်မှုဝိရိယဟာသမဗရာကိစ္စ၄ခုကိုတစ်ခါမှလိုက်ရင်သမဗရာကိစ္စ၄ချက်လုံးကြီးတယ်တကားလို့ကနော်မှန်ပါဗျာအဲဒီသမဗရာကိစ္စ၄ချက်လုံးကြီးစေနိုင်တဲ့မမဝါယမခေါ်တဲ့ ဝိရိယဟာဖြင့်ပေါတူးတူးတာနဲ့တူပါတယ်တဲ့ကလို့နော်တမပါဗျာတူလဲတူတယ်ပေါတူးဟာတစ်ခါမြောက်ချလိုက်တစ်ခါမြောက်ချလိုက်တစ်ခါမြောက်ချလိုက်တယ်သင်္ကသင်္ကဒီလိုတူရတာမဟုတ်လားသင်ပါဗျာဒီလိုပဲသင်ပါလည်းပဲအချက်တိုင်းတစ်ချက်မှပြီးရင်နောက်တစ်ခါမှရတစ်ချက်မှပြီးရင်နောက်တစ်ခါမှရအရင်မှမှမှုဖြစ်အောင်ပါတဲ့တခုပြီးတခုသင်္ကသင်္ကအထုတ်ပေးနေရတာတကလူကနော်မှန်ပါဗျာအားကြောင့်ပေါတူးတူးတာနဲ့ အဲဝိပဿနာရှုမှတ်မှုဖြစ်အောင်အားထုတ်တာနဲ့ဟာတူပါတယ်တဲ့ဒါကလို့နော်ရှင်းပါဗျာဒါကြောင့်ဒီကဆောင်းဖို့ကပေးထားကြတယ်ဆိုရမယ်ပေါက်တူဆိုတာဘယ်ဟာလဲပေါက်တူဆိုတာဘယ်ဟာလဲမသိနေတဲ့ပညာပဲမသိနေတဲ့ပညာပဲပေါက်တူဆိုတာဘယ်ဟာလဲပေါက်တူဆိုတာဘယ်ဟာလဲမသိနေတဲ့ပညာပဲမသိနေတဲ့ပညာပဲတူတယ်ဆိုတာဘယ်ဟာလဲတူတယ်ဆိုတာ င်းများဆိုင်တယ်လုံးလာပဲကောင်းများဆိုင်တယ်လုံးလာပဲသူတယ်ဆိုတာပဲဟာလေသူတယ်ဆိုတာပဲဟာလေကောင်းများဆိုင်တယ်လုံးလာပဲကောင်းများဆိုင်တယ်လုံးလာပဲဒီတော့နောက်တစ်ခုကမင်းတို့ရောက်လာပြီဒီကလို့နော်ပြပါဗျာအဲပေါတူးသွားချင်းခွဲကြစေရာပေါ်လာမင်းတို့တဲ့အခုမှတောင်ပေါ်ထဲကပစ္စည်းကအခုမှရှင်းဥစွာတွေ့တာနော် တမဗျာဓမ္မတွေကပစ္စည်းကူးမှာသေဥစွာတင်မင်းတို့တွေ့ပြီဆိုတော့ဆရာကြီးမင်းတို့ကြီးတွေ့ပြီတော့ပြောတော့ယမနာဆရာကြီးကဟေးမင်းတို့ကြီးထုတ်လိုက်ကွာပြည့်ဆက်တူးလို့ပြောတယ်တဲ့အဲဒီမှာမင်းတို့ဆိုတာဘာလဲလို့ဆိုလို့ရှိရင်လင်္กีတိကောဘိက္ခုဝိဇာယေတံတိဝသနာဘိက္ခုယဟံဘိက္ခုကသဗ္ဗယဟံလင်္กีတိယေတံတကားမင်းတို့ဟူသောယင်းကြီးသည် အဝိဇ္ဇာယအဝိဇ္ဇာယဝိဇ္ဇာယကမ္မထာမိကိုနားမလဲသောအဝိဇ္ဇာယတိဝဆနာမိပေသည်ဒကာမင်းတို့ဆိုတာအဝိဇ္ဇာရဲ့အမိတဲ့ဒကာလူကနော်ပြပါဗျာအဝိဇ္ဇာတဲ့အဝိဇ္ဇာဆိုတာကသူ့အရာအလျော်ဆိုတာအမျိုးမျိုးရှိတယ်ဒကာလူကနော်ပြပါဝိပဿနာနဲ့အရိယာမဲ့ညာနဲ့ပယ်ရမဲ့အဝိဇ္ဇာမျိုးကတော့သစ္စာလေးပါးမသိတဲ့အဝိဇ္ဇာတဲ့နော်မှန်ပါဗျာအခုဝိဇ္ဇာကတော့အဲ့ဒါလောက်စင်တာမမြင်သေးဘူးဒါကတော့ကို အဲသုဒ္ဓမယညာသုဒ္ဓမယညာစိန္ဒမယညာနဲ့ပဲပယ်ရမယ်အဝိဇ္ဇာတကလူကနော်ကျမဗျာကမ္မထာနိကိုနားမလဲတာတဲ့တကလူကနော်ကမ္မထာနိနားမလဲလို့ချင်းကမ္မထာတရားအားထုတ်နိုင်မှာမလားတကလူမထုတ်နိုင်ပါဘူးဗျာမထုတ်နိုင်ဘူးကမ္မထာနိမပြောနဲ့တကလူနဲ့သမင်းချက်တဲ့နိနားမလဲလို့ရှိရင်သမင်းကောင်းကောင်းမချက်တတ်ဘူးတကလူကဟုတ်ပါဘူးပါဗျာအဲတကလူချက်ဘူးရလားချက်ဘူးပါဗျာဘယ်နဲ့နေတော့ ပြည့်စည်သွားပါလေဗျာပြည့်စည်ရမှာပဲနားမယ်လို့ရှိရင်ဟုတ်လားတမသမင်းကျက်တာပဲမယ်သင်္ဍတရားတွေတယ်တကလူကဟုတ်လားမှန်ပါဗျာမျိုးသမီးတွေကသူ့ဟာကြောင်းတာမတရားတာသူ့အမေကနေပြီးတော့သင်ကြားပေးတယ်ဗျာဘယ်လိုလုပ်ရမလဲဆိုတာတခါတည်းပြတယ်မပြတော့မှလည်းသူမြင်နေတာနဲ့သိနေပါတယ်ဟုတ်လားတမဗျာအဲ့တော့သူကနီးပြီးမှသူကအချက်ပြုတ်ကနေရာကြတာဟုတ်လားတမဗျာဒါလိုပြီးတော့လည်း ဒါကလူတော့ယောက်ျားတွေဘက်ကလည်းလုပ်ငန်းဆောင်တာတွေရှိပါတယ်။လျာကဲကျွန်းတွေစိုက်ကျိုးတဲ့လုပ်ငန်းတွေထွန်ရက်တဲ့လုပ်ငန်းတွေရှိတယ်နော်။ကျမပါဗျာ။ဒါတွေလည်းပဲသူဟာမိဘတွေကအဖဖြစ်တဲ့ပုဂ္ဂိုလ်တွေကလူကြီးဖြစ်တဲ့ပုဂ္ဂိုလ်တွေကသင်ကြပေးရသေးတယ်။အထူးမသင်ကြတော့မှသူတို့မြင်တာနဲ့ဒီနည်းလေးရတော့တကလူဟုတ်လား။ကျမပါဗျာ။ကဲ အဲဒီလက်ထွန်သားတွေပါလေတခါမှလည်းမမြင်ဘူးခုဒီလူတခါတည်းလက်တော့သွားပြီးတခါလက်ထွန်ခိုင်းလို့ရှိရင်ဖြစ်ပါမလားတခါလို့ဖြစ်တယ်ပါဗျာအမေနွားတောင်မောင်းလို့မရှိဘူးတခါလို့ဟုတ်လားဖြစ်ပါဗျာနွားတွေကျွဲတွေကမသိတယ်သူတို့မောင်းနေကြမဟုတ်တဲ့ပုဂ္ဂိုလ်မောင်းလို့ရှိရင်မသွားဘူးသူကဟုတ်လားပြင်ပါဗျာသူကနီးမသိရင်ဘာမှပြင်ဘူးတကားလို့ဟုတ်လားပြင်ပါဗျာနီးကရေးကြီးပါတယ်နီးရေးကြီးပုံလေးခွန်ကြီးကလည်းနည်းနည်းပြည့်ချက်ပြောခြင်းတယ်ဟုတ်လားပြင်ပါအမေ့ကြည့်အောင်ဗျာမြတ်စွာဘုရားအလောင်းတော်သိထရမင်းသားဟာတော့ထွက်တော်မူတယ်နော် ကျမခါလေကဖြတ်ပြောရမယ်ဟုတ်လားတော်ထွက်တော်မူတယ်ဘယ်ဘယ်သက်ရွယ်တော့ဆို29နှစ်တည်းတကလူကနော်ကျမဒါကြောင့်နေရွယ်ကတော်တရားတွေမိမယားနဲ့လက်ထထိန်ညာပြီးတော့ဌိနာစီစိန်တွေသုံးဆောင်ခံစားပြီးတော့လာခဲ့တာ16နှစ်က29နှစ်ဆိုတော့ဘယ်နည်းရှိသွားတော့ကလည်း73နှစ်နော်73နှစ်ပါဗျာအဲ73နှစ်လူလောကလူလူစီစိန်တွေနာမင်းစီစိန်တွေနဲ့ခံစားပြီးတော့နေရကသူသူနာသူတွေရားဆိုတဲ့နမိတ်ကြီးလေးပါမြင်တော့တာဝေကရပြီးတော့ အိုခြင်းနာခြင်းသိခြင်းကင်းတဲ့တရားငါရှာမယ်သတ္တဝါတွေဟာအိုမအိုခြင်းမဲနဲ့အိုနေရတယ်မနာခြင်းမဲနဲ့နာနေရမသိခြင်းမဲနဲ့သိနေရတယ်ဒုက္ခတွေကဘယ်မှမပြင်းနိုင်ကြကြဘူးအိုခြင်းနာခြင်းသိခြင်းကင်းတဲ့တရားငါရှာမယ်ငါရှာပြီးတော့သတ္တဝါတွေအိုခြင်းနေခြင်းနာခြင်းသိခြင်းကင်းတဲ့တရားကိုရအောင်လို့ဟောကြားမယ်ဆိုတဲ့အမတန်ကောင်းတဲ့အမတန်မြင့်မြတ်တဲ့သမာသနာအဲအလိုတော်ကြီးနဲ့တောထွက်လာတာကိုတကားကနော်ရှင်ပါဗျာ တောထွက်သာလာတဲ့အဲ့ဒီဘုရားလောင်းတော်မှာတောထဲရောက်လို့ရှိရင်ဘယ်လိုတရားအားထုတ်မလို့ဆိုလို့ချင်းတရားထုတ်နည်းမပါဘူးတကလူကနော်ပြန်ပါဗျာဘုကာလတော့စာအုပ်တွေပါနေနဲ့ရှိတာမဟုတ်ဘူးဟုတ်လားနိမိတ်တရားတွေမရှိသေးဘူးပြန်ပါဗျာဒီတိုင်းသူဟာတော့တဲ့မှာသူကိုကျင်းနာချင်းသိချင်းခဲ့တဲ့တရားသူ့ဟာသူရှာမလို့ထွက်သွားတာထွက်သွားတော့အစဘာနီးမှမရှိသေးပါဘူးနော်ရှင်းရှင်းပြောရမယ်ဆိုဘာနီးမှကိုမရှိသေးဘူးဟုတ်လားပြန်ပါอืมအဲဒီတော့ တော်တဲ့ရောက်တဲ့အခါကာလကြတော့ရဟပြုပြီးနိနေတရားလေးလိုက်ပြီးတော့ရှားပွေနေရင်အာလာရကာလမအမျိုးနွယ်ဖြစ်တဲ့အာလာရရဲ့သေးကြီးအကြောင်းကြားရတယ်တကလူကတင်ပါဗျာဒီခါတော့ကအာလာရရဲ့သေးကြီးကတကြီးပေါင်း300နဲ့ဝေသာလီနိုင်ငံမှာဝိသီတိုင်းဝေသာလီနိုင်ငံမှာတော်ရကမ္မထာဌာနကြီးဖွင့်ပြီးတော့တရားပြနေတဲ့ဘောတကလူကနော်မှန်ပါဗျာအဲဒီ အလာရရဲ့တေကြီးကဘလောက်များသူအစွမ်းတတ်ရှိသလဲဆိုလို့ရှိရင်လောကီသမဘာ7ပါးရှိတဲ့အနေကနေဝပညာနာပညာရဏဆက်နောက်ဆုံးသမဘာခြံထားပြီးတော့အလုံးသမဘာ9ပါးလုံးသူမှပြည့်စုံနေတယ်တခါလူကနော်မှန်ပါဗျာအကင်ပညာရဏတိုင်အောင်လို့သမဘာ9ပါးလုံးပြည့်စုံနေတယ်တဲ့ဒါကြောင့်အဲဒီအလာရရဲ့တေကြီးရဲ့ဂုံသင်ကြောကြားတော့ဖရာလောင်းတော်ကအဲ့ဒီမှာသွားပြီးတော့ကမ္မထာနည်းယူတာကိုတခါလို့နော်မှန်ပါဗျာလူကဘယ်လိုပြောလဲဆိုငါရှင်အလာလား ငါဟာသင်ရဲ့ထာမဏီလေးပြယူပြီးတော့တရားထုတ်လိုပါတယ်လို့ပြောတော့အလာရရဲ့သေကြီးကပြန်ပြောပုံလေးဘယ်နဲ့ပြောလဲဆိုလို့ရှိရင်အဲအရှင်ဂေါရမရုပ်တို့တရားနည်းကအမှန်ကောင်းပါတယ်ရုပ်တို့တရားနည်းကဘယ်လိုကောင်းတယ်လဲဆိုလို့ရှိရင်ရှင်ဂေါရမတို့လိုဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်များတရားထုတ်လိုက်မယ်ဆိုလို့ရှိရင်ရုပ်တို့တရားနည်းကလေဆရာသိတဲ့တရားတတိပြီးတယ်ဗျအမှန်ကောင်းတယ်နော် မှန်ပါဆရာသိသလားကိုတတိသိတယ်လို့ပြောတာကိုတကလူကနော်မှန်ပါဗျာဒါအနာရေးကြည့်တဲ့စကားလေးတကလူကနော်ဆရာသိတဲ့ဥစ္စာတတိသိမှနေရာကြမှာမှန်ပါဗျာဆရာကသိတယ်တတိတော့မသိနိုင်ဘူးဆိုလို့ရှိရင်ဟုတ်တယ်မဟုတ်ပါသိမချဘူးဟုတ်လားသိပါဗျာဒီရဲ့ခုကာလမှာဆရာကသာသိပြီတတိမသိဘူးဆိုပြီးဆရာကြီးယုံပြီးတော့ချုပ်ခိုင်းဆရာကြီးတွေပါကြီးတွေသူကဝိဇ္ဇာဖြစ်တယ်လို့လို့ဘာလို့ညာလို့လို့နဲ့ဟုတ်လားသိပါဗိဓိပေါက်နေတယ်လို့လို့တတိကတော့မပေါက်ဘူး အပိဓာတော့ဆရာလည်းမပေါက်ပါဘူးဒီကလူကဟုတ်လားပြန်ပါဗျာအဲဆရာကတော့ပေါက်တယ်လို့လို့ဘာလို့လို့အောင်းမေးပြီးတတိတွေကကိုယ်ွယ်ကြစီကကြဟိုရင်မနေယူဘာတွေယူပေါ့လေစုံလို့ပဲတခါလဲဟုတ်လားပြန်ပါအဲကိုကတော့မသိဘူးဆရာကြီးတော့သိနေတယ်အောင်းမေးပြီးဆရာကြီးအားကိုးနေရတာကိုဒီကလူကပြန်ပါဗျာအဲ့ဒါဘုန်းကြီးများကတော့ဒါနေရမကြဘူးလို့ယူဆပါတယ်နော်ပြန်ပါဒါကအခု လောကတွေအများတွေ့နေတာပြောတာဘာသာရေးတွေလည်းဒီလိုရှိတယ်တကားလို့ကနော်မှန်ပါဗျာဘာသာရေးတွေမှာလည်းပဲဘုရားဘာသာပြင်ဘက်ကဘာသာတွေကဒီလိုပဲသူတို့ဘုရားသခင်တွေကိုကိုယ်ွယ်တယ်သူတို့ဘာသာတွေဘုရားသခင်တွေကိုကိုယ်ွယ်တယ်ဘုရားသခင်သာသိတယ်သူတို့ဘာသာကိုကိုယ်ွယ်တဲ့လူတွေကတော့မသိဘူးဘုရားသခင်အလိုတော်တိုင်းပဲဆိုပြီးတော့ဒီလိုဘုရားကိုမျက်စိမိတ်ပြီးတော့ ဘာသာတရားတွေကိုကိုယ်နေတာရှိသေးတယ်ကလူကနော်ရှိရပါဗျာအဲ့ဒါလည်းနေရာမကြဘူးတကလူကနော်ကျမဟာဘုန်းကြီးကဗုဒ္ဓဘာသာကတော့သိနေရကြတယ်ဗုဒ္ဓဘာသာတရားကသံဒိဋ္ဌိကိုကျင့်ကြံအားထုတ်ကမုတ်ချကိုယ်တိုင်တွေ့မြင်နိုင်တဲ့တရားတဲ့တကလူကဟင်ကျမဗျာအင်းဘုရားသာသိတာမဟုတ်ဘူးရှင်သာရိပုတ္တရာကျင်မောက်ပလန်တို့သာသိတာမဟုတ်ဘူးဘုရားယာနာတိသာသိတာမဟုတ်ဘူး တရားကျင့်လို့ရှိရင်ဘယ်သူအကျင့်ကျင့်သိမယ်တကားလူကနော်ကျင်ပါဗျာဒီလိုတရားသိကောင်းတာဟုတ်လားကျင်ပါတကားလူစားဆိုလို့ရှိရင်ငါနဲ့မဟုတ်လားကျင်ပါဗျာငါနာဘယ်သူရဲ့ကြည့်ကြည့်ငါမှာပေါ့တကားလူကဟုတ်လားကျင်ပါဗျာတရားချိုးတယ်မဟုတ်လားကျင်ပါဗျာဘယ်သူစားကြည့်ကြည့်ချိုးမှာပဲတကားလူကဟုတ်လားကျင်ပါဗျာဟိုဆရာကြီးတော့ချိုးတယ်တတိတော့ခါတယ်ဒီလိုမရှိရဘူးတကားလူကဟုတ်လားမှန်ပါဗျာအဲအကုန်လုံးညီတူညီမျှပဲဖြစ်ရမယ်ဟုတ်လား အဲ့ဒါမှသိချတယ်တရားတကလူကနော်ကျမဗျာအဲ့တော့အလာရရဲ့တကြီးကပြောတာအားရကြမနာကောင်းတယ်ဒါကြောင့်ဘုရားလုံးတော်အားရတယ်ဩအလာရရဲ့တကြီးပြောကိုသိနေရကြတယ်သူကစာတွေးမဟုတ်ဘူးကိုတွေးပဲအဲသူကိုယ်လည်းတွေးပြီးပြောတဲ့စကားပဲတဲ့ယုံကြည်ပြီးဘုရားလုံးတော်အဲ့ဒီနိယူပြီးအထုတ်မကြခင်အတွင်းမှာပဲအလာရရဲ့သေထရထားတဲ့သမာပတ်ခုနှစ်ပါးလုံးအကုန်ရပါတယ်တကလူကနော်ကျမဗျာအဲ့တော့အကုန်ရတဲ့အခါကလားဆရာကြီးတွေသွားပြောပြီးတော့ပြောတယ်ဆရာအလာရရဲ့ ဟောကျွန်တော်အားထုတ်လာတာတော့ဖြင့်ဟောဒီဟောဒီတရားတွေရပြီအကိဉ္စညာယရဏဆိုတဲ့တရားရောက်တယ်ဘာမှဝိညာဉ်လေးဘာမှမရှိတော့ဘူးဆိုတော့အဲအဲ့ဒီနေရာကိုရောက်နေပြီစိတ်ဝိညာဉ်လေးဘာမှမရှိတော့ဘူးဘာမှမရှိတော့ဘူးအကျွမ်းမဲ့မရှိတော့ဘူးဆိုတော့အဲ့ဒီနေရာလေးစိတ်ကလေးရောက်ပြီးတော့တီးနေပြီအဲ့ဒီတရားရနေတယ်အရှင်အလားရရတဲ့တရားဟုတ်ကြလားဆိုတော့ဟာဟုတ်တယ်တဲ့ ဘယ်နဲ့လဲရှင်ကောတော်မှာထူးစာကျုပ်တို့တရားဘယ်တော့တော့လည်းများများမရနိုင်ဘူးအဲကဲထူးစာကိုတဲ့အမှန်ညာထူးလို့ရတာကဲကဲဒါဖြစ်ရင်တဲ့ဒီမှာလည်းတတိပရိသတ်တွေလည်းများပါတယ်ရှင်ကောတော်မှာလည်းဆရာကြီးတစ်ခုဆရာကြီးတူလို့ကျွန်ုပ်ကလည်းဆရာကြီးတူလို့နှစ်ယောက်ဆရာတို့အဲနှစ်ယောက်လုံးဟာဆရာတတိလို့သဘောမထားပါနဲ့တော့အဲဆရာကြီးတဲ့ပဲသဘောထားပြီးတော့တဝက်စီတတိတွေ သုံးသင်ဆုံးမရအောင်ဒီရင်မဲ့နေပါတော့ဆိုပြီးဆရာကြီးကတတိတဝက်ခွဲပေးတယ်တကလူကမှန်ပါဗျာအဲဒီမှာကမ္မထာနေပြပြီးတော့တော်ကြအောင်နေပါသေးတယ်တဲ့တော်ကြဆိုတရက်နှစ်ရက်လည်းဖြစ်ချင်းဖြစ်မှာပေါ့လေဟုတ်လားဖြစ်ပါအဲဒီလိုနေရင်လည်းစဉ်းစားတယ်ဘုရားလုံးကအေးငါရထားတဲ့တရားဟာဥဉ္ဇနာချင်းသိချင်းကင်းတဲ့တရားဟုတ်ရလားလို့စဉ်းစားလိုက်တော့ဩဥဉ္ဇနာချင်းသိချင်းကင်းတဲ့တရားမဟုတ်ဘူးဒီတရားရရင်ဒီတရားနဲ့သိသွားလို့ရှိရင် အာကိစညာယရဏဘုံရောက်မယ်အဲ့ဒီအာယုဘဘုံခေါ်တဲ့တကားလို့ရနော်ကျမပါဗျာရုပ်မရှိဘူးရုပ်မရှိဘူးဟုတ်လားကျမဘူးလောကရပညာတွေနီးနေတော့ဘာမှစသတ်လို့မရဘူးသိဗ္ဗံပညာနဲ့မကိုက်လို့မယုံရင်လည်းမယုံမဲနေယုံမဲတကားလို့ရဟုတ်လားကျမပါဗျာသိဗ္ဗံပညာနဲ့ဘယ်နဲ့မှစမ်းလို့မရဘူးသူကရုပ်မှမရှိပဲဟုတ်လားကျမသိဗ္ဗံပညာတွေကရုပ်ကြီးမှရုပ်သာသူစမ်းလို့ရတာကိုနာမ်သူစမ်းလို့မရဘူးတကားလို့ရဟုတ်လားရပါဗျာအဲ့ဒါရုပ်ရုပ်မရှိပဲနဲ့နာမ်ကြီးနဲ့စိတ်ကြီးနဲ့ဖြစ်နေတဲ့ဘုံဟွန်းနာသူစမ်းတာသူစမ်း အဲ့ဒီဘုံရောက်မယ်တဲ့အဲ့ဒီဘုံကဘယ်လောက်သက်ရှိလုံးဆိုကဘာပေါင်း6000သက်ရှိတယ်တကလို့နော်ကျမပါဗျာကြာပြီပဲအခုတကဘာကြာလာပြီဘုရားဒီရှိကဘုရားသုံးစုပွင့်သွားပြီဘောတော်ဘောတော်မြတ်စွာဘုရားလည်းဆိုဘုရားလေးစုရှိပြီအဲ့ဒီဘုရားမပွင့်မိကလည်းကာလအကြာကြီးတကလို့ကနော်ကျမပါဗျာနောက်လည်းအရိမေတ္တဘုရားတစုပွင့်ဦးမယ်အဲ့ဒီကနောက်လည်းကြာကြီးနေဦးမှဒီဘာပြအောင်လေကျမအဲ့ဒီတကဘာတကဘာကိုကြာပြီဒီလိုကဘာပေါင်းကို6000သက်ရှိမှတယ်တကလို့ကဟုတ်လား တင်ပါဗျာတမိတ်ဆွေကြီးပြင်းစရာကြီးပါလားတကားလို့ဟင်တင်ပါဗျာဒါပေမဲ့လို့အဲ့ဒီအသက်6000ကဘာပေါင်း6000ရှိတဲ့ခါကျတော့အဲ့ဒီအဲအရူပဘုံမှာသူ့တွေမှာသေမှာပဲတကားလို့ကနော်တင်ပါဗျာသေတော့ဘယ်ရောက်လာမလဲဆိုလူပြေတို့နတ်ပြေတို့ပြန်ရောက်လာမယ်လူနတ်ပြန်ဖြစ်လာမယ်နော်တင်ပါအဲ့ဒီလိုဖြစ်တဲ့ခါကျတော့သူများတဲ့ဘာထူးတော့ဆိုဘာမှမထူးသူများလိုပဲတကားလို့နော်တင်ပါဗျာများလိုပဲအဲကပ္ပုရိသုပနိတ္တယသူတော်ကောင်းတွေနဲ့ပေါင်းသင်းမိလို့ရှိရင်တော့ကုသိုလ်ကောင်းမှုတွေပြုပြီးတော့သူဟာလူဘဝနတ်ဘဝ ဆက်ပြီးတော့ဖြစ်သွားဖို့ရှိပါတယ်အကယ်၍သဗ္ဗုရိသူပါနေတရားမရဘဲနဲ့အေးသူတော်ကောင်းတရားမမိဝဲရဘဲနဲ့သူယုံမှတရားနဲ့မတော်မဟုတ်မမှန်တဲ့တရားတွေကိုရပါလို့ရှိရင်မကောင်းမှုအကုသိုလ်တွေပြုမိမှာတကားလို့နော်မှန်ပါဗျာပြုလိုက်လို့ရှိရင်သူအပယ်လေးပါးကြာအောင်မှာပဲတဲ့နော်မှန်ပါဗျာဒီတော့အပယ်လေးပါးကလည်းမလိုဘူးအိုကျင်နာကြီးသိချင်းကလည်းမလိုဘူးဒီတရားဟာ ငါလိုရှိတဲ့တရားမဟုတ်သေးပါဘူးဆိုပြီးဘုရားလောင်းတော်ကဒီတရားကိုစွန့်ပြီးတော့သူ့ဟာသူတရားသိချာတယ်နော်အင်းပါအဲဒီလိုတရားသိချာတဲ့အခါကာလမှာအာလာရရဲ့သိတဲ့အထက်တန်းကြတဲ့ရာမရာမရသေးကြီးအကြောင်းကိုကြားကြတယ်ကလည်းနော်မှန်ပါဗျာရာမရသေးကြီးကဘယ်လောက်ရှိအောင်သူကတရားတွေပေါက်ရောက်နေတယ်ဆိုသမာဘ၈ပါးလုံးနေဝတ္တဉာဏပညာရဏဇာနဲ့အကုန်လုံးပေါက်ရောက်တယ်အဲဒီမှာ ရာမယသိကြီးရဲ့တတိဖြစ်တဲ့ဥရကယသိကြီးသွားပြီးတော့ပြောတယ်ငါရှင်ဥရကအဲသင်တို့ရဲ့တရားနိလာအထုတ်ချင်ပါတယ်ဆိုတော့ရှိကလိုပဲဥရကယသိကလည်းပဲဒီတရားအမနာအဲကောင်းတဲ့အကြောင်းတတိလည်းဆရာလိုသိနိုင်တဲ့အကြောင်းတွေပြောပြီးတော့ကမ္မထာနေပေးအဲဒီကမ္မထာနဲ့အထုတ်လိုက်တော့လည်းမကြခင်အတွင်းဒီနေဝပညာပညာရဏသံရအဲဒီရတဲ့အခါကာလကျတော့ဥရကယသိကသူကရာမဆရာကြီးရဲ့တတိကိုတတိဆိုတော့သူကဓာတုတော်မထားပါဘူးဘုရားလောင်းတော်ကို ဒါမှဆရာကြီးကဒီခါရှိပုံမပေါ်ပါဘူးအဲ့ဒီသူ့ဆရာဆရာရာမှာထားတယ်ဒါပေမဲ့လည်းမြတ်စွာဘုရားအလောင်းတော်ကလည်းပဲဒီတရားဆင်ခြင်ကြည့်လိုက်တော့နိဝသညာနာပညာသာဘုံဖြစ်ုံပဲအဲ့ဒီဘုံမှာလည်းပဲကဘာပေါင်း7000 4000တက်ရှိမယ်အဲ့ဒီကနေပြီးသူ့နေတဲ့ခါကာလကြလို့ချင်းလူပြည်ရောက်လာမယ်နတ်ပြည်ရောက်လာမယ် အဲ့ဒီကြရင်လည်းပဲသူတော်ကောင်းတရားအထုတ်ရင်ထုတ်မထုတ်လို့ရှိရင်ပယ်လေးပါးလည်းကြာအောင်မှာပဲဆိုတာကိုမြင်တာကိုတကယ်လို့နော်ရှင်းပါဗျာဒါတော့ပယ်လေးပါးကလည်းမလို့သေးဘူးအိုးချင်းသားချင်းသိချင်းကလည်းမလို့သေးဘူးဒီတရားလည်းပဲငါလိုချင်တဲ့တရားမဟုတ်သေးဘူးဆိုပြီးဆုံးပြပြီးတော့ဘုရားလောင်းတော်ကကိုကိုညာနဲ့ကိုရှားဝေတယ်တကယ်လို့ကနော်သမ္မာသမ္ဗုဒ္ဓောတဲ့အဲသစ္စာလေးပါးခါသိမ်းသောတရားတွေကိုတဲ့သူတော်ဘာဓာနီမခါမဲ့ကိုရင်းညာဟုံစွမ်းဖြင့်စုံစမ်းဖွာရှားဝေ၍ သုံးစားရှာဖွေကမှန်ကားစွာပြီးတော်မူပေသောမြတ်စွာဘုရားတဲ့သမ္မာသမုဒ္ဒဆိုတာသူတော်ဘာသာနိမခမဲ့ကိုယ်ပိုင်ညာဟုံသွားနဲ့ကိုညာနဲ့ကိုရှာဖွေပြီးတော့သစ္စာတွေကအမှန်တရားတွေကိုသိဘုရားဖြစ်ရောက်တယ်လို့ဆိုလိုပါတယ်နော်။တင်ပါဗျာ။အဲဒါနောက်ကြတော့ဗောဓိပင်အောက်ယတနာပရင်ထဲမှာထပ်ဖို့ထိုင်နေပြီးတော့ပုဗ္ဗေနိဝါဒညာနေကိုယ်ပိုင်ညာနဲ့ပဲရ။ဒေဝစကုညာနေကိုယ်ပိုင်ညာနဲ့ပဲအားထုတ်လို့ရ။ပစ္စည်းမာညာကြတော့ ပရိစ္ဆသမုပ္ပါတရားတွေဆင်ញင်ပြီးဥပါဒณะခန္ဓာ၅ပါးတရားတို့ရဲ့အဖြစ်အပျက်ကိုရှုပြီးတော့ဝိပဿနာညာဆင်နိုင်တက်ပြီးတော့အရိယာမညာ၄ပါးဖြင့်ဆင်နိုင်တက်သွားတဲ့နောက်ဆုံးအရဟတမညာသတ္တိဒါညာရောက်ပြီးဘုရားအဖြစ်ကိုရောက်တယ်တဲ့ကလို့နော်မှန်ပါဗျာအဲလိုဘုရားအဖြစ်ရောက်ပြီးတော့သမ္မာသမုဒ္ဒဂုံလေးအောင်ပြီးအောင်ပြန်နော်ဘုရားအဖြစ်ရောက်တယ်ဆိုတာအမှားအပြင်ကိုယ့်ဟာကိုယ်တရားရှာပြီးကိုယ့်ဟာကိုယ်ကျင့်လို့ သိတဲ့ပြည့်တဲ့တရားတွေအကျွမ်းမရှိအကုန်လုံးသိသွားတဲ့အခါမှာဒါသမ္မာသမ္ဗုဒ္ဓဘုရားဖြစ်တာပဲတကယ်လို့နော်တမန်ဘုရားအဲသို့သမ္မာသမ္ဗုဒ္ဓသစ္စာ၄ပါးသစ္စာ၄ပါးလုံးစုံသောတရားတို့ကိုသုတဘာထံနိမခမေဘိုးပိုင်ညာဟုသွန့်ဖြင့် တ်သားရှာဝေကမင်္ဂစွာသိတော်မူသောမြတ်စွာဘုရားသမသမုဒ္ဓောသစ္စာလေးပါအလုံးစုံသောတရားတို့ကိုသုဘထံမိမခံမဲဘုဗ္ဗညာဟုစွာဖြင့် သုံးစားရှာဖွေကမင်္ဂစွာသိတော်မူသောသတ်စွာဘုရားသမသမုဒ္ဒောသစ္စာလေးပါလုံးစုံသောတရားကိုသူတော်ဘာထံမိမခံမဲ့ ဘုဗ္ဗညာဟုသွမ်းဖြင့်ဘုဗ္ဗညာဟုသွမ်းဖြင့်သုံးသန်းရှာဖွေကသုံးသန်းရှာဖွေကမင်္ဂစွာပြီးတော်မူသောမြတ်စွာဘုရားအေးမြတ်စွာဘုရားအစတုန်းကတော့အာလာရဥဒကယသိတွေထာမှာနိဒိပြခံခဲ့ပါတယ်ကလို့နော်ကျမဘုရားဒါပဲမဲ့လို့အဲ့ဒီနိဒိပြတွေနဲ့ကျင့်ပြီးတော့ဘုရားဖြစ်တာမဟုတ်ဘူးတကလို့ကနော်ကျမအဲ့ဒီနိဒိပြတွေစွန့်ပြီးတော့ သူတော်ဘာသာနိမခမဲ့ကိုယ်ပိုင်ညာဟုံစွမ်းဖြင့်ကိုညာနဲ့ကိုယ်တခါလဲဒီတရားဒီတရားတွေဒီလိုနှလုံးသွင်းမှာပဲလို့နှလုံးသွင်းပြီးအားထုတ်လိုက်တော့အစဉ်တိုင်းပုဂ္ဂိုလ်နိဗ္ဗာန်ညာရတယ်ဒိဗ္ဗစက္ခုညာရတယ်နော်နောက်ဆုံးအာသဝခယညာခေါ်တဲ့အရဟတမညာသဗ္ဗိညညာကိုရတော်မူသည်တဲ့နော်အဲ့ဒီခါကာလအလုံးစုံတရားတွေပြီးပြီးတော့ဘုရားဖြစ်ရောက်ဘုရားဖြစ်ရောက်ပြီးတော့ခொဏဌာနမှာခொနည်းစီ နေဝိမု ക്തി ဒုက္ခများခံစားပြီးတော့နေတဲ့တကလေးပါနော်မှန်ပါဗျာဝိမု ക്തി ဒုက္ခဆိုတာဖလားသမဘဝင်စားနေတာပါပဲများသောအားဖြင့်ဖလားသမဘဝင်စားနေတဲ့အချို့ဌာနများမှာတရားတွေနှုတ်ဆင်ခြင်းတာလည်းပါပါတယ်နော်မှန်ပါအဲဒီလို9ရက်949ရက်သတင်းသုံးပြီးတဲ့နောက်48ရက်မြောက်49ရက်ဆိုတာ90မြောက်ရက်90မြောက်မှာတရားဟောဖို့ရဆင်ញင်တယ်တကလူရနော်မှန်ပါဗျာတရားဟောဖို့ရဆင်ញင်လိုက်တဲ့အခါကာလ ဘယ်ပုဂ္ဂိုလ်ဟောရမလဲလို့ဆင်ញင်လိုက်တော့တရားကိုမြန်မြန်သိလွယ်မဲ့ပုဂ္ဂိုလ်ဆင်ញင်တယ်တရားဥဟောတယ်ဆိုတာမြန်မာပြည်လွန်မှနေရာကြတယ်တကားလို့ကနော်မှန်ပါဗျာဟာဖြစ်ဖြစ်လက်ဥလုပ်တဲ့ဥစ္စာအောင်မြင်မှနေရာကြတယ်ဟုတ်လားတမအေးပညာသင်ကြားပေးလို့ရှိရင်လည်းပဲလက်ဥပညာသင်ကြားပေးတဲ့ဥစ္စာတတိကောင်းလို့တယ်တတိကောင်းကပညာတတ်မြောက်သွားလို့ရှိရင်အဲ့ဒီဆရာနာမည်ကောင်းတာပဲတကားလို့ကနော်မှန်ပါဗျာအေးစာသင်လိုက်တွေပါတယ်မှလည်းဒီလိုပါပဲကျောင်းလိုက်စပြီးဖွင့်ကားတာစာသင်လိုက်စဖွင့် တပည့်တွေထူးထူးချွန်ချွန်နေရအဲဒီတပည့်တွေကစာမေးပွဲတွေပါတွေအောင်လို့ရှိရင်အဲဒီကျောင်းနဲ့နာမည်ကောင်းရောတကလို့နော်ပြန်ပါဗျာအဲစာသင်တဲ့ကျောင်းနဲ့ဖွင့်ကဖွင့်ဖွင့်ချင်းတခါလဲတပည့်တွေကညာချင်းနေစာမေးပွဲကမအောင်ဘူးဆိုလို့ရှိရင်နာမည်ပြည့်တယ်တကလို့ကနော်ပြန်ပါဗျာနာမည်မကောင်းဘူးဟုတ်လားပရိပါဌာနာကလည်းဒီလိုပဲတကလို့ကကမ္မထာပြတယ်ဆိုကမ္မထာပြဥနာဒီ အရွယ်ကြီးရင်တဲ့ပုဂ္ဂိုလ်တွေညာထိုင်းတဲ့ပုဂ္ဂိုလ်တွေကလာပြီးတရားထုတ်တရားကမတက်နိုင်ဘူးဆိုလို့ရှိရင်အဲ့ဒီကမ္မထာနာမည်သိမ့်မကောင်းဘူးဟုတ်လားကျမရဟိုးသူတို့ကမ္မထာအကြာကြီးအထုတ်ရတာဘာမှလည်းမဖြစ်ဘူးဆိုပြီးတော့နောက်လူတွေကဘယ်အထုတ်ခြင်းလိမ့်မှာတော့ငါလူရဟုတ်လားကျမရအေးတရားပြလိုက်လို့ရှိရင်မကြခင်အတွင်းပဲ တရားတွေကထူးလာတယ်တရားထူးတဲ့ပုံကိုယ်တွေကလည်းသူထူးတာတွေပြောတော့တာကိုတကလူကနော်ပြမပါဗျာအဲ့တော့ဒီတဲ့ပုံကိုယ်တွေကလည်းဒီတရားအထုတ်ခြင်းတဲ့စိတ်တွေပေါ်လာတယ်ဒီတရားနာမည်ကောင်းတယ်တကလူကနော်ပြမပါဗျာအဲ့တော့မြတ်စွာဘုရားကလည်းရှင်းဥစွာတရားဟောတဲ့အခါတပည့်ကောင်းတို့လို့တခါလည်းစဉ်းစားတယ်ဘယ်သူဟောရမလို့ဘယ်သူဟာငါတရားကိုမြန်မြန်ပေါက်ရောက်နိုင်မလဲသိနိုင်မလဲလို့စဉ်းစားလိုက်တဲ့အခါကျအာလာရရဲ့သေကြီးပေါ်လာဩအာလာရရဲ့သေကြီးဟာ ကြာမြင့်စွာသောကာလကကိလေသာညစ်ကြေးတွေမှာဆင်းကျဲနေတယ်တရားသူနေနေလည်းပဲလောကီသမာပတ်တွေနဲ့ပြည့်စုံနေတယ်ပညာလည်းဉာဏ်ပညာလည်းကြီးတယ်ယောသားလည်းယောသားဖြောက်မှတ်တယ်ဒီပုဂ္ဂိုလ်ကြီးငါတရားနာလိုက်ရရင်ဖြင့်ချက်ချင်းပဲတရားသူတရားညာတွေရသွားမယ်အာလာရရဲ့သိကိုရှင်းဥစွာဟောမှာပဲလို့ဘုရားကဆင်းရင်တကူတကလို့နော်မှန်ပါဗျာအဲဒီလိုဆင်းရင်နေတော့နတ်တယောက်ကဝင်လျှောက်တယ်ကြားပြပြီးတော့အရှင်ဘုရား အာလာရရဲ့သေကြီးအကွယ်လွန်သောတာခုနှစ်ရက်ရှိပါပြီဖရာလို့ပြောတယ်နော်ဒီမှာဟိုနတ်ကဖရာစိတ်လည်းပဲလောကီစိတ်တော့သိနိုင်တယ်တကားလို့နော်မှန်ပါဗျာလောကုတ္တရာစိတ်တွေကြတော့မသိနိုင်ပါဘူး အဲဒီလိုလျှောက်လိုက်တဲ့အခါမြတ်စွာဘုရားကဆင်ញင်တယ်ဘုရားပဲမဲ့အလုံးစုံသိတယ်ဆိုမယ်ဆင်ញင်မှသိတာတကလူကနော်မှန်ပါဗျာအကျုပ်ကအိုးဘုရားဆိုပြီးတော့နတ်ကတောင်လားသတိပေးရသေးသလားဆိုပြီးတော့သောရကတက်သေးတာဟုတ်လားမှန်ပါဗျာအဆင်မမဆင်ញင်သေးပဲတကလူနဲ့ဟုတ်လားမှန်ပါဗျာတကလူမျက်စိမြင်တယ်မဟုတ်လားမြင်ပါဗျာမြင်ပေမဲ့လို့တကလူမျက်စိမိတ်ထားတဲ့အခါမြင်ပါမလားမြင်ပါဗျာမမြင်ဘူးတကလူကဲမျက်စိဖွင့်ထားအောင်တော့ရှစ်တဲ့တဲ့သာမြင်တယ်နောက်ဘက်မမြင်ဘူးတကလူကဟုတ်လားမြင်နိုင်ပါဗျာနောက်ကလူလားနေလို့ရှိရင်ဘယ်မြင်နိုင်မှာတော့ကြီးမှမြင်တာတကလူနော်မှန်ပါဗျာ အဲ့ဒါလိုပဲအလုံးစုံသောတရားပြီးတယ်ဆိုမယ်ဆင်ញင်မပြီးတာတကလူကဟုတ်လားပြန်ပါဗျာဆင်ញင်မနေတဲ့အခါမပြီးဘူးအကျိုးကလည်းမှန်လို့ပဲအကုန်လုံးလျှောက်ပြီးတော့ရိတ်ထင်းနေတာအောင်မယ်ဒီလိုမဟုတ်ဘူးသို့သာဟုတ်လားပြန်ပါဆင်ញင်မပဲပြီးတယ်သင်ရင်တော့အကျွတ်မဲ့ပြီးပါတယ်ဘာမှမသိနိုင်တာမရှိဘူးဟုတ်လားကျမရအဲ့ဒါကြောင့်မြတ်စွာဘုရားဆင်လိုက်တဲ့ခါကလာအာရာအာလာရရဲ့သေကြီးကွယ်လွန်သွားတာ9ရက်ရှိပြီဆိုတာသိရတယ်ပြီးတော့ဒီအာလာရဘယ်ရောက်သွားပါလိမ့်မလို့လားကဲ၍ နတ်ပြည်လောကရောက်နေလို့ရှင်းလိုက်ပြီးတော့တရားဟောနိုင်နေတဲ့တကားလူကနော်ကျမဗျာအဲသူပဲရောက်ပါလိမ့်တော့စဉ်းစားလိုက်တော့သူ့ဇာရတာကအကိညာရဏဇံဆိုတော့အကိညာရဏဘုံရောက်သွားခုနကပြောခဲ့တဲ့အတိုင်းရုပ်မရှိဘူးနော်ကျမဗျာရုပ်မရှိဘူးစိတ်ကြီးတယ်ရှိတာဟုတ်လားကျမဗျာရုပ်မရှိတော့သူ့မှာမျက်စိလည်းမရှိဘူးနားလည်းမရှိဘူးတကားလူကနော်ကျမဗျာရုပ်ကဘာမှမရှိပဲကိုကြီးတကိုယ်လုံးမရှိတာတကားလူကဟုတ်လားကျမဗျာဟောကိုကြီးတကိုယ်လုံးမရှိတော့သူ့မှာနားမရှိဘူး နားမကြည့်တော့တကားလုံးနဲ့အဲ့ဒီသွားပြီးမြတ်စွာဘုရားတရားဟောလို့သူကြားပါမလားမကြားနိုင်ပါဘူးဗျာနားမှမကြည့်ပဲဘယ်နှလုံးကြားလိုက်မှာတော့ဟင်ကျမအဲ့ဒီတော့သူ့မှာမြတ်စွာဘုရားကတရားဟောပေမဲ့လည်းမကြားနိုင်ဘူးမကြားနိုင်တော့ကတရားတို့မရနိုင်ဘူးဘောတကားလုံးကနော်ကျမအကယ်၍သာ ရသဗျာတရားဟောမယ့်အချိန်အထိသူဟာအသက်မသေးသေးပဲနေမယ်ဆိုလို့ရှိရင်ဘုရားကသွားပြီးတရားဟောလိုက်ရင်တပုတ်တကာထာလောက်နဲ့သူတရားသူတွေရမှာတကားလူရအောင်မှန်ပါဗျာအဲဒီတော့မတရားဖို့တရားတွေရမှာတွေသူလွဲသွားတာကိုလွဲတာကနည်းနည်းလွဲတာမဟုတ်ဘူးတကားလူနော်မှန်ပါသူဟာအဲဒီအဲဒီအာဂညာရဏဘုံရောက်ပြီးတော့အသက်ကလည်းကဘာပေါင်း6000သက်ရှိနေမှာကဘာပေါင်း6000နေပြီးသူတွေလာတဲ့အခါကျတော့သူလူပြည်လာဖြစ်မယ်နော် အဲ့ဒီအခါဘုရားကမရှိဘူးတကသူကဒီဘုရားကမဟုတ်သဖြင့်ဘုရားလည်းမရှိဘူးဒီဘုရားမရှိတော့အဲ့ဒီကဘုရားတရားလည်းသူမကြားမနာရဘူးမကြားမနာရတော့အဲ့ဒီကသူတော်ကောင်းတရားကိုအဲသူတော်ဘာပြကျမ်းနာလို့ရှိရင်တော့ကုသိုလ်ကောင်းမှုတွေဒီလူလူဘဝနာဘဝတွေရောက်တယ်ထားအောင်တော့သူမဲ့ဖို့တရားတော့မရဘူးတကလူကနော်ကျမပါဗျာအဲ့ဒီတည်းကနေပြီးအကြောင်းမညွတ်လို့အကုသိုလ်တရားတွေပြုမိလို့ရှိရင်ပယ်လေးပါလေဒုက္ခညာကြားကြအောင်ပဲတကလူကဟုတ်လားကြားနိုင်ပါဗျာဒါတော့ ခုနှစ်ရက်လောက်အသက်ရှင်နေလို့ဘုရားတရားနာလိုက်ရလို့ရှိရင်သာမယဝဆင်းရဲကလွတ်မြောက်နိုင်တဲ့အခွင့်အရေးကြီးရှိပါရဲ့နဲ့ခုနှစ်ရက်လောက်အသေးစောသွားတဲ့အတွက်အများကြီးဆုံးရှုံးသွားတယ်ဆိုတဲ့အဓိပ္ပာယ်ကိုမြတ်စွာဘုရားရည်ရွယ်ပြီးတော့မဟာဇာနီယောအာလာရောကာလမောလို့ညညူတော်မူတဲ့တကားလေးတကားလေးပါဗျာအာလာရောကာလမောကာလမနွယ်ဖြစ်သောအာလာရောအာလာရရဲ့သေးသည်မဟာဇာနီယောအကျုံးကြီးကျုံးသွားကြလေပြီ တယ်နော်ကျမဗျာဟုတ်တယ်တော့ဆုံးရှုံးသွားတာပဲနင့်နိုင်တာနော်ကျမဗျာဒါလူတို့အခုကာလမှာလည်းပဲဒီလိုပဲတရားထုံးမယ်အထုံးမယ်နဲ့ကြားနေရင်းနဲ့နော်ကျမအာမတုခင်သေသွားရင်ဒီမဟာဇာနီရောအများကြီးဆုံးရှုံးမှာတကလူကနော်ကြည့်ကြပါဗျာကြည့်ရဲတချို့လေတရားကအထုတ်ခြင်းပါရဲ့ဟုတ်လားကျမဒီတရားနီးကမရတရားနီးမရခင်ကိုဟုတ်လားသေးသွားတချို့မသေးသေးဘူးသေလူသေကနီးဖြစ်နေတော့တရားအာမထုံနိုင်ဘူး မိကြတယ်တကယ်လို့ဟုတ်လားကျမပါဗျာဩရှိတုန်းကသန္တာသန္တာနဲ့တရားထုံးတဲ့နှုန်းကလည်းဒီတရားမျိုးကမကြားရဘူးအခုမှပဲအာထုံနီးကလည်းကြားတယ်အားလည်းမထုံနိုင်တော့ဘူးဆိုပြီးကြီးကြတယ်နော်ကျမပါဗျာသုံးကျုံတယ်အဲ့ဒါဘာလို့ဆိုရင်ဘုန်းကြီးပြောလို့ဒါကတခြားမဟုတ်ဘူးဟုတ်လားအေးကမ္မထာနီးမရှိရင်ဖြင့်ဒီတရားအားမထုံနိုင်ဘူးဆိုတာနားလည်အောင်လို့တကယ်လို့နော် မှန်ပါဗျာဒါကအလာရရဲ့သိကြီးကတာမာပုဂ္ဂိုလ်မဟုတ်ဘူးသမာဘ9ပါးတောင်ရတာဆရာကြီးတကယ်ဆရာကြီးဟုတ်လားမှန်ပါဗျာတကယ်ဆရာကြီးပဲမယ်လို့အခုပြောတဲ့ရသော်ဘုရားဟောတဲ့တတိပဌာနိယဓွား၆ပါးကဖြစ်တဲ့ဖြစ်တဲ့ယုံနာတွေကိုရှုမှတ်ပြီးတော့ဝိပဿနာဉာဏ်ဖြစ်တယ်ဆိုတာ तू မသိဘူးတကလူကဟုတ်လားမှန်ပါဗျာသူသာမဟုတ်ဗြဟ္မာကြီးတွေလည်းမသိဘူးတကလူကဟုတ်လားမှန်ပါဗျာဘုရုဇင်ဗြဟ္မာတွေမသိဘူးဟောအရိယဗြဟ္မာတွေတော့သိပါတယ်ဘုရုဇင်ဗြဟ္မာတွေဆိုလို့ချင်းမသိဘူးအဲ့ဒီတော့ဒီနိယ တော်တော်မလွယ်တဲ့နည်းကလူကနော်မှန်ပါဗျာဘုရားပွင့်လာတဲ့အခါကျမှဘုရားဟောမှသိရတာဘုရားဟောမှသိတာတော့တချို့ကဒီလိုမဟုတ်သေးဘူးဟိုလိုမဟုတ်သေးဘူးစသည်ဖြင့်တော့ကြမှာရှင်းရအောင်မယ်ဥစ္စာဟုတ်လားကျမအဲ့ဒါအာလာရရဲ့သေးကြီးမရှိဘူးဆိုတော့ဥဒကရဲ့သေးကိုတခါတရားဟောဖို့ရစဉ်းစားပြန်ပါတယ်အဲ့ဒီမှာလည်းပဲဥဒကရဲ့သေးညာဥယံကသေးသွားပြီဆိုတာကိုသိရတဲ့မြတ်စွာဘုရားအမဟာဇဏီရောအာလာအမဟာဇဏီရောဥဒကောရာမပုဒ္ဒောလို့ညီးညွပြန်တယ်တခါလို့ရ ဓမ္မဗျာရာမဗုဒ္ဓရာမဤသာရာမဤတတိပြေသောဥရကောဥရကရေသတိမဟာသာနိယောရှုံကြီးဆုံးရှုံသွားရှာပြန်လေသည်လို့ညင်းညူတယ်နော်ဓမ္မသူကမှသာပြီးသာပြီးညင်တာလားဟိုခုနက9ရက်ဆိုတော့နည်းနည်းဝေးသေးလို့တော်သေးရဲ့နော်ဓမ္မဗျာအခုကညာဦးနဲ့မနေ့တကားလို့ရဟုတ်လားဓမ္မဗျာညာဦးကသေးသွားလို့မနေ့ဖျားတရားဟောမလို့တော့မရှိဘူးအကယ်၍သာပြီး ညဦးနဲ့မနေ့ဆို7နာရီလောက်လွဲမှာပေါ့တခါလူကကျမဗျာ7နာရီလောက်နဲ့တခါတည်းမဲ့ဖို့တွေမရဘဲနဲ့လွဲသွားကြတယ်အဲ့ဒါလည်းပဲဓမ္မထာနိမသိလို့တခါလူကနော်ကျမဗျာဓမ္မထာနိဝိပဿနာရှင်ကြီးလေးသိမယ်ဆိုရင်ဒီပုဂ္ဂိုလ်တွေကမဲ့ဖို့တရားလောလောကူနေကြမယ်ပုဂ္ဂိုလ်တွေမဟုတ်လားကျမဗျာအဲ့ဒီတော့ဓမ္မထာနိမသိတာဟာဖြင့်အဝိဇ္ဇာဟာဒကာမင်းတို့ကြီးထိုးထားတာနဲ့တူတယ်တခါလူကနော်ကျမဗျာဒီအိမ်ဖြစ်ဖြစ်အကြောင်းဖြစ်ဖြစ်ပေါ့တခါလူကနော် ဒကာဝင်းဝင်းမောက်ဖြစ်ဖြစ်ဟုတ်လားဂလန်ထိုးထားပြီသောခထားပြီဟုတ်လားမှန်ပါဗျာဂလန်ထိုးသောခထားလို့ရှိရင်အတွင်းကလူပြင်ထွက်နိုင်မှာဟုတ်မလားထွက်နိုင်ပါဗျာပြင်ကလူပါအတွင်းဝင်နိုင်မှာဟုတ်မလားမှန်ပါဗျာအေးပြင်ကလည်းမဝင်နိုင်အတွင်းကလည်းမထွက်နိုင်ဘူးနော်မှန်ပါအဲ့ဒါလိုပဲဒကာလူကဝိပဿနာရှုနည်းကိုနားမလည်လို့ရှိရင်ဖြင့်ဘယ်လိုပဲစိတ်ဆန္ဒကောင်းကောင်းဘယ်လိုပဲတရားထုတ်ခြင်းစေကမူ လူအားထုတ်လို့ဖြစ်ပါမလားဖြစ်နိုင်ပါဘူးဗျာမဖြစ်လို့ရှိရင်ဝိပဿနာညာသူ့မရတော့မဲ့ဖို့နိဗ္ဗာန်သူရောက်ပါမလားတကားလို့ရရောက်နိုင်ပါဘူးဗျာဘုရားကတကားကလာထိုးတာလို့မထွက်နိုင်တာလည်းမတူဘူးလားတူပါဗျာအေးဒါကြောင့်မို့လင်္ဂီတိခောဧတံလင်္ဂီတိခောဧတံအဝိဇ္ဇာယံလင်္ဂီတိခောဘိက္ခုဣဇာယတံတိဝသနာဘိက္ခုယံဘိက္ခုကသဝယံလင်္ဂီတိဧတံတကားမင်းတို့ဟူသောဤမည်ဒီဝိဇ္ဇာယံ တရားအထုံဤကိုမသိနားမလဲသောဝိဇ္ဇာဤတိဝဆနာမြည်ပေ၏တရားထုံဤကိုနားမလဲတာဟာဒကာမင်းတို့ထိုးထားတာနဲ့တူတယ်တဲ့ဒကာလူနော်ပြန်ပါဗျာဒီတော့ဒကာလူတို့မြတ်စွာဘုရားကဒကာမင်းတို့ကြီးဖွင့်ခဲ့ပြီနော်ပြန်ပါတတိပဌာနီးနဲ့ဖွင့်တာမြတ်စွာဘုရားဟုတ်လားပြန်ပါဗျာမြတ်စွာဘုရားကဖွင့်ထားပေမဲ့လို့အဲ့ဒီတရားကိုမသိတဲ့ပုဂ္ဂိုလ်တွေကရှိသေးတော့ဘုန်းကြီးများကဘုရားရဲ့ကိုယ်စားတဆင့်ဖွင့်ရတယ်ကိုဒကာလူကနော်ပြန်ပါဗျာဘုန်းကြီးကတဆင့်ဖွင့်တဲ့တတိပဌာနီးနဲ့ မြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေရှုအမှားအမှားရပြီးဒီကရာရှုမာယာရှုရင်တတိဖြစ်တဲ့တမာတိဖြစ်တဲ့ဉာဏ်ဖြစ်တဲ့ဘုန်းကြီးမဟုတ်ဘူးလားဟုတ်ပါဗျာဟောတဲ့အတိုင်းအာထုတဲ့ပုဂ္ဂိုလ်တွေလည်းများပါပြီဒီကလို့နော်ပြန်ပါဗျာအဲဒီအာထုတဲ့ပုဂ္ဂိုလ်တွေလည်းမိမိတို့ကိုယ်တိုင်မဲ့တရားထုတရားရတာတွေကိုယ်တိုင်တွေ့လို့အားရကျဉ်းနေတဲ့ပုဂ္ဂိုလ်တွေလည်းပဲအမှန်တန်ကိုများနေပါပြီဒီကလို့ကနော်ပြန်ပါဗျာအေးပြီးတော့အာမထုဝါသေးတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ဦးမယ်နော် ကြည့်ရပါသေးတယ်အဲ့ဒါအားထုတ်ရသေးတဲ့ပုံကိုယ်လေးဆိုလို့ရှိရင်ဘုန်းကြီးများဖွင့်ထားတဲ့တကားကိုပြန်မပိတ်အောင်ယူဆက်ရလိမ့်မယ်တကားလို့နော်ပြန်ပါဗျာဘုန်းကြီးများကဒီကတကားကလာဖွင့်ထားခဲ့ရောဟုတ်လားပြန်ပါအိုးတခြားပုံကိုယ်တွေကလာပြီးတကားကလာလာပြီးချသွားတယ်ဟုတ်လားမှတ်တယ်မယ်ဟုတ်လားရောက်ကနေချလိုက်တော့ပိတ်သွားဟုတ်လားပြန်ပါဘုန်းကြီးများကဒီကဖွင့်ထားခဲ့အဲ့ဒီအတွင်းသူကမထွက်သေးဘူးဟုတ်လားပြန်ပါဒါတရားအားထုတ်မယ်အားထုတ်မယ်ကြားနေတော့မထွက်သေးဘူးဒီအတွင်းမှာဟော မလိုလားတဲ့ပုဂ္ဂိုလ်တယောက်ကနေတကားကလန်လာပြီးချသွားလို့မထွက်ရပါဘူးတကားလူကဟုတ်လားပြမရအဲ့ဒါဘာမှတော့ဟမ်ဘုညာဟောတဲ့တရားတွေလိုက်ပြီးတော့ပြည့်နေတဲ့ပုဂ္ဂိုလ်ရှိတယ်တခါလူကဟုတ်လားပြမဗျာဘုညာတော့အကြောက်ပါကဖြစ်တဲ့ဖြစ်တဲ့ယုံနာတွေကိုမှအဲကိစ္စံတော်ဝါကိစ္စမိဒီပဇာနာတိဟုတ်လားပြမဗျာကိစ္စံတော်ဝါသွားပြီးရှိတော့လဲကိစ္စမိဒီသွားပြီးဟူ၍ပဇာနာတိပြီးသွားရင်သွားတယ်သွားတယ်ဒီလိုကျူးလို့ဘုညာဖွင့်နော် ကျမဘုန်းကြီးများအစဖွင့်တာမဟုတ်ပါဘူးတခါလူရဟုတ်လားကျမရဒီဗမာပြည်နေနဲ့ပြောမယ်ဆိုလို့ရှိရင်ဖြင့်တခါလူတို့ဒီမုံရွာကလေဒီဆရာတော်ဘုရားကြီးဆိုတာရှိတယ်မို့လားရှိပါဗျာဒီဆရာတော်ဘုရားကြီးကပထမဆုံးစဖွင့်သွားတာတခါလူရဟုတ်လားကျမဗျာဒီဆရာတော်ဘုရားကြီးကရှေ့ရဖွင့်သွားတဲ့နောက်ပြီးမုံညင်းဆရာတော်ဘုရားကြီးဆိုတာလည်းဒီကပဲမို့လားကျမဗျာအဲမုံညင်းဆရာတော်ဘုရားကြီးကလည်းဒုတိယဖွင့်သွားတယ်ဘုန်းကြီးကနောက်တတိယကောက်သိန်းကောက်လိုပါပဲတခါလူရဟုတ်လားကျမဗျာဘုန်းကြီးကနောက်ကလိုက်ပြီးတော့ဖွင့်ရတာပါအမှန်တန်လွယ်ပါတယ်နော် ဒီကဆရာတော်ကြီးတွေသွားတဲ့လမ်းဘုန်းကြီးကနောက်ကလိုက်ပြီးတော့ခွင့်ရတယ်အမှန်လဲလွယ်ပါတယ်အဲဒီလိုခွင့်ရတယ်နော်ကျမရဒါကြီးဆရာတော်ဘုရားကြီးကဘယ်နဲ့ဖွင့်ခဲ့တုံးဆိုလို့ရှိရင်ဒါကြီးဆရာတော်ဘုရားကြီးကအနာတ္တဒီပဏိကျမ်းမှာသူဖွင့်ထားခဲ့တယ်တကယ်လို့ဟုတ်လားမရှိတော့ပါဘူးဗျာဘုန်းကြီးကဟောဒီမှာစာနဲ့ကိုရေးယူလာတယ်ဒါကဘုန်းကြီးကပြက်ထားလို့မရဘူးဗမာစာပြက်လို့မရဘူးပါဠိကပြက်လို့ရဟုတ်လားပါဠိကကြက်ထားရဗမာစာကကိုယ်စာဆိုတော့ကြက်ထားပေမဲ့တော့ကြတမျိုးဖြစ်ချင်းဖြစ်တယ်သူစားဒါကြောင့်မို့ဟောဒီမှာစာနဲ့ရေးယူတာရတယ်ဟုတ်လား အနာတ္တဒီပဏိကြအစာနာရှိပါတယ်လေဒီဆရာတော်ကြီးကပွင့်ထားခဲ့တယ်ဟုတ်လားသွားခြင်းအရိယာဘုံ၌တဲ့ခြေလှမ်းတိုင်းခြေလှမ်းတိုင်းငါသွားဤငါသွားဤဟူ၍ခြေ၌ပြီးသောစိတ်ကိုဖြစ်စေ၍သွားရမည်ခြေတလားမြအမှတ်တမဲ့မလားမိစေနဲ့ဒါလေဒီဆရာတော်ကြီးပွင့်ထားတယ်ဟုတ်လားရှင်ပါဗျာအဲဘုန်းကြီးတစ်ခေါက်ဖတ်ပြအောင်သွားခြင်းအရိယာဘုံ၌ခြေလှမ်းတိုင်းခြေလှမ်းတိုင်းနော် တမငါသွားဤငါသွားဤဟုခြေ၌တီရောစိတ်ကိုဖြစ်စေ၍သွားရမည်ခြေတလားမြအမတ်တမဲ့မလားမိစေနဲ့နော်တမဗျာဒါကလေဆရာတော်ဘုရားကြီးကြားပြီးဒီကဒီကလူကနော်တမဗျာဘုညာတော်ဒီချိန်ကဆိုလို့ရှိရင်ဘုညာတော်ကသာပေဘုဒ္ဓမရှိသေးပါဘူးဟုတ်လားအဲမူကသာသာသာလောက်ရှိအောင်မှာပါအဲ့ဒီကနေပြီးတော့ဖွင့်ထားကြတာကြားပါပြီနော်တမဗျာအဲ့ဒီအဲ့ဒီလမ်းနဲ့ဘုညာဖွင့်ရဟုတ်လားတမอืม အဲဒီတော့ဒါထဲမှာသွားခြင်းအရိယာဘုံ၌ဆိုတာဒီကိစ္စတော်ကကိစ္စမိဒီပဇာနာတိဆိုတဲ့ပါဠိရတကလူကနော်ကျမပါဗျာခြေလမ်းနဲ့ခြေလမ်းတိုင်းတဲ့ဘယ်လိုမှားရမလို့ဆိုကိစ္စမိဒီသွားပြီးသွားဤဟူ၍ကိုနော်ကိစ္စမိဆိုရင်သွားဤနော်ကျမကိစ္စမိသွားဤဆိုတာအခုသရာတင်ထားတဲ့ပုဂ္ဂိုလ်တွေဆိုရင်ရဟန်းသင်္ကာတော်တွေကအကုန်လုံးလို့သိပါတယ်ဟောဒီစာသင်တဲ့သီလရှင်တွေလည်းသိပါတယ်သူကသိတယ်သူကဒီသီလရှင်တွေကလည်းအခုဓမ္မစရိယာတွေပါတယ်သူအစဉ်တန်းမြင့်ကြီးပဲသူက ငါသွားဤငါသွားဤဟုတ်လားကိစ္ဆာမိဆိုရင်ငါသွားဤလို့ပြရတယ်ဟုတ်လားကိစ္ဆာမိကသွားဤပဲကိစ္ဆာမိမိမိပါနဲ့ဆိုရင်ငါလေးကပါတယ်တကားလို့ဟုတ်လားပြန်ပါဗျာအေးပါဠိမှာလည်းပဲဒီအမယောဂတဲ့ပါဠိမှာရှိတယ်နာမယောဂတဲ့သုံးမယောဂတဲ့ဘယ်လိုရှိတယ်အဲအမယောဂနဲ့ဆိုရင်ငါထည့်ရတယ်ငါမပါပေမဲ့လည်းငါထည့်ရတယ်ကိစ္ဆာမိဆိုရင်ငါထည့်ရတယ်ဟုတ်လား တမအဲတုံမာယောဂဆိုရင်ကိစ္စသိသိဆိုလို့ရှိရင်ဖြင့်သင်လို့တော့သင်သွားဤလို့ပြောရတယ်တမဗျာအဲနာမယောဂတဲ့နာမယောဂဆိုတာကတော့သူဟာကိစ္စတိဆိုရင်တိတယ်ဆိုလို့ရှိရင်အဲသူသွားဤယုံနာသွားဤလို့စသည်ဖြင့်ပေါ့နော်စိတ်သွားဤယုတ်သွားဤနာသွားဤခွေးသွားဤလူသွားဤမြင်းသွားဤဆင်သွားဤစသည်ဖြင့်ရာအားလျော်ဆိုတာကတော့ငါငါနဲ့တင်မှတပါတခြားသောအရာဝတ္ထုတွေကိုလို့ခေါ်ပါတယ်နော် တင်ပါဗျာဟောအင်္ဂလိပ်သရာကျမ်းတွေကတော့ပထမပုဂ္ဂိုလ်ဒုတိယပုဂ္ဂိုလ်တတိယပုဂ္ဂိုလ်စသည်ဖြင့်သူတို့ကဒီလိုလုပ်ထားပါတယ်အဲပါဠိမှာတော့ကောအာမယောဂတဲ့ဒုမာယောဂတဲ့နာမယောဂတဲ့ဒီလိုခွဲထားပါတယ်အဲတော့ဂစ္ဆာမိငါသွားဤဂစ္ဆာမိဆိုတာကိုဟာငါဒီကိစ္စမိသွားဤဆိုတဲ့ပါဠိနည်းအရာနဲ့ဆရာတော်ကြီးကငါသွားဤငါသွားဤဟုခြေ၌တည်သောစိတ်ကိုဖြစ်စေ၍တဲ့ ခြေ၌ကြည့်ရမယ်တဲ့တကားလို့ရနော်ကျမပါဗျာသွားတဲ့အခါခြေထောက်ကသူကအကျမ်းဆုံးကိုကျမပါဗျာဒီနေ့ပိုင်းကလည်းလှုပ်ရှားပါတယ်ဒါပေမဲ့ခြေထောက်ကသူဟာအထင်ရှားဆုံးဖြစ်တော့ခြေ၌ဒီလိုစိတ်ကိုဖြစ်စေ၍ဘွားရမည်တဲ့ခြေတလှမြအမှတ်တမဲ့မလှမ်းမိစေနဲ့တဲ့မသေးကြဘူးလားတကားလို့သိကြပါဗျာအခုကသင်ဆရာဖွင့်လာခဲ့တာဒီနေ့ဟာဒီလည်းဒူဒူပါပဲဒီနေ့ရိယာဘုတ်ဒီလည်းဗျာအတူတူပဲဖွင့်လာခဲ့ဒါပေမဲ့လို့လေဒီဆရာတော်ကြီးကဖွင့်ထားပေမဲ့လို့လင်း ဟိုးတော်တော်စီကတန်ငင်ကရေးထုတ်တဲ့ကျမ်းကြီးတစ်ခုရှိတယ်တကလူကပြမာရအောင်မယ်တော်ကြော်ကြတဲ့ကျမ်းကြီးကျမ်းကြီးကသူကလည်းဒီဆရာတော်ကြီးဖွင့်လာတာသူကပိတ်လိုက်တယ်ကြံပြီးတော့ငါသွားကြီးငါသွားကြီးဆိုတာဟာတဲ့ဒါမမှန်ဘူးတဲ့သူကဘယ်လိုမရှိရဘူးတဲ့ဒီလိုရှိလို့ရှိရင်ငါပါတဲ့အတွက်သူကမှားတယ်ဆိုပြီးတော့ ဘယ်လိုသူကပိတ်လိုက်တာကိုတကလူကနော်တင်ပါဗျာအဲ့ဒါသူချမ်းကြီးသဘောကျတဲ့ပုံကိုယ်တွေကတော့ကိုလေဒီဆရာတော်ကြီးကမှားတယ်သူဟာကမှားတယ်ဆိုရင်အဲ့ဒီပုံကိုယ်ပိတ်ပြီးတော့တကလူနော်တင်ပါဗျာဟုတ်လားဘုန်းကြီးများကလေဒီဆရာတော်ကြီးတက်ကဖွင့်ပါတယ်ဟုတ်လားတင်ပါဖွင့်တယ်ဘုန်းကြီးများလိုက်ပြီးတော့ဖွင့်တယ်ဖွင့်ရုံနဲ့မကောက်နောက်ထပ်လည်းဘုန်းကြီးများအရိယာဝါဒတရားထဲမှာထည့်ပြီးရှင်းထားတယ်ဒီလိုရှင်းတာလဲဘာကြောင့်ရှင်းတာလဲဆိုလို့ရှိရင်ဒီသာသနာတော်မှာမှန်ကန်တဲ့တရားကိုမှားယွင်းတဲ့ပုဂ္ဂိုလ်တွေက ဒီရှုပ်ချတယ်ကဲ့ရဲ့တယ်ပြစ်ပယ်တယ်ဆိုလို့ရှိရင်မှန်ကန်တဲ့ဘက်ကနေပြီးတော့ကိုထောက်ခံရတဲ့ကလူကနော်မှန်ပါဗျာဘယ်လိုမထောက်ခံလို့ရှိရင်ဘုရားကကိုပြစ်တင်တယ်မြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကအရှင်သာရိပုတ္တရာကလည်းနိရောဓသမဘာအကြောင်းဟောတဲ့တကားလူကနော်ကျမဗျာအဲမနှောမယစိတ်ဖြင့်ပြီးတဲ့ပုဂ္ဂိုလ်စိတ်ဖြင့်ပြီးတဲ့ဘုံဘဝမှာနိရောဓသမဘာဝင်စားဖြစ်တယ်ဆိုတဲ့အဓိပ္ပာယ်ကို ဒီစင်္သာရိပုတ္တရာကဟောတယ်အဲစင်္သာရိပုတ္တရာဟောတော့လာလူဓာကြီးဆိုတဲ့ဥဓာကြီးဟုတ်လားလာလူဓာကြီးဆိုတဲ့ကိုတော်ကြီးတစ်ပါးရှိတယ်သူကဘာမှနေရာကြတာမဟုတ်ဟိုဆက်ဆက်ဒီဆက်ဆက်နဲ့သူဘာမှလည်းမသိဘူးဟုတ်လားဘာမှမသိပေမဲ့သူထင်မြင်တဲ့သူကကန့်ကွက်တယ်အဲ့ဒါမဖြစ်နိုင်ဘူးတဲ့မနောမယသိကျင်ပြီးတဲ့ဘဝမှာနိရောဓသမဘာဝင်စားလို့မဖြစ်နိုင်ဘူးဆိုပြီးကန့်ကွက်တယ်။ဒီသာရိပုတ္တရာဒုတိယအကျင့်လည်းပဲဖြစ်နိုင်တယ်ဆိုတာပြောသူကဒုတိယအကျင့်နဲ့ကန့်ကွက်တယ် တတိယအကြိမ်လည်းပြောပြန်တတိယအကြိမ်လည်းကန့်ကွက်တယ်ဘေးနားကလည်းယဟန်ပရိသတ်တွေရှိတယ်ဘယ်သူကမှစင်္သာရိပုတ္တရာဘက်ကဝင်ပြီးထောက်ခံမဲ့ပုဂ္ဂိုလ်မရှိဘူးကျမပါဗျာမရှိတော့စင်္သာရိပုတ္တရာအေးလေငါဥစ္စာဘယ်သူမှလည်းမထောက်ခံဘူးတော့မဖြစ်သေးပါဘူးဖျားရှိသွားအောင်ပါပဲလို့ထောက်ခံရအောင်မလားလို့ညသာဖျားရှိရောက်တဲ့ခါကျတော့လည်းစင်္သာရိပုတ္တရာတစ်ခါပြောပြန်ရောမနောမယစိတ်ဖြင့်ပြီးတဲ့ဘဝမှာစိတ်ဖြင့်ပြီးတဲ့ပုဂ္ဂိုလ်ဟာ ရောဓသမဘာဝင်စားလို့ဖြစ်နိုင်တယ်အဲဒီလိုသမဘာလည်းရှိတဲ့ဆိုပြီးဇာတိပုတ္တရာကပြောတာကိုဘုရားရှိမှာပဲလာလူသာကြီးကလည်းလိုက်လာတယ်သူကသူကလည်းအာမဖြစ်နိုင်ဘူးတဲ့ဒီဥစ္စာမတော်မရဘုံမှာဆိုရင်မဖြစ်နိုင်ဘူးဆိုပြီးတော့ကန့်ကွယ်ဒီဇာတိပုတ္တရာနှစ်ကြိမ်မြောက်လဲတစ်ခါထပြောတယ်နှစ်ကြိမ်မြောက်လဲသူကကန့်ကွယ်သုံးကြိမ်မြောက်လဲပြောသုံးကြိမ်မြောက်လဲကန့်ကွယ်တော့ဩငါဥစ္စာ

အာနန္ဒအာနန္ဒာထေရမထေကြီးဖြစ်သောပုဂ္ဂိုလ်ဝိသီယမာနာညှင်းဆဲနေသည်ကိုဒီဣစုပိခိတတတုံပေပင်တို့သည်ဣစုပိခိတတလစ်လျူရှုနေသည်မှာအတ္တိနာမရှိမရှိရလေခြင်းဖြစ်မှဖြစ်ရလေခြင်းဆိုပြီးမြတ်စွာဘုရားညီးတယ်တကားလူကမှန်ပါဗျာအာနန္ဒာကိုမိုင်းတာကူတာဟုတ်လားကျမပါဗျာစင်္သာရိပုတ္တရာလိုတကယ်မထေကြီးကိုဘာမှမဟုတ်တဲ့လာလူတာကြီးက သူနီးမကြပဲနဲ့ယူပြီးကားွက်နေတဲ့ဥစ္စာကိုဘုသူတရှိတဲ့အပိလိမ္မာနဲ့ပြည့်စုံတဲ့ပုံကိုယ်ကြီးအများကြီးရှိနေပါရဲ့နဲ့ဒီလင့်လျူရှုပြီးတော့အမှန်ဘက်ကဘာမှမပြောဘဲနဲ့ဒီလိုလင့်လျူရှုနေတာဟာဖြစ်မှဖြစ်ရလေခြင်းငါဖျားတော့သာသဘောမတူနိုင်ဘူးဆိုတဲ့အနေနဲ့ကရသော်ဘုရားကညှဉ်းညူပြီးတော့အမိန့်ရှိတယ်တကားလို့ဟုတ်လားမှန်ပါဗျာအဲဒီတော့ အမှန်ပဲကနေပြီးတော့ထောက်ခံရမယ်ဆိုတာဒါကသဘာဝပဲတကယ်လို့နော်ကျမပါဗျာဒါကြောင့်ဘုန်းကြီးများကအရိယဝါဒတရားထဲမှာရှင်းလင်းထားပါတယ်စာအုပ်ထဲမှာဆိုတော့ပုံပဲပြည့်စုံပါတယ်ဒီလိုပြောတဲ့ဥစ္စာကတော့ကိုဘယ်လောက်ပြည့်ပြည့်စုံစုံကြီးမပြောနိုင်ဘူးတကယ်လို့ကနော်ကျမပါဗျာပြည့်စုံကြီးပြောနေလို့ရှိရင်လည်းပဲဝသင်းပြူတဲ့သူကဟိုအထင်းလေးကိုကုန်သွားပါတယ်အဲဒီတော့ရှင်သာရိပုတ္တရာဟောတာကတခြားမဟုတ်မနောမယဆိုတာဟာဒီဇန်စိတ်ကြောင့်ဖြစ်တဲ့ယူပဇမာဘုံကိုအဲရည်ရွယ်ပြီးတကလားပြောပါတယ် လာလူဓာရီကသူကမနှောမြစိတ်ပြင်ပြီးတယ်ဆိုတော့ခုနကအာယုဘဘုံသူကရည်ရွယ်တာကိုဒီကလေးကဟုတ်လားပြန်ပါဗျာသူဘာမှနားမလဲပဲနဲ့ဝင်ပြီးတော့သူကဆွတ်တာသူစားမနှောမရဆိုတာကဒီယူပါဝဇ္ဇဇာစိတ်ဖြင့်ပြီးတဲ့ယူပပြမဘုံမှာရောက်နေတဲ့သုဒ္ဓဝါဒလိုဘုံမျိုးပေါ်တကလူကနော်ပြန်ပါဗျာဒီမှာရောက်ပြီးတော့နေတဲ့အနာဂါနေယဟနာတွေရှိပါတယ်သူတို့ကဒီရောဓသမဘုံဝင်စားလို့ရပါတယ်အဲ့ဒါကိုလာလူဓာရီကသူကသူထင်ကျင်တဲ့မနှောမရဆိုလို့ရှိရင်စိတ်ဖြင့်ပြီးရဆိုတဲ့ကဒီဟာ အာယုဘဘုံပဲလို့သူကယူဆပြီးတော့အာယုဘဘုံတော့ဒီရသမဘာမရှိဘူးဟုတ်လားမရှိပါဘူးအဲအဲ့ဒါကြောင့်သူကဝင်ပြီးတော့ကန့်ွက်တာအဲ့ဒါနဲ့ဒီလိုသုံးချိန်တိုင်တိုင်ကန့်ွက်နေတာဘေးကပညာရှိပုဂ္ဂိုလ်တွေအများကြီးရှိပါတယ်ဒီမှာယဟနာတွေလည်းရှိပါတယ်ဟုတ်လားအကျဉ်းနာရာတို့သောတာပန်တွေလည်းရှိတယ်သရဂံလည်းရှိတယ်အနာဂံလည်းရှိတယ်အဲအဲ့ဒီလိုပုဂ္ဂိုလ်တွေကဘာမှမပြောဘဲနဲ့တိုင်းနေနေတဲ့မြတ်စွာဘုရားအဋ္ဌိနာမအာနန္ဒထေရဝိယေတိယမာနံဣသုပိကိပ္ပထ အာနန္ဒအာရဏာထေရမတိကြီးဖြစ်သောပုဂ္ဂိုလ်ကိုဝိသီယမာနံမတရားသောနည်းဖြင့်ညှင်းဆဲ၍နေသည်ကိုဒုံမေသင်တော်သည်အစုပိကိတထသုံးတစ်ခုမြဝင်၍ထောက်ခံခြင်းမပြုဘဲလက်ပြုရှု၍နေကြကုန်သည်မှာအထိနာမရှိမရှိရလေခြင်းဖြစ်မှဖြစ်ရလေခြင်းမြတ်စွာဘုရားညဉ့်ညူတယ်တကားလို့နော်ပြမပါဗျာအဲဒါကြောင့်ဘုန်းကြီးကလည်းဆရာတော်ဘုရားကြီးမရှိပေမဲ့လို့ဟုတ်လားပြမဘုန်းကြီးကတော့ အဖွင့်နေတဲ့တရားနဲ့လည်းသက်ဆိုင်ပြီးတော့နေတာလေဘုန်းကြီးများအရိယဝါဒတရားထဲမှာဒီထောက်ခံပြီးတော့ရေးထားပါတယ်ကလို့နော်မှန်ပါဗျာအဲဒီဥစ္စာကိစ္စတော်ဝါကိစ္စမိတိပဇာနာတိဆိုတာနဲ့ညီတယ်လို့ဒေသနာတော်မြတ်စွာဒီအဲလေဒီဆရာတော်ဘုရားကြီးကပါဠိတော်ကိုဓာတ်ရိုက်ကြံထားတာလို့ပါဠိတော်ကိုဓာတ်ရိုက်ကိစ္စမိဆိုလို့ရှိရင်ပြင်သွားဤသွားဤဆိုရင်ငါသွားဤပဲရတယ်လို့သင်သွားဤလည်းမရဘူးလို့ ယုံသွားဤနာသွားဤဘယ်လိုလဲမရဘူးလို့ဟုတ်လားကျမဗျာဒါသာတတ်တဲ့ပုဂ္ဂိုလ်အကုန်လုံးသိတယ်တကားလို့ဟုတ်လားကျမဗျာအဲ့ဒါမရဘူးလို့ငါသွားဤပဲရတယ်အဲ့ဒါကြောင့်ဒိဆရာတော်ဘုရားကြီးကပါဠိတော်အတိုင်းတခါတည်းတိတိကျကျပြန်လာတာလို့သူကမှန်တယ်လို့ဒါကိုမှားတယ်ဆိုရင်အဲ့ဒီဆိုတဲ့ပုဂ္ဂိုလ်ကပါဠိတော်လည်းမှားတယ်လို့ပြရရောက်တယ်လို့ခွန်ကြီးကရှင်းထားပါပြီနော်ကျမဗျာအဲ့ဒါကြောင့် လေကြတော်ဘုရားကြီးကဖွင့်သွားတယ်ဘုန်းကြီးများကလည်းဒီတိုင်းပဲသွားရင်သွားတယ်သွားတယ်စသဖြင့်ရှုမှတ်ပုံတွေကိုဟောပြောနေတယ်မဟုတ်လားရှင်းပါဗျာအဲ့ဒီဟောပြောနေတာတွေဟာသာခုနကပြောတဲ့တရားကလာဖွင့်နေတာတကလူကဟုတ်လားမှန်ပါဗျာအနုပါဒနာနဲ့ကိုယ်မူရတယ်ဒီလိုရှုရတယ်စိတ်မူရတယ်ဒီလိုရှုရတယ်ဝေဒနာတွေဒီလိုရှုရတယ်ဆိုတာတတိသံပါဠိတော်နဲ့တည်းရဲ့ရှင်းပြီးတော့ပြတော့အဲ့ဒါ ဒကာလူတို့ထွက်ကျင်လည်းထွက်ရအောင်လို့ဒကာကလာနဲ့ဖွင့်ထားပြီကလူနော်မှန်ပါဗျာဒီတဲကတည်းကမထွက်ကျင်လည်းမထွက်ပဲနေနိုင်ပါလေနော်ဒီတဲကထွက်မယ်ထွက်မယ်ကြားနေတော့ဟိုမလိုလားတဲ့ပုဂ္ဂိုလ်ကနေပြီးဒကာကလာများလက်စော့ခြေစော့နဲ့ပြန်ပြီးထိုးသွားလို့ရှိရင်လေ ဟုတ်လားကျမအဲ့ဒါတော့တတိပြုမှဖြစ်မယ်အဲ့ဒါပိတ်ခံလို့နေရာမကြဘူးတူတာလို့နော်ကျမဗျာအဲတတိပြုမှဖြစ်မယ်ပိတ်တယ်ဟုတ်လားကျမဘုရားလက်ထက်ကလည်းမြတ်စွာဘုရားကနေပြီးတော့တရားကလနေဖွင့်နေတယ်တရားထုံကြီးတွေဟောနေတယ်ဟုတ်လားကျမအဲ့လိုဟောနေတာမာနာကြီးကလာလာပြီးပိတ်သေးတယ်တကလူကဟုတ်လားကျမဗျာမာနာကြီးကပိတ်တယ်ဟိုညာနာမတွေအနာတော်များသွားပြီးတော့သတင်းသုံးနေတဲ့ခါကာလမှာသူပါလာပြောတော့ဆိုတော့ဟဲ့ဘာလို့ခါလဲတဲ့อืม อืมသံဃာဥကထွမြောက်တဲ့နိဗ္ဗာန်ဆိုတာရှိတာမဟုတ်ဘူးတဲ့တရားအထုတ်နေလို့ဘာမှအကျိုးမရှိဘူးစသည်ဖြင့်ဒါလုပ်တယ်တကားလူကဟုတ်လားမှန်ပါဗျာပြီးတော့တချို့သောဘိက္ခုနီမတွေဟာဒါဟာတဲ့ဒီယန္တံဣတိဟိပတ္တဗံဌာနံဒုရဝိတံဘောနာတံတွင်ကုလပညာယအဲယန္တံဣတိဟိပတ္တဗံဌာနံဒုရဝိတံဘောဒီ အမတာမြင့်မြတ်တဲ့အထက်တန်းပြတဲ့ပုဂ္ဂိုလ်ကြီးတွေမှအဲရဟန်းမြတ်ကြီးတွေဘုရားတို့ရဟန္တာတို့အမနာထူးမြတ်တဲ့ပုဂ္ဂိုလ်ကြီးတွေမှရောက်နိုင်တဲ့တရားတဲ့နိဗ္ဗာန်ဆိုတာဟုတ်လားတမန်အဲနာတံတွင်ကုလပညာယသက်ကပပောတုမိရှိရာတန်ထိုးသောတရားကိုတွင်ကုလပညာလက်နဲ့တဲ့လောက်ပညာရှိတဲ့ ဣတိယမိမ့်မာဒီပပောတုံရောက်ချင်းကနတ်သက်ကမတတ်နိုင်ဘူးတဲ့တကားလူဟုတ်လားကျပါဟာနင်တို့လိုလက်နှစ်သက်လောက်ရှိတဲ့မိမ့်မာဒီဘာဒီတရားရနိုင်မလဲတဲ့မရနိုင်ဘူးဆိုပြီးတော့လာပိတ်တယ်တကားလူဟုတ်လားကျပါဒါပေမဲ့တော်ပါရဲ့အဲ့ဒီဒါပိတ်တဲ့ခါကာလမှာဘောဘိက္ခုနီမကသူကရဟနာဖြစ်နေလို့တော်ပါရဲ့သူပိတ်လို့မရပါဘူးဟုတ်လားကျမပါဗျာအဲဒီလိုပဲမလိုလားတဲ့ပုံကိုယ်တွေကတကားဝင်ပိတ်တတ်တယ်ဟုတ်လားကျမပါဗျာအဲဒီတော့အဲဒီဘုန်းကြီးများဖွင့်ထားတာလေဆရာတော်ကြီးများဖွင့်ထားတာဘုန်းကြီးများဖွင့်ထားတဲ့တကားကို ဒီကရကကလငိုဝင်ပြီးတော့မပြီးဖို့ရတကားလူတော့မြဲမပြစောင့်ကြောက်နေရလိမ့်မယ်ဟုတ်လားကျင်ပါဗျာစောင့်ကြောက်မနေရင်ပိတ်သွားလိမ့်မယ်ပိတ်သွားရင်မထွက်နိုင်မဲနဲ့တကားလဲဒုက္ခရောက်နေလိမ့်မယ်တကားလူဟုတ်လားကျင်ပါအဲဒါကြောင့်ကဲဆူရအောင်လေဆူရအောင်လေဟောဒီမှာပါတော့မင်းတို့ဆိုတာဘယ်ဟာလဲသူမနီကိုမသိတာပဲသူမနီကိုမသိတာပဲမင်းတို့ဆိုတာဘယ်ဟာလဲမင်းတို့ဆိုတာ ဥမာနီးကိုမသိတာပဲဥမာနီးကိုမသိတာပဲအဲတော်ဥမာတကလို့နော်ပြောမယ်ဆိုပြောကြတယ်အများကြီးရှိပါသေးတယ်ဘုန်းကြီးကတူတူတူသွားမှပြင်မှာဒီကနေ့၅ဘုတ်လောက်တော့ပြီးမှပြင်မှာနော်နောက်တနေ့၅ဘုတ်ဆိုတော့ဘုံတော့ဘုံမှာပါပဲอืมอืมနောက်တစ်ခုကဥရမာရိကာတိခောဘိက္ခုဘောရူပါသဗေဒာတိဝေသနာဘိက္ခုယဟံဥရမာရိကာတိဧတံ ဘုဒ္ဓမာယိကဖာဟုသောယင်မြေသည်ဝါတို့တိုင်းတို့တိုင်းကြီးသောဖာဟုသောယင်မြေသည်ဘောဓုဘာယသာသာအမျက်တွေခြင်းပြစ်စွာပူပန်ခြင်းဤအဓိဝသနာမိပေသည်ဘုဒ္ဓမာယိကဖာတယ်နော်ကျမဒဂါမင်းတို့ဖယ်ပြီးပြည့်စက်တူးတဲ့ခါကာလဥဒ္ဓမာယိကဖာကိုတွေ့သည်ဥဒ္ဓမာယိကဖာဆိုတာဘာလဲလို့မေးတော့အဲ့ဆိုဗျာဥဒ္ဓမာယိကဖာဆိုတာ ကောရဥပါယသအမျက်တွေချင်းစိတ်ပြင်းစွာပူပန်ခြင်းပါပဲတဲ့နော်မှန်ပါဗျာဒါလည်းဆိုသူကနာယာကဒါတိယာကဒုတိယာကအရိစ္စနာယာကြီးကသောက်ဌာနာလုံးနဲ့ဒီဆိုးတဲ့ဒေါသဆိုတာဖြစ်တာပါလေဒါပေမဲ့အများဆုံးဖြစ်တာကတော့နားကကြားတာမှဖြစ်တာတွေကလည်းနော်မှန်ပါဗျာအေကိုကဒုတိယာမှနာကြိုက်ခဲမှုတွေနဲ့စပြီးတော့ဖြစ်တာတယ်မှန်ပါဒီလိုမြင်လာတဲ့ဘာလဲကတော့ဒီဒေါသအကြီးကြီးဖြစ်သေးပါလေ ဟုတ်ကဲ့ပါဗျာအဲမြင်လာတော့ဖြစ်သေးတယ်ဒီနာနာတော့သာတိတာတော့လည်းဖြစ်သေးပါတယ်အဲဒီဒေါရအဖြစ်တာဆုံးကတော့နားအကြတာအဖြစ်တာဆုံးတကားကြီးနော်မှန်ပါဗျာနားအကြတဲ့ဥစ္စာများလေပြောတဲ့စကားလေးဟာကိုယ်ကြီးလည်းမရှိလာပါဘူးသူကနော်ဒီမှာအဲဒီပြောက်မကြိုက်တဲ့စကားလေးပြောလိုက်လို့ရှိရင်သိချင်ဆိုတာတကားကြီးဟုတ်လားကိုတို့ပါဗျာအဲအားလုံးပဲကိုတို့ညီမပဲဒုစကားကတော့ဟုတ်လားဒါခါက ဒကာရသည်သုမဝိရိတက်ကဥပဥပမောင်ဆိုတာဒကာလူကြောက်ပါလိမ့်မယ်ကြောက်ပါဗျာသုမဝိရိတက်ကဥပမောင်ကတကယ်သူကဒီရေဒီယိုကနေပြီးတော့မဖြစ်သလောက်တရားတော်ဟောမယ်ဆိုတော့ဘုရားကဘာများဟောမှာပါလဲနားတော်ကြီးအောင်မသူအကောင်းသားကြီးကမဖြစ်သလောက်ကလေးနဲ့လည်းဒုက္ခဟာဖြစ်တတ်တယ်တဲ့မဖြစ်သလောက်ဒီလိုလိုရလို့လည်းမယုံမကြည်မလုပ်လိုက်ပါနဲ့တဲ့သူကပြောတယ်ဟုတ်လားကျမဒါလူကအဲဒီမှာကြားဘူးလားမကြားဘူးလားသူကကြားဘူးလိမ့်မယ်လို့ထင်တယ် ဒါပေမဲ့မကြောက်ဘူးတာကများပါလိမ့်မယ်။ဒီမှာရမကြောက်ဘူးကြောက်ဘူး။မကြည့်စလောက်တရားတယ်သူကတောင်းတယ်သူကအမိသေးတွေနဲ့တောင်းတယ်စစ်ပုံတွေသူကဆတ်တယ်လို့တော့တခါရတယ်ဦးဇင်းနှစ်ပါးတယ်သူကဦးဇင်းနှစ်ပါးဦးဇင်းနှစ်ပါးကယူချိုးနေအဲဦးဇင်းနှစ်ပါးကယူချိုးနေတော့ဟောဒီခဏတွေကယူချိုးထားတာပေါ့နော်။ဒီမှာယူချိုးနေအဲယူချိုးနေတော့ဦးဇင်းနှစ်ပါးကနေခဏကိုဒီအဲဟိုကြီးရာနေနဲ့သူကဖွဲ့ နော်ကျမခဏပွက်ဘုရားရေထုတ်ပြီးတဲ့ခါကျတော့ခဏပြီးမှတော့သုသနာကမတွေ့မတွေ့တော့အဲဒီဘုရားကလည်းပဲသုသနာဖွက်ထားမှပြီးတာပေါ့ပြီးတော့ညီကြာနေတဲ့သူကလည်းပြောတာပါပဲဘောဘောဆာကပြောရတာဟေးနာဖနာဘယ်ကိုစီတော်မှမသိဘူးကလည်းပြောတယ်လေကျမရပြီးတော့ခဏပွက်ထားတဲ့သူကစိတ်နာကြတယ်ဒီကလည်းကျမငါသူ့ပြောဆက်ကိုစိတ်နာကြတယ်သူကဟိုကတော့ သဘောဝပြောတာပါပဲသူစိတ်နာအောင်ပြောတာမဟုတ်ပါဘူးသူခဏပြောတာတော့ဒီလိုပြောမှာပဲခဏကိုကြည့်တယ်ဆိုတာထုတ်လာမယ်ဟုတ်ပါရဲ့အာသနာဘယ်ကိုကြည့်တော့မှမသိဘူးပါလို့ပြောတော့အခုခွင်းလို့ပြောရမလားဆိုပြီးစိတ်နာကြတယ်ဒီကိုတော့ဘယ်လောက်ကြည့်တာလဲဆိုတော့ငါခွင်းပြောရမလားဆိုပြီးဒီကရဥခဲကြီးနဲ့ခေါင်းကြည့်လိုက်တယ်ဒါလည်းအဲဒီအဲခဏကျင်ပြီးကျတဲ့ကြာတော်မူကလေးတွေကပြီးရပြန်ပါလားဟုတ်လားအမေသူကမပြေးတော့ဘူးကွာနော် ဥပ္ပနဲ့ထူးတဲ့ပုဂ္ဂိုလ်ရာဇဝမှုပြမှုရောက်မှာပဲတရားကြီးဟုတ်လားရှင်ပါဗျာဟုတ်တော့မပြည့်စက်တော့ပြေးရတယ်ပဲအကြီးကျယ်ဒုက္ခသေးတယ်တဲ့ပြောဆိုလို့ညသင်္ကေတဖို့ဆိုပြီးသူကပြောတယ်တရားကြီးဟုတ်လားရှင်ပါဗျာသူကမှတ်လိုက်သားလို့ပြောတယ်ဘုန်းကြီးကမှတ်ထားတယ်ပြောအဲ့ဒါကြီးကဘုရုမာကြီးကဖားဘောတရားကြီးဟုတ်လားရှင်ပါဗျာအပါလေးဘာမှမဟုတ်ဘူးနော်ရှင်ပါဗျာသာသနာ့ရဲ့ခွေးကြည့်ရလို့ဆိုတာဘုကိုယ်တော်ရဲ့နားတဲ့ မတိုက်ဆိုင်ပါဘူးကွာဗျာနော်ပြပါဗျာဒီလိုတော့ဘာမှအနာလေးတစ်ခုမနာဘူးနော်ပြပါဗျာတိုက်တဲ့လောက်တော့မနာဘူးဟုတ်လားပြပါဗျာဘယ်လုံးလေးတစ်လုံးမှန်မှန်လောက်တော့မနာဘူးဒါပေမဲ့လို့စိတ်ထဲကအတော်နာကြည့်ကြတာကိုတကယ်လို့နော်ပြပါဗျာဟောဥဒုမာကြီးကဖာကြီးကတဟုန်တည်းထားရတော့ဒါကတော့အဲတို့တိုင်းတို့တိုင်းဒီသာသာသာတော့မတွေ့ရဘူးတခါလဲတွေ့ရလို့ပြီးတော့တာကိုနော်ပြပါဗျာဒီသာသာတော့ကြီးတယ်ပါပဲဟုတ်လားဟောမြတ်စွာဘုရားမြတ်စွာဘုရားကိုတော်များက သက္ကုဏမောလိယအဲသက္ကုဏမောလိယဆိုတဲ့ယဟန်အကြောင်းပြုပြီးတော့ဟောလာတူပေးတာပဲတရားလေးကဥပမာနဲ့ပေးတာအဲ့ဒီဥစ္စာလည်းမှတ်သားဖို့ကောင်းပါတယ်ဟုတ်လားအလို့ရှိတော်ပါဘူးဗျာဘယ်လိုဆိုတော့အဲသာဝတိဒီမာတဲ့ရှိတာတဲ့ဝေရိကာဆိုတဲ့အင်းဒီဇေမရှိရတယ်အင်ဇေမရှိရတယ်တဲ့ဒါကဒါဒီဇေမအင်ဇေမပေါ့နော် အင်ကျင်မရှိတယ်ဒီအင်ကျင်မကလည်းအနေတိုင်းကြောဆိုတွေကအပြစ်မရှိတော့အရကချီးကျူးကြတယ်တကယ်လို့နော်ကျမကဒါတချို့ကလည်းပဲပြီးကြီးကပြည့်နေပါလိမ့်မယ်ဒါပေမဲ့ဘုန်းကြီးကတရားရောက်တဲ့အခါတော့ဟောမှပြင်မှာဒီကလည်းမပြီးဘူးကြတယ်နော်ကျမမပြီးဘူးများပါဗျာပြီးမှုလည်းများပါတယ်ဒါလေးကအမှန်ကြီးလည်းများပါတယ်အဲဒီတော့အရကကြီးကြီးကြတဲ့ဝေယိကဟာသူကောင်းနှလုံးကောင်းရှိရဲ့အဲဘောရည်ရှိရဲ့ဒီဌာနတဲ့သူမဆိုးရဘူး ဒီဘာဘောမသနာရတဲ့ငယ်ညာရတဲ့ကြည့်ကြည့်ရသူတော်ကောင်းပါလေပဲဆိုပြီးကြည့်ကြည့်ရတယ်ကွာနော်ဒီပါဗျာဒါပြန်မဟိုငါလည်းကြည့်ကြည့်ဒီငါလည်းကြည့်ကြည့်နဲ့ဘယ်သူမှကြည့်ရဘယ်လိုမရှိကြည့်ကြည့်ရပါကြည့်ရတယ်နော်ဒီမှာအဲ့ဒါဝေရိကရဲ့အိမ်မှာအထိုင်းစီပြုံမကလည်းကာလီဆိုတဲ့အဲဒီငယ်မကြောက်ရှိတယ်တဲ့ကာလီဆိုတာ ပါဠိလိုဗမာလိုဆိုတော့မင်းနဲ့လည်းဆိုလို့ရရှိပါတယ်နော်သမာဓိကအနည်းငယ်တနည်းနဲ့ခေါင်းနေမှာလည်းပြီးတော့အဲဒီပါဠိကစဉ်းစားတယ်ဒုတိယမှာနော်ကြီးကြီးကြလာရတာဟိုကလည်းကြီးကြီးဒီကလည်းကြီးကြီးဒုတိယမှာတကယ်ကိုသူမဆိုးရလို့များလို့လားကာမမုန်းရင်လည်းအင်းဒီကိစ္စတွေမှာငါဒီကျေကျင်ရတဲ့ဝင်လို့သူဆိုးရာအတွက်မရှိလို့ဒီကိစ္စကိုပဲနေတာများလို့လားစဉ်းစားတယ်တခါကြီး မှန်ပါဗျာအဲစဉ်းစားပြီးတော့ဤလူအဲစဉ်းစားအောင်ပါပဲလို့ဒီအမှုမှရအောင်စဉ်းစားအောင်ပါပဲဆိုပြီးကာလီကစဉ်းစားရင်းလုပ်တာလေဒီကနေ့နော်ဒီမှာအဲသူကရတဲ့လေလို့ဆိုတော့ခါတိုင်းခါတိုင်းဆိုလို့ပြင်မလဲဆိုတော့သာပြီးတော့မိုက်တဲ့တန်လေဒီကတန်ခါအဲယင်းလေးရွာတဲ့တန်တေဘောတကလည်းနော်ဒီမှာအဲချက်တန်ချက်ပြုတ်တန်တွေခါတိုင်းလုပ်ကြလို့ဒီလိုရတာပေါ့အရင်မှာဆိုတော့သာဒီလိုရတယ်အင်ဂျင်လေးကမထားသေးဘူးနော် အဲဒီလိုလုပ်ရတယ်အဲဒီလိုလုံးကြဥစ္စာအဲဒီမျိုးတော့သူကမထဘူးလို့ခါလို့ရနော်ဒီမှာရပါဘူးဒီအရဲမှာတခါလဲခွေးပြီးတော့အိပ်ယူတော့တာပဲအိပ်နေတော့ဒီကလည်းတော့ဒါတိုင်းဒီရထရင်တယ်တော့အင်ဂျင်မကထလာတာကိုပြနော်အင်ဂျင်မကတကယ်တော်လေးကိုထွက်တော့ထလာမှာပေါ့လေထလာပြီးတော့ဒီနေကြည့်လိုက်တော့ဒါလည်းခါတိုင်းတော့အဲကာလီလောက်ထားတဲ့ခြေရလက်ရမကြည့်ရဘူးအမိုက်တဲတာမကြည့်ရဘူး အဲ့ဒါယူထားတာမတွေ့ရဘူးဒီကိုကြောင့်ဒီကိုထားတာမတွေ့ဘူးဒီမျိုးထားတာမတွေ့ရဘူးဒီမျိုးတွေထားတာမတွေ့ရဘူးဆက်တွေ့ထားတာမတွေ့ဘာမှမတွေ့ရဘူးဟုတ်လားဒီမှာအဲ့ဒါမတွေ့ရတော့စဉ်းစားတယ်ဒီကြီးကဩကာလီကြီးကမထားသေးဘူးနဲ့ဒီရဲ့ဒီလိုကောင်းလို့ညာလေးလားနော်ဒီလိုသေးပါဘူးဟုတ်လားဒီမှာဗျာဟာလားတို့မှမတွေ့ဘူးရဲ့တကားလူကနော်ဒီမှာဗျာဒီလိုတော့မထားဘူးဟာလားဟုတ်လားဒီလိုသေးဘူးသူက အဲဓမ္မကောင်းမှဓမ္မလိုက်ပြီးသူကသူကံနေကောင်းကြာလို့ကြားလို့လာနော်အာဒါနဲ့သွားပြီးတော့မေးမှပဲဆိုပြီးတော့ဒီတွင်းမလို့ဘောနေကောင်းလို့ရှင်လည်းပဲနှိပ်တာနှိပ်ရင်းနဲ့သိပြီးတော့တွင်းနဲ့နော်။ရာပေါ်တော်ခေါ်ပြရမှာပေါ့ဟုတ်လား။သင်ပါဗျာ။အဲဒါသူသူ့ဌာနသွားပြီးတော့ဟေ့တာလီလို့ပြောတော့သွားဆိုတယ်။ဒါလည်းမရှင်မဟောပြီးတော့ဟဲ့မင်းအိယာမထားသေးဘူးလား။ဘာများဖြစ်နေလဲ။မင်းမကောင်းရလားဆိုတော့ ခါရုပ်တကယ်မှာဘာမှတော့မဖြစ်ပါဘူးနေလို့လည်းကောင်းပါတယ်ကပြန်ပြောတော့ပြန်ပြောတော့ဝိညာဉ်ကလည်းနည်းနည်းသိသိတယ်ဘာမှလည်းမဖြစ်ဘူးရောအခါတော့ဥရထကြဆိုဒီခါဘူးလုံးလုံးချင်းလည်းဒီမလို့ဒီကောင်းတော့ထောက်ပြန်လာပြီဆိုပြီးတော့မျက်နာလေးပြောရတယ်တကယ်လို့ရနော်ကျမပါဗျာဒါလူကသူကစုံစမ်းမှုကိုစုံစမ်းတဲ့ပုဂ္ဂိုလ်ဆိုတာ ချိန်တိုက်လို့ပါလို့ဆိုတာအမှန်မြင်လို့မြင်နေကြကြည့်တဲ့ကြတယ်ဟုတ်လားဖြစ်ပါရဲ့မင်းတို့ကသိသားတာသိစားအဲ့ဒါဒီလိုသားကြည့်လို့တော့မျက်နှာအိုတော့တာသိတာပေါ့ဖြစ်ပါရဲ့ဒီတော့ဒါလေးကစဉ်းစားပြီးနေတို့ဒီခင်မှာသိတယ်ဆိုတာသာပြီးတော့အင်းအကြောင်းကမရှိလို့ဒီစဉ်းဆိုတာကိုဒါပေမဲ့လည်းမကြသေးဘူးအာသသုံးသားလိုက်အောင်ပါတော့နောက်ပြည့်လည်းအိယာမထပြန်ဘူးတော့နော်ဖြစ်ပါရဲ့ဒါဝေရဏိကာယထတာလည်း ထားတာတော့မနေ့ကလည်းဆိုတော့ပါတာနည်းနည်းထားလာပြီဒီကလေးကနော်ဒီကဒီကနေ့တခါဆိုတော့ဒီစောစောကလည်းထားဆွတ်ဆွတ်ပါအင်းအင်းဒီကဆွတ်ဆွတ်ဒါလူတော်သဘောပေါက်လာပြီဒါတော့ပေါက်ရရှိတယ်ဒီကသဘောမပေါက်လို့ရှိပါဘူးဒါတော့ပေါက်အောင်ပါပဲဟုတ်ပါဘူးအဲ့ဒါပါပြီးတော့မင်းရနဲ့ဟေးကာလေးသာတယ်မနေ့ဒီလိုတော့ပါလာပါပြီဒီကလေးနော်ဒီမှာအနာဂါလေးနဲ့ဟေးကာလေးမင်းမထားသေးဘူးလား ဒါလည်းတစ်ချိန်မှာဘာလို့လဲဘာမှပြည်ပြီးတစ်ချိန်မှာဒီတော့တာဒီမှာအကြောင်းကြည့်မယ်ဟုတ်လားဒီမှာဒါဟောသူကမျက်နှာကြည့်နေဟုတ်ဘူးတကားလို့ဟမ်ဒီမှာဗျာဒါကနေပြီးတော့သူကလူကြီးဒေါ်လာလည်းသူပြောလာပြီဟုတ်လားဒီမှာဗျာဒါဒီကသူကอืมစဉ်းစားတယ်ဒီနော်ဒီမှာစိတ်တော်ဆိုးတာကဆိုးတာဒါပေမဲ့လို့ဒီတဲမတူကြလို့ထဆုံသွားလိုက်အောင်ပါပဲဒါတိရတဲ့ကြီး သိရမထားရမှုတဲ့ကလေးကနော်ကျမဗျာဒါကတော့တော့တော့နှစ်ချက်နှစ်ချက်တော့တွေ့တာမှဒီကသုံးချက်ကိုတယ်ကလေးကနော်ကျမဗျာဟာတော့ကြီးတာကြီးတော့တော့ကြီးတာကြီးအဲ့တော့အဲ့ဒါမှသွားပြီးတော့မေးကြတယ်ဟေးကာလီအေးရမထားသေးဘူးလားမထားသေးဘူးဒီချိန်မှာဘာဖြစ်လို့လဲဘာမှမဖြစ်ဘူးဆိုဘာမှမဖြစ်လို့ဒီနေငါအကြောင်းကြည့်ရတယ်ဆိုပြီးဒါကလာနဲ့ပေါ်လို့တော့ခေါင်းကိုရတယ်နော်ကျမဗျာဟာတော့ကြည့်ရတယ်ခဏတော့ သိကျဲနေပြီလို့ဆိုတော့ဟုတ်တော့ပြင်မဆိုရတော့သိကြလုံးဝတော့လာကြည့်ရတယ်သိကြဟိုကခါတော့မရှိဘူးသိကြတယ်အင်းဒါကဘုရားဟောတဲ့ကျေးဇူးတူဘုရားအားတော့ဒီမှာမှာဝေကိုရသစ္စာဝေကိုတကားပြောနော်ဒီမှာရအဲ့တော့ဒီညာဒီလိုရှိပါတယ်ဒီလိုပဲရှိပါတယ်အဲ့တော့ကာလိကနေပြီးတော့ဝိရိတာနေနဲ့ရိုးရိုးနဲ့တခါတည်းဟိုင်းကြီးလိုက်ပြီးတော့တိုင်ကြတယ်တကားပြောဟုတ်လားဒီမှာရအော်ပြီးကြပါအောင်ရှင်မတော့အင်းအမဒါ ဘောရည်ရှိတဲ့ဒီကောင်းနှလုံးကောင်းရှိတဲ့ဒီခန္ဓာတဲ့ဓမ္မကျင်နာရတဲ့ဒီတော်ကောင်းမှလေဝေရိကရဲ့လုပ်ကိုကြည့်ရသမှာဟောဒီမှာခိုင်းကြဆိုလို့ဒီဓမ္မတရားတွေရှိမနေ့သောကအိယာမထဗလားဆိုပြီးတော့သုံးမလိုက်လို့ကြည့်ရသမှာအောင်တရားကလာနာပေါ့လို့ဓမ္မကျင်ခေါင်းပွဲသွားပါပြီဆိုပြီးတော့အရာထဲလိုက်တိုင်းလည်းရတယ်ကကျင်ပါဗျာအဲ့တော့အရာထဲကကျိုးရကြတာလေကျိုးရတာလေတစ်ခါလို့နော်ကျင်ပါဗျာကျိုးရတာလည်းမပြောဘူးကျိုးရတာလည်းမပြောဘူးက သိကြတာလည်းအင်းဒီဥစ္စာများမင်းကျမ်းတယ်ရုံးကျင်းသူကလည်းမှရွတ်တဲ့ရအင်းတနာယုတ်တိမှလည်းမရှိဘူးတော်တော်ကိုကျမ်းတာပဲတော်တော်ရိုင်းတာပဲဆိုပြီးတော့သိကြတာလည်းဒီဥစ္စာအရင်ကချင်းမလာနေနေကြတာများကြတယ်ကွာဗျာနော်ကျမဗျာဟုတ်ပါပဲဒီလိုဆိုတော့ဒီကဒုညပြညာသိကြရဲ့ညီမဘယ်ချင်းမလာမဟုတ်ဘူးတော်တော်ဒီကျမနဲ့ဘာသာထိုးလို့တော့တခါတယ်ဟုတ်လားကျမဗျာဟုတ်တယ်ဆိုရင်တော့နည်းနည်းကြော့ကြော့ပြီးတော့ဟုတ်လား နည်းနည်းတော့ဒီကဆွဲထားတယ်ဒီကတော်ပြီဆိုလို့ရှိရင်တော့ကာလကာလသူတို့ကြိတ်ရိုက်ကြတယ်ဟုတ်လားသမားကလက်သေးမှာလေကောင်းတဲ့ဂုဏ်လေးတစ်ခုဖြစ်ဖို့ရတာအမှန်အထောက်အကူကြတယ်နော်မှန်ပါဗျာအဲ့ဒါကိုဖြစ်လာကြလို့ရှိရင်လည်းဒီဂုဏ်လေးမပြအောင်ဟာတစ်သက်ပန်လုံးအကျဉ်းလေးစောက်ဆက်သွားရတယ်တကားလို့နော်မှန်ပါဗျာဒီနေ့ဒီရက်လောက်ဖောက်ပြန်သွားလို့ရှိရင်အဲ့ဒီဂုဏ်လေးပြည့်တယ်တကားလို့ရနော်မှန်ပါဗျာကိုညာတစ်သက်ပန်လုံးစောက်ပြီးစောက်ဆက်ပြီးတော့လာပြီးတော့ဒီကနေ့ကြမှာတကားလည်း အင်းကာယကံဝစီကံတစ်ခုခုဆိုရင်တော့ဘုံတွေပြတ်သွားကြတယ်ကလည်းနာမည်ပြည့်ရောတကားပြနော်ရှင်ပါဗျာအတန်တောင်းလေးပါတယ်ကောင်းတဲ့ဘုံဆိုတာအနာပန်းဆက်ပြရာယူကြည့်ပါတယ်ဒါတော့အခုဒီဘာရကဝတ္ထုကဘာလဲဆိုရင်ဒီတိုင်းဒီတိုင်းကြည့်ရခါနဲ့ဒေါသနဲ့ကြည့်ရဆိုတာပို့ပြီးတော့ပေါ်လင်အောင်လို့ထုတ်ပြပါရတယ်ကလည်းနော်မှန်ပါဗျာဒါကလူတွေကစဉ်းစားလိမ့်မယ်ဒါက အမျိုးသမီးတွေလည်းတိုးတော့မပါဘူးဒီလိုပဲစဉ်းစားရင်စဉ်းစားရမယ်ကလည်းနော်ပြန်ပါဗျာဘုရားဒါကလူတို့မျိုးသားတွေဘက်ကခုနကယဟန်ဝိသုတဲ့ဆိုရင်လည်းပေါ်တော့ပေါ်နေပါလေဒါပေမဲ့လို့အဲလူဝိသုတဲ့သုံးပါဖြစ်မှာကြလားဟုတ်လားလူဝိသုတဲ့ဟုတ်လားသက်သာဖြစ်မှာလေဟုတ်လားဩလုံးဝတဲ့နည်းနည်းသုံးနေတာလားဒီဘုန်းကြီးတင်လာတယ်ပြည့်ဟုတ်လားမောင်မြတ်တဲ့ကတဲ့တန်ကြီးဇက်ကပဲသင်တာပဲတန်ကြီးဇက်ကလူတွေက အတူပါတော့ဘာလို့မပြီးပါဘူးဒါလူအဲ့ဒီမှာဒါလူတို့ယောက်ျားတွေကပညာရှိတွေကိုနော်ဒီမှာပညာရှိတွေဆိုတော့တရားစကားတွေကသိနေကြတယ်လို့ဒါလူကဟုတ်လားဒီမှာဗျာဒါကလည်းသူ့ဟာကမှအဲ့ဒီဒီမှာတစ်ဖက်ယူလေးပါလေးပေါက်ကောင်းတစ်ဖက်စားလို့ကောင်းအောင်လို့ပြောရတယ်လို့ပြောတယ်ဒီစားရတယ်ဗျာဒီမှာဗျာတရားစကားတွေသိနေကြပြောကြလူလုံးကြတာပဲ လိုလိုတော့တရားစကားကိုသိသိချင်းပြောနေပြောနေယူဆပြီးတော့မြင်ရတော့တယ်ဗျာဟုတ်လားမြင်ရတော့ဟိုလိုမျိုးဒီလိုမျိုးနဲ့ပြောနေပြောနေသိသိဆိုးလာတဲ့ခါလေးကြောင်းနေနဲ့ထိုးကြပုတ်ကြပတ်ကြတော့နောက်ကြတော့ဒါတဲ့ရောက်ကုန်ပြီဗျာဟုတ်လားဒီမှာအဲ့ဒါကိုသတင်းစာဆရာကကောက်ချက်ချတယ်နောက်ဆုံးကြတော့အဲတော်ပါသေးရဲ့တဲ့ဒီဆွေးနွေးတာကတဲ့ခန္တီစပြီးခံရင်အကြောင်းဆွေးနွေးတာမဟုတ်တော်သေးရဲ့တဲ့ဒီကဟုတ်လားဒီမှာ သံဒီကဒိဋ္ဌာမောဆိုတော့ဒိဋ္ဌာမောဆိုပြီးမြင်ရတာပဲဒီမှာမြင်ရတာပြောင်းလို့ပြောင်းလို့တခါတော့ပြင်းမခံလို့ပြောင်းလို့ပြောင်းထိုးရသိကြခေါင်းကျဲတွေပါလို့ဖြစ်လို့သတ်တယ်လက်ပြတ်တယ်ဒါလိုဟုတ်လားပြန်ပါဗျာဟုတ်လားဒါလူတို့ရှိတယ်လားဟုတ်အဲ့ဒါလည်းပဲဥဒ္ဓမာကြီးကဖားတယ်ကြလို့နော်ပြန်ပါဗျာအဘိဓိကပြေတာ ဟုတ်လားသမာဓိကဒါကြတယ်မကားပါဘူးခဏခဏပါပဲဒီလိုအမှုဒီကိစ္စတွေများသွားပြီးဒေါသကြောင့်ဖြစ်တတ်ပါတယ်နော်သမာဓိအလုံးကိုပြည့်ပြရတယ်ဒီဒေါသကအမှန်ကိုဖြစ်တတ်ပါတယ်အမှန်ကြီးကြီးပါအဲဒါဒီပါကိုထလာလို့ရှိရင်ဒီပါပေါ်ရရိုးတဲ့ကောင်လို့နော်အရေးကြီးပါဗျာအဲဒါဆိုတော့ကြောင်းလို့ဒီတော့ရောက်သွားတယ် သာယုတ်ဆိုတာပဲဟာလေသိဆိုးရတဲ့ဒေါသပဲသာယုတ်ဆိုတာပဲဟာလေသိဆိုးရတဲ့ဒေါသပဲအဲသာဆိုတာသိဆိုးတဲ့ဒေါသပဲမနာလဲဘူးနော်ဒီကတမန်ပါဗျာဟောပြီးတော့လမ်းကိုလမ်းကဝိပုယံနဲ့ လမ်းကနမွားကိုလမ်းကနမွားဆိုတာကလည်းဆိုလို့ရှိရင်ဒီသာတော်ဒီတော်ဒီလူကြီးလာရတံဒီဝစနံဒုက္ခယံဘိသတဝယံဒီသာတော်ဒီတံလမ်းကနမွားဥဒယိဒီကိစ္စရာယုံမမုံကိစ္စရာဒီဝစနာမီလေဒီလံလေလံကဆိုတာအာဝိကိစ္စရဲ့အမည်ရဲ့ကလေးကနော်ပါပါဗျာ ဥပမာအားဖြင့်ဘုံတော်ပြောကဘုံဝယ်သွားတယ်ကြတယ်နော်ကျမဘုံဝယ်သွားတယ်ဆိုတော့နေပါရမှာပေါ့ဟုတ်လားပါဗျာနေပါရမယ်နေရင်းနဲ့တခါတော့ပါပြီးတော့ဘုံဝယ်သွားဒီဘုံဝယ်ဘုံဝယ်တွေကိုလူကျင်တဲ့လူတွေကလည်းပဲဒီလိုပဲဒီလိုတွေပါလေထားပြီးတော့စုံစမ်းတယ်တခါလို့ဟုတ်လားကျမဗျာဒီလိုတွေမှာဒီလိုအားဖြင့်ဘုံဝယ်သွားလိမ့်မယ် လိုသဘောစုံတော့ရှိတယ်ဟုတ်လားကျမပါဗျာပြည့်နေပါလေရှိသေးတာကိုတကယ်လို့ဟုတ်လားကျမပါဗျာလက်တိုက်ချလေပြည့်နေပါလေရှိသေးတယ်အဲဒီတော့ဒီကုန်းလေဒီနေ့ဒီရဲ့ဒီကုန်းသွားလိုက်မယ်ဆိုတော့ဒီကသိတာပြီးတာတော့အဲဒီကုန်းလေသွားတော့နောက်ကနေပြီးတော့အဲလူတွေကလူရမဲ့လူတွေကလူအရှင်တဲ့လူတွေကလည်းနဲ့ကြိုပြီးဆွဲကမ်းပြီးတော့လိုက်လာပါကြတဲ့ကလေးကနော်ကျမပါဗျာအဲနောက်ကဒီလူရမဲ့လူတွေလည်းနဲ့ကြိုပြီးနဲ့လိုက်လာတယ်ဆိုတာကိုသိရလို့ရှိရင်သိရ ဒီကိုယ်ဝယ်သွားတဲ့ကုန်တွေဟာမကြောက်ဘူးလူရတယ်ကလည်းကြောက်ပါဗျာမြန်မြန်သွားရင်းတွေကလည်းနော်ဒီမှာကိုယ်ကိုယ်ထုတ်ရလိမ့်မယ်ဟုတ်လားဒီမှာအဲ့ဒါဒီကောင်တော့ပြီးတော့သွားနေတော့ကာမကောင်းကြောင်းလို့ပြင်နေတော့လမ်းကလမ်းကတွေ့ပါတယ်ကလည်းဒီမှာဗျာလမ်းကတွေ့ဒီလမ်းကလည်းကိုယ်တစ်ခါမှမသွားဘူးလေနော်ဒီမှာသွားဘူးလို့ပြင်တော့ကြံမကြည့်ပါဘူး အဲလောက်ရပဲရှိလောရရှိလိုက်နေတော့လိုက်တော့ဟုတ်လားကျမပါဗျာအခုတော့မတော်ဘူးတဲ့လားသူရဲလူရဲနဲ့သွားနေရတာကိုဟုတ်လားကျမအဲဒီတော့လက်ဝဲပဲလိုက်ရအကောင်းမလားလက်ရပဲလိုက်ရအကောင်းမလားလက်ဝဲပဲလိုက်လို့ဒီနေ့ရန်သူကရန်သူမှလွတ်မြောက်သွားမလားလက်ရပဲလိုက်လို့ဒီရန်သူမှလွတ်မြောက်သွားမလားလို့စဉ်းစားနေပါလေဒါကလည်းနော်မှန်ပါဗျာစဉ်းစားတော့စဉ်းစားပြီးတော့တော့ကြာတော့နောက်ကလူတွေကနှီးတာနော်နောက်ကရန်သူတွေကနှီးလာတော့လူကိုလည်းဖမ်း ဒီကြီးကိုလည်းဒီလူကိုလည်းသနော်ဒီမှာကျိုးမဲ့ဖြစ်သွားပါတယ်အဲ့ဒါဘာကြောင့်လဲဆိုလမ်းဝဲလမ်းကွာအပြည့်လို့နော်ဒီမှာရဒေဝကလမ်းဝဲလမ်းကွာမတွေ့ဘူးရံမီတက်ကလွတ်သွားမှာပါပဲလွတ်သွားမှာပဲလမ်းကရအောင်တော့သူကတကယ်ဝေသားမနေပဲနဲ့တစ်ဖက်တည်းလိုက်သွားရင်လုံးရောက်တော့ကိုကြည့်ရတယ်နော်ဒီမှာရအဲဒါနဲ့လို့သူကတစ်ဖက်တည်းမလိုက်ဘဲနဲ့စဉ်းစားနေတော့နောက်ကရံမီတွေပြီးလာတာပေါ့ဟုတ်လားဒီမှာရအဲ့ဒါလိုပဲ တဲ့တရားထုတ်မဲ့ပုဂ္ဂိုလ်ဝိသိကိစ္စဝင်လာလို့ရှိရင်ဝိသိကိစ္စနဲ့ခြေချတော့လုံးနေလို့ရှိရင်အဲ့ဒါကိလေသာရာမူတွေကပြီးလာတယ်ဒါလည်းနော်မှန်ပါဗျာတရားထုတ်ရဲ့ပုဂ္ဂိုလ်ဟာဘုရားတွေကတရားထုတ်ကြီးတွေဟောနော်တရားထုတ်ကြီးတွေဟောတယ်ပြိဿာနိယာဘုံမူရတဲ့စိတ်တိုင်းကြီးတဲ့အမှားရယုံမှတ်ပါနော်သင်ပါဗျာအဲသွားရင်သွားတဲ့ဟူရမှတ် ရရင်ရတဲ့ဝိရမထိုင်ရင်ထိုင်တဲ့ဝိရမလေလျောင်းရင်လေလျောင်းတဲ့ဝိရမကျိုးရင်ကျိုးတဲ့ဝိရမဆန့်ရင်ဆန့်တဲ့ဝိရမလှုပ်ရင်လှုပ်တဲ့ဝိရမအောင်းရင်ဖောင်းတယ်လို့မှပင်ရင်ပင်တယ်လို့မှဘုလိုမျိုးလားဗျာကြီးရှင်ပါဗျာဒီတော့စိတ်ကူးစဉ်းစားကြခြင်းလို့ပေါ်ရင်စိတ်ကူးတယ်စဉ်းစားတယ်ကြားပြီးတယ်စိတ်ကူးတယ်ဒီတိုင်းမှနော်စိတ်ကစိတ်ကနုပါဒနာဘယ်လိုဟောလဲအဲဝေဒနာနုပါဒနာကြတော့ အဲဝေဒနာတွေဒီတိုင်းဒီတိုင်းမှာဘာလို့တော့ဘုရားကဒီလိုဟောတာပါပဲဟုတ်လားမှန်ပါဗျာအဲဒုက္ခဝဝေဒနာဝေရယမာနဒုက္ခဝေဒနာဝေရယမိမိဒီကနာဒုက္ခဝေဒနာဖြစ်ရင်ဒုက္ခဝေဒနာဖြစ်တယ်ဒုက္ခဝေဒနာခံစားတယ်လို့မှတ်ပါတယ်ဒုက္ခဝေဒနာဝေရယမာနဒုက္ခဝေဒနာဝေရယမိမိဒီကနာဒုက္ခဝေဒနာဖြစ်ဒုက္ခဝေဒနာခံစားတယ်လို့မှတ်ပါတယ်နော်ကျမပါဗျာအဲဒီတော့ဝေဒနာတွေဒီတိုင်းဒီတိုင်းမှာမြင်ကြမှုစသည်ဒီတိုင်းဒီတိုင်းမှာ ဘုရားဒီလိုကမ္မထံပြေးတာနော်သင်ပါဗျာပြေးတာတော့အဲ့ဒါတရားထုတ်နေရင်ယုံမဆိုတာဖြစ်တာတဲ့ကားတွေကနော်ဖြစ်တာပါဗျာအာယုံမလို့ကျင်းယုံမဖြစ်မှာပေါ့သူမဖြစ်ပါနဲ့ဆိုတော့ဘယ်ရမလဲဖြစ်တော့ဖြစ်မှာပဲနော်သင်ပါဗျာဖြစ်ရင်အဲ့ဒီယုံမကိုပယ်ဖို့နေတဲ့ကားတွေကနော်အရေးကြီးပါဗျာအဲဒီလိုပုဂ္ဂိုလ်တွေကမဟုတ်ပါဘူးဘုရားရဲ့ဖြစ်ပါတယ်ယုံမဆိုတာဟုတ်လားသင်ပါဘုရားရဲ့တရားအထုတ်ခြင်းကလေဒီကိစ္စနိဒာကိုစပြီးတော့ကြားရတယ် ကြားတဲ့ခါကာလကြတော့အင်းဒီသွားရသွားရရရရတယ်ကျင်းကျင်းရဆိုင်ရဆိုင်တယ်ဘယ်လိုမှားရတယ်ဆိုတဲ့သတင်းကြတော့ဒီလူဒါကဒီရုပ်ဉာဏ်တွေပရမတ္တသဘောကိုခွဲခြားသိကြပါလည်းမပါဘူးဒီဥစ္စာကဒေဂရာမှာပြတဲ့ ရုပ်ကျင်နာနဲ့ဖြစ်ပုံလည်းမပါဘူးဟုတ်မှာဟုတ်ပါမလားလို့ဒီမှာဖြစ်ခဲ့တဲ့ကလေးကနော်ရှင်မရအဲ့ဒါဖြစ်ပေမဲ့လည်းဘုန်းကြီးကနောက်တော့စဉ်းစားပါတယ်ဒီကမ္မနာပြတဲ့ပုဂ္ဂိုလ်ကဒီလိုပဲစာပေကျမ်းဂန်တွေလေ့လာထားတာပဲသူတိုင်းနဲ့အတုတာတာပဲပြီးတော့ပါဠိတော်နဲ့တိုက်ပြီးသူကတိုက်တယ်လို့ဘုန်းကြီးကစဉ်းစားတယ်နော်ရှင်မရအဲ့တော့ပါဠိတော်နဲ့တိုက်နေလို့ရှင်သူကမှန်တာဖြစ်မှာပဲလို့စဉ်းစားဘုန်းကြီးကတရားအထုတ်အဲဒီ ဝိဒိတာကြီးကိုစဉ်းစားတာကိုစဉ်းစားနေရဲ့လောအောင်ဖြစ်လာတယ်ညာနေအမှုနေတယ်ဟုတ်လားရှင်ပါဘူးအဆက်ကြီးတွေကယုံမပေါ်လာကုန်တယ်ယုံမကသေးတာယုံမမပြီးမှဖြစ်မှာရောယုံမကတော့မယုံမဟဲ့လို့ဆိုင်မုဒိတာလာရင်ကောင်းသားရှင်ပါဘူးကဆိုင်မုဒ္ဒမလာဘူးဟုတ်လားရှင်ပါဘူးဘုရားလည်းတာလာလဲဆိုတော့ဒီရတဲ့ကဗန္ဒရဏမုခေနဝိသုဒ္ဓဝင်သေးသည်မိမိတွေကလာဆိုတာပဲဣတိယကကမန္တရာမူဝေနာနုနှစ်ဖက်ကျော် ညီညီမြမြစုံစမ်းသင်မြင်သောဉာဏ်ရောင်ဟာဆောင်လည်းဖြင့်ဒီဒီဒီသာယုံမှမှုတော်ဝင်ကျေးဇူးကျေသာရသည်ဒိဏတိတဲ့နော်ဆိုပါဗျာဒီဒီသာကလုံရတယ်တဲ့ဒီကဘယ်နဲ့လုံနေဆိုတော့နှုတ်နှစ်ဖက်ကိုပြန်နှက်တာကသင်မြင်လို့ဘာလို့လုံနေလဲကျမညာလို့ဘာလို့ဆောင်းပြီးဒိဏတယ်တဲ့ကလည်းဟုတ်လားကျမဗျာလောကမှာလူလိမ်ကြီးဆိုတာလည်းပဲဒီလိုပဲတဲ့ကလည်းဟုတ်လားကျမဗျာအဆောက်ပြီးတော့လုံတာဒီလိမ်ပဲဆိုပြီးဒီလိုပဲရလိမ့်မှာတော့ကျမဗျာမရဘူး ဒါကဒီကဒီမျိုးလိမ်သွားပြီဆိုလို့နောက်တစ်ခါကျရင်ဒီမျိုးလိမ်လာတယ်လို့ကနော်ကျမကအဲလိမ်ခံရတဲ့လူကတော့ဒီခါကျရင်ငါလိမ်ခံတော့နောက်တစ်ခါတော့ဒါမျိုးမပြစ်ပြရဘူးရောနောက်တစ်ခါကျဒီမျိုးကလာလိမ့်မှာတော့သူကဒီမျိုးလာလို့ပြစ်ချက်ဟုတ်လားကျမကလာတယ်ဒါကမင်းမင်းလည်းပါလေဒီပြောက်ကလိမ်လာတယ်ဆိုအဲ့ဒီခေါ်ခိုင်းခေါ်ပြီးတော့ခေါ်ပြီးတော့အဲ့ဒီလူကိုအဲဒီလိုကိုပြောကြတဲ့ဟေ့မင်းလိမ်လာတယ်ဆိုတာဟုတ်ကြလားဟုတ်ပါရဲ့ရှင်ကြီးက ဒီဟုတ်လို့ရှိရင်ငါလုံလန်းသွားတယ်။ဒီနည်းလိုတကူဘုန်းကြီးရဲ့ပုံပေါ်နေမျိုးကတော့မလွယ်ပါဘူးရှင်ဗျာမလွယ်ပါဘူး။ဒီနည်းလိုဘုန်းကြီးရဲ့ပုံပေါ်လုံရမယ်ဆိုလို့ရှိရင်ဒီနည်းလိုဘုရားရှင်ရင်နဲ့အဝတ်စုံမျိုးတစ်စုံတော့ရမှလုံနိုင်မှာလို့ပြောတယ်။ဒီကပြင်ငါဝတ်စုံလုံပေးမယ်ဆိုပြီးတော့အဲ ဒီမျိုးတွေကအနာဝေကောင်းကိုသိတာပဲကြလေနော်ပြပါဗျာအဲပြရတယ်ပြင်ဘယ်နည်းတွေကြလားလုံမမဲဆိုရရှိနဲ့သိပါလေဟုတ်လားပြပါဗျာအေးကလည်းအဲဒီရရှိကြည့်တဲ့အခါကျတော့ဒီနည်းကလည်းစောက်နေငါဒီဒီဒီကလေးလားလုံမပဲဘယ်နည်းနဲ့ဒီလိုစဉ်းစားနေလဲဟုတ်လားစဉ်းစားပြမတော့အချင်းကြအချင်းပေါ်လို့မလာဘူးမလာတော့နောက်ပြည့်ခေါ်တယ်သွားပြီးတော့ခေါ်ခေါ်တော့လာဟေ့မင်းကဟိုတနေ့ကဒီနေ့ပြည့်တယ်လို့နေဆိုမင်းမလာလာပြီးတော့မလုံလာပဲလား ရှင်းနေကြီးဒိဋ္ဌိကြီးအဲ့နဲ့လည်းတော့သူတို့ကအရှင်းနေကြီးကဝိသုဒ္ဓကုံတော်ရသွားသူသူကလေတော့တာလည်းဟုတ်လားဒီမှာသူကကြည့်ရတာမဟုတ်ဘူးသူကသူကလူလူရဖြစ်နေတော့တာဟုတ်လားလို့ပဲဒီကိစ္စကြာလေနာဒီကိစ္စကမှမကြည့်ဘူးသူကညာမနေတော့တယ်ဟုတ်လားဒီမှာညာမတတ်တယ်တဲ့ပြီးတော့ အဲဒီဝိသုဒ္ဓကညာဆောင်ပြီးတော့လုံသွားမှာလေတွေ့ရတယ်ကလည်းနော်သဘာဝတရားကလာထိုးတာနဲ့ဒီဆက်ရတဲ့ဆက်ပြီးတော့ဟုတ်လားသဘာဝတရားကလာဘုန်းကြီးရာဖွင့်တာကဟိုတရားကလာပြီးတော့လည်းခါကြည့်ဘူးပဲဘုန်းကြီးရာဝိသုဒ္ဓကတင်အောင်လို့တရားတွေဟောရောကြတယ်နော်သဘာဝအဲဒီဝိသုဒ္ဓကညာဆောင်ပြီးတော့ကဝေဘာရဲ့အဲ့ဒါနဲ့ပြည့်ရဲတယ်ကလည်းဟုတ်လားသဘာဝဒါရေးကြည့်ပါလေအဲ့ဒါကြောင့်ဒီလိုကယုံမှမှုဖြစ်လို့ရှိရင်တဲ့ အဲပြီးမှပြီးတော့ပယ်တာတဲ့ဘုရားလည်းနောက်မှပြီးပြီးပြီးနေတဲ့သဘောကျလာမှအဲဒီကျမှဒီအဲဒီကောင်းတဲ့တင်းအဲကျွေးအဲကျွေးရစနဲ့စပြီးရင်ကိုယ်မူရာတွေမှတ်တာအကျမ်းမဟုတ်ဘူးအစလည်းမဟုတ်ဘူး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 ဒီတိုင်းဒီတိုင်းသဘောတွေအမှန်တွေမကြည့်လို့ယူရတာတွေကကြည့်နိုင်ပါလေလားမာနေကြည့်ပြီးတော့အဲ့ဒီမာနေရဲ့အစရောဆုံးရောကြည့်နိုင်တယ်တကားပြောဟုတ်လားပြန်ပါဗျာစောင့်ပြီးတော့ကြည့်နေရင်ကြည့်တာပေါ့စောင့်မကြည့်ရင်မကြည့်ဘူးတကားပြောဟုတ်လားပြန်ပါဗျာဟုတ်တယ်မာလျာကြည့်လက်တယ်အဲ့ဒီလက်တာကိုစောင့်ပြီးတော့ကြည့်လို့မြင်တဲ့ပုဂ္ဂိုလ်ကတရားကြည့်တဲ့ပုဂ္ဂိုလ်ကိုသိစားမကြည့်ဘူးလားကြည့်နိုင်ပါဗျာဟောခြားတိုင်းကြည့်တယ်လေဆရာကြီးအမတ်တမဲ့ကြည့်လို့ကျဆရာကြီးဖြေပြီးတော့အောင်လို့ရတာပေါ့ဟုတ်လားပြန်ပါဗျာမာနာဒေသာသွားပြီးတော့ဒီကားမှာတကားလူ ပါဠိတွေဒီကောင်းကြီးဒီကောင်းနော်လားပြပါရကောင်းတဲ့ကောင်းတဲ့မဆက်ပါဘူးလေအတားကြီးဟိုကဘယ်လဲဒီကပြောဟုတ်လားပြပါရဒါပြေချာသွားကြည့်လို့မဟုတ်လားပြပါရဟေးဒီတော့ငါတို့တဲ့ပညာတွေပဲဆွဲတာဟုတ်လားပြပါတဲ့ဒီဆွဲတာပြီးရော အဲဒီကအပေါက်ကလေးထောက်အောင်တာဟုတ်လားကျမလည်းဒီတန်းပြီးတော့ကြားမနေဘူးလားကြားပါဗျာကြားရတော့အဲဒီအပွဲအပွဲကြီးကိုကြည့်တဲ့ဆွဲတယ်လို့ရှိရင်အောက်ကတန်းပြီးတော့ကြားနေတယ်ကြားရမ်းရတယ်ရှိတယ်ရှိသွားတယ်လို့မသိရဘူးလားသိရပါဗျာနောက်ဘက်ဆွဲလိုက်ရင်နောက်ဘက်ကိုကြည့်သွားတယ်လို့မသိရဘူးလားသိရပါဗျာနောက်ဘက်ဆွဲလိုက်ရင်နောက်ဘက်ရှိတယ်လို့သိရတယ်တောင်းဘက်ဆွဲလိုက်ရင်တောင်းဘက်ရှိသွားတယ်သိရတယ်နော် ကျမအမှန်အပြင်ဒေရာကြီးရှိတာမဟုတ်ဘူးတကားလို့ဟုတ်လားကျမလည်းအလုံးလေးတွေရှိပြီးတော့အဖြစ်ဖြစ်ကြတာပဲတကားလို့နော်ကျမဗျာအဲ့လိုပဲဒီစရာကြည့်လို့ရှိရင်အဲ့ဒီဒေလုံးလေးတွေဟာရှိရှိပြီးတော့ ဇာတိကထဲလုံးကတခါကြားလာတာမှမဟုတ်ပဲနော်အခုဒီထဲလုံးကိုသိကြတာမဟုတ်လားမှန်ပါဗျာအဲ့လိုပဲဖြစ်တိုင်းဖြစ်တိုင်းနေတိုင်းမှလို့ရှိရင်အသေးအသေးတွေဖြစ်ပြီးတော့ပြောလိုက်ဖြစ်ပြီးတော့ပြောလိုက်အနိစ္စလက္ခဏာမသိသေးဘူးလားလားလို့သိနေပါဗျာအဲသိနိုင်တယ်ဒါကြောင့်ဉာဏ်ကြတဲ့ဓဝါ၆ပါးကပေါ်တယ်ပေါ်တယ်နေရှိမှနေတယ်ပြိဿာနည်းဆိုတာအကျမ်းမဟုတ်ဘူးလားလို့ဟုတ်လားမှန်ပါဗျာအကျမ်းလို့ပဲငါဆိုဆရာကလည်းလင်းဟောထားရတာ ဇကံတော်ဝါသွားပြီးကြည့်တော့လေဇကံမီဒီသွားပြီးဒီပဒနာလေးကြီးပြောခေါ်တာနော်ဒီမှာဗျာအပေရတာဗျာဒီလည်းမဟုတ်သေးဘူးရှင်ဗျာဒီဟောရိုးရိုးလေးဘောတကားဗျာဒီမှာဗျာအေးဇကံတော်ဝါသွားပြီးကြည့်တော့လေဟုတ်လားအဲဇကံတော်ဝါသွားပြီးကြည့်တော့လေနာမရူပံဒီနာမည်ကြောင့်ရာဟုဇကနာတိဒီလိုဟောမှာဘောတကားဗျာဒီမှာဗျာဒီ ဒီလိုမှဟောမှမဟုတ်ပဲတော့သူကသွားရင်သွားတယ်ကြည့်လို့ပဲဟုတ်တယ်မလားမှန်ပါဗျာအဲဒီတော့ဒါအကြောင်းမဟုတ်ဘူးဟုတ်လားမှန်ပါဟဲ့လားဝိသုဒ္ဓကကျင်းလို့ဘောတယ်ကလို့နော်မှန်ပါဗျာဝိသုဒ္ဓကကျင်းနဲ့အာသွားတဲ့ခါကာလမှတ်လို့ရှိရင်ဘာလေကြည့်တယ်ဆိုဝါရောဓကြည့်တယ်ကလို့နော်မှန်ပါဗျာဒီမင်းကဒီနေ့သင်္ကြန်ရမယ်ကြာလက်ခံကြမှာပဲဒါလေးဖတ်ပြီးတော့ကျင်းမှာလက်ခံတော့ဒါပြည့်စုံတယ် ဗရဒနာပြီးပုံလေးတွေတင်းနေတာပြအောင်လို့ရတယ်နော်။ပြန်ပါဗျာ။ပြီးတော့ပြီးတော့အနိစ္စပြီးပုံတွေပါတယ်တော့ရှင်းအောင်မဟုတ်လား။ပြန်ပါဒီကနေ့တော့ဒီလောက်ပဲရပြီးတော့ဒီအားလုံးနဲ့အားထုတ်ပြီးတော့ဒီကျေးဇူးမှာပါပဲဟုတ်လား။ပြန်ပါအဲဆိုလမ်းကွာဆိုတာဘယ်ဟာလဲဘုရားစဉ်းစားယုံမှားတယ်လမ်းကွာဆိုတာဘယ်ဟာလဲ ဒီဗံစဉ်းစားယုံမှာပဲဒီဗံစဉ်းစားယုံမှာပဲဘံကွဆိုတာဘယ်ဟာလဲဒီဗံစဉ်းစားယုံမှာပဲဒီဗံစဉ်းစားယုံမှာပဲဟောဆက်ကြတဲ့အပြည့်ဆုံးလို့ဆိုတာမြင်လာမှပြီးတော့လာပြီအဲတို့ပေါင်းစုပညာပေါင်းစုပညာသူရာတို့ဘုရားဝိဇ္ဇာ မကြယုံမာရီမောကြယုံမာရီမောကြယုံမာရီ ကုသိုလ်ဆိုတာကအထုတဲ့လုံလာဝိရိယဓမ္မဗလာဝိရိယပေါ့ဒီမှာမင်းတို့ဆိုတာကအဝိဇ္ဇာကမ္မထာမျိုးကိုမသိတာနားမလဲတာနော်ဒီမှာရောမင်းတို့ဝိနာမရတော့ပြင်နေပါဘူးလို့ပြင်လာတော့ဆက်ပြီးပြင်အောင်မယ်နော်အာမာရောကဖာဆိုတာကဒေါသပဲဒါလိုဒေါသဖြစ်တာလို့ပြင်ပါပဲဆိုပြီးသူ့မှာပြီးပြန်ရမယ်သင်ရင်ပြီးတော့လည်းပြန်ရမယ်နော် ပြပါရေးကြည့်ပါလားဒီဒေါသကြောင့်ပြောမဲ့အများကြီးရှိတဲ့တွေကလည်းနော်ပြပါဗျာဒါကလည်းသူဆိုတဲ့ဆိုတခြားလူလူကမဟုတ်ဘူးဒါကြီးကအပြီးတဲ့ပုဂ္ဂိုလ်တွေဆိုတာဟုတ်လားပြပါဗျာဝိဇ္ဇာမဆိုင်တဲ့ပုဂ္ဂိုလ်တွေကသူဆိုတာသိပြီရှိပါဘူးပြပါဗျာဒီပုဂ္ဂိုလ်တွေဆိုတယ်ပြပါတော့ကလည်းပြောဆိုလို့ရှိတယ်ဘာလဲဒါကလည်းဟင်ဇရာနဲ့တော့ဘာလဲဒီကရှိပါပါလို့ဟမ်အဲ့ဒါအပြီးဆုံးကြတယ်နော်ပြပါဗျာဒီဆိုရတယ်ဒါဒီဆိုပြီးတော့အဲ့ဒါ ဒီဒီဒီမသာလို့ပြင်းလေဒုက္ခတွေအများကြီးရောက်တဲ့ကလေးဟုတ်လားသမာဓိရူကြီးပါတော့ဉာဏ်နဲ့တည်းကြီးအဲဘုံလုံးတော်အချင်းချင်းဒုက္ခအချင်းချင်းအညာကြီးရဲ့ကြွားတွေဘောကလေးဟုတ်လားသမာဓိရတော်ကချင်းအရေးကြီးတဲ့ခါကျဒီလူတွေအားကိုးရတာပဲဟုတ်လားသမာဓိရအခုဆိုကြလို့ဆိုရင်ပြောနေပြောနေစကားပြောမတင်အဲ့ဒါပြောနေတဲ့အစီအစဉ်တိုင်းကြည့်ကြဒီမဲ့လို့ဒီဘုံတော်မှာလည်းသိကြတဲ့ဒေသကလေးဟုတ်လား ဖြစ်ပါလားအဲ့တော့ဒီဒေါသကအရေးကြီးပါတယ်လို့ဒီသားအသိရေးကြီးတယ်ပါသူကဘဝနိုင်ငံတွေလျှောက်ပြီးတော့နှိမ့်ချက်နေတာဒီသားပဲကလေးဟုတ်လားဖြစ်ပါလားဒီနိုင်ငံတွေနိုင်ငံတွေဒီကမှမဖြစ်တဲ့ကြတယ်ဆိုတော့ဒီသားပဲကလေးဟုတ်လားဖြစ်ပါဗျာဒီလိုပါဒုက္ခဒီမှဒီဓမ္မဖြစ်မှာဟုတ်လားဖြစ်ပါဗျာဒီလိုရုံနဲ့တရားနဲ့ဟုတ်လားဒီမှာပြီးတော့လမ်းနဲ့ခွအမှတ်ရရင်လမ်းနဲ့ခွဆိုတာဒီမှာပဲတဲ့နော်ဒါ တော်တော်တော့ပွင့်သွားပါလေရတယ်နော်ရှင်ပါဗျာသာနာက၅ဝိတံကျင်တော့လက်ရှင်လာလို့ဆန္ဒကြအောင်လေဟုတ်လားဒီတော့ဝိသုဒ္ဓတာကိုမှပြောလို့ခင်ဗျာလက်ရှင်လာရှင်းအောင်လုပ်တာဒီလိုဒီလိုဒီလိုဒီအားလုံးနဲ့အထောပြီးတော့ဒီလိုမျိုးအောင်ဟုတ်လားရှင်ပါဗျာအဲမင်းများအားထုတ်ကိုပြောပြီးဒီလိုခင်ဗျာပြောတာဒီလိုတော့ပါတော့ပါပြီဟုတ်လားဘာလို့အားထုတ်အောင်လဲဆိုရင်ပရိပဒာနည်းရဘုံမူရာတွေစိတ်တိုင်းစိတ်တိုင်းရှိရမယ်နော် ဘုံနေရာတွေဒီတိုင်းဒီတိုင်းကြည့်ပြီးဒီတိုင်းဒီတိုင်းဒီတိုင်းချပြီးတော့ကြည့်နေမယ်ဖြစ်တဲ့သဘောတရားတွေကြည့်နေမယ်နော်ခဏဟိုကောင်းကင်တရားကြီးလည်းနေတော့ကြည့်လိုက်ရတာတရားကြီးသဘောတွေကုန်ကြည့်နေမလားဒီလိုပါဗျာမင်းဝင်းရသွားတာဘယ်လိုဘယ်လိုပါပဲလို့ပြောကြပြီးနေတယ်ပြီးတော့ပေါ်လာတဲ့အစလည်းပြီးနေတယ်ဆုံးသွားတာလည်းပြီးနေတယ်နော်ဒီမှာဗျာအဲ့လိုပါပဲဖြစ်ဖြစ်ဖြစ်ဖြစ်ဒီလိုလာလိုက်ပြီးတော့မှ ဒေသာပြုတယ်ကလို့ကနော်ရှင်ပါဗျာဒါနဲ့ဆိုရင်ကြက်မှပြီးတဲ့လူသဘောနာသဘောတွေကိုသိရဆိုတာကဒါနာမည်ကြီးကလို့ကနော်ရှင်ပါဗျာဒီကအဲ့ဒါတွေနဲ့ပရမရှိမှနေတာဘယ်ဟုတ်ဒီမှာတော့ကလို့ဟုတ်လားရှင်ပါဗျာပြောမှာဟုတ်လားဒီကမေးကြည့်နေရုပ်အနေစရုပ်အနေစလို့ဒုံကြီးရှိနေတယ်ဆိုပါတော့ကလည်းနော်ရှင်ပါဗျာဒီအမှန်သားပဲရုပ်ဆိုတာလဲရူပံကိုပါဠိနော်ရှင်ပါအနေစအနေစလည်းမှန်သားပဲဟုတ်လားရှင်ပါဗျာ ဒါပေမဲ့လို့အဲ့ဒီပုဂ္ဂိုလ်ကမေးကြည့်ပါယုံနေကြလို့ဆိုတာကဘယ်ဟာကိုအာရုံပြုပြီးတော့နှလုံးသွင်းနေတာလဲဘယ်ယုံမမြဲတာကိုပြီးတယ်လို့မေးကြည့်ပါနော်ဒီမှာဘယ်ယုံမှမပါဘူးဒီယုံနေကြပြီးနာမည်ပဲရှိတယ်နော်ဒီမှာအဲ့ဒီယုံဟာအတိတ်ကာလကယုံလားငယ်ငယ်ဒီတော့ကာလကသိရရတဲ့ယုံလား နောက်ကာလကြာမှဖြစ်မဲ့ယုံလားယခုလောလောဆယ်ဖြစ်ပေါ်နေတဲ့ယုံလားတော့မေးကြည့်ပါမှမဟုတ်ဘူးလေနော်ပြပါဗျာကိုယ်တဏ္ဍာကယုံလားဒုညတဏ္ဍာကယုံလားမေးကြည့်ပါမှမဟုတ်ဘူးဟုတ်လားပြမကိုယ်တဏ္ဍာကယုံပါဆိုလို့ရှိရင်ခေါင်းထဲကယုံလားကိုယ်ထဲကယုံလားလက်ထဲကယုံလားကိုယ်ရဲ့ဉာဏ်ကယုံဒီအန္တရာယ် အမြင်လုံးနဲ့အဲဒီကနေအပေါ်ယံကယုံတာအဆုံးမို့အကျဉ်းသားတွေကဒီလိုတဲ့ကယုံတာဘယ်နာယုံလဲမင်းဘာမှမဟုတ်ဘူးလားပြောနော်ဘာမဟုတ်ဘူးဆိုတဲ့နာမည်နဲ့အိဋ္ဌဆိုတာဒီစဉ်းစားနေတာဟုတ်လားကျမပါဗျာအဲဒီကိုစဉ်းစားနေပြီးဘောဓဘောဓသာပြန်တယ်နဲ့ဒီပါရဲကလည်းဟုတ်လားကျမပါဗျာအဲ့ဒါဒီဒေသာစဉ်းစားလို့ရှိရင်အဲ့ဒါကမှပရမလို့ဆိုတာလေ ဒီလိုအကောင်းနဲ့တင်နေကြည့်ရတိုင်းနဲ့ကြည့်ရမှလည်းဒါတွေကမြင်ရပြီလို့ရှင်းရတယ်ဟုတ်လားရှင်းပါဗျာဟောသဘာဝကြရစဉ်းစားလိုက်ရင်တော့ကောင်းနဲ့တင်နေတိုင်းနဲ့ကြည့်ရဆိုတော့ဒီလိုသဘာဝကိုကြည့်ရတယ်ခင်ဗျာဟုတ်လားရှင်းပါဗျာဟောမြန်မာပြည်ကဖောင်းတယ်လာတဲ့တောင်းတဲ့သဘောကျင်းတဲ့သဘောသိကြတဲ့သဘောဒါလေးကိုကြည့်ရဟုတ်လားရှင်းပါဗျာမင်းကကြောဘုန်းကြီးကရှင်းနေတယ်ဒီကရှင်းကြပါအောင်မယ်လေဒီကြတော့ဒီရဲ့ဖွင့်ရပုံနဲ့ဘုန်းကြီးရှင်းပြဖို့ဟုတ်လားဒီလိုအတူတူကိုရှင်းနိုင်တယ် ဒီကဒီကသားရဲ့ဆိုတာလည်းလက်ထဲကနေပြီးတောက်နေတဲ့ဘောသိနေတဲ့ဘောသိကြတဲ့ဘောတွေပြီးလာမို့လားတကယ်ကြီး။ဒီမှာကအဲ့ဒါမှပရမအဖြစ်ကြီးဆရာပြရှိတကယ်လဲတာတော့တကယ်ကြီးဟုတ်လား။ဒီမှာရ။ဘုရားကြီးလည်းကမမြင်ဘူးပါပဲနဲ့ဒီပြောက်ကတရားကြီးကလက်ပြီးပြောက်သွားတယ်ဆိုတာကိုစဉ်းစားနေုံနဲ့အမှန်ကြီးဖြစ်ပါမလားတကယ်ကြီး ရှိမယ်မောင်ရမြေကြီးတည်းကြီးလက်နေတဲ့မြေကြီးမှာဟုတ်လားကျမကဒါကြီးကလက်ပြီးကြောက်သားမှပြောပြမဲ့အတွက်ကြီးတယ်ဆိုရင်လည်းအမှန်တိုင်းမြင်နိုင်တော့ဘူးလားနော်ကျမကမလက်ခင်ကနေပြီးတော့ဒီနာကဒီလိုလက်နေလို့မှန်းနေဒီမှန်းတော့လက်ပါမလားဒီလက်နိုင်ပါဘူးလားဘူးဒုက္ခလည်းဒီကြီးလိုပဲရမယ်ဒီလက်မှာဒီကြည့်မှအမှန်တကယ်လက်တဲ့ဥစ္စာလေးကိုကြည့်မှဒီကြည့်တယ်ဟုတ်လားကျမအဲ့ဒါလေး ဘာကြောင့်ပါလားခြေတိုင်းခြေတိုင်းယုံနာလေးမှတ်တာသဘာဝအကျဆုံးနေတာလေနော်ရှင်မောဘုရားဟောမြတ်စွာဘုရားဒိသံတော်ဒိသံကိုပါတာနဲ့စပြီးဟောတာလားအဲဒီတိုင်းသိမှရမှာပဲဟုတ်လားရှင်မောဉာဏ်ကြားတိုင်းဉာဏ်ဉာဏ်ကိုမှကြားတိုင်းကြားတာကိုမှနာမည်စားတဲ့ပြည်ပြည်မှဒီကမှာဘုရားကဒီကဆန္ဒနဲ့ကြားတာလည်းအကုန်ပါလို့အောင်းတာဒေတာလည်းပါလို့ရနော်ရှင်မောဘုရားအာသေစ္စကြံဒီတိုင်းမှဝေဒနာလေးဒီတိုင်းဒီတိုင်းမှဒါပါပဲဟုတ်လား ဒီမှာလာရင်တော့စတော့အကုန်လုံးကလည်းတိုင်းမှန်းနိုင်နေဘူးဒါကြောင့်နည်းနည်းကစပြီးမှရတယ်ဘာလို့စမှရတော့ဒီဘုရားမြင်ကြနေတာကတော့ကောင်းတာပင်သာစပြီးမှကောင်းတာဟုတ်လားဒီပါရဒီလိုများစမှရမကြည့်ဘူးလားဗျာလို့မျိုးကြဖြစ်ပါလေဒီလိုများစပြီးမှလည်းဖြစ်တယ်ဘုရားဘယ်မှမကြည့်ဘူးလို့ပြောဟုတ်လားဒီပါရစိတ်ခရုံနာနာမှာအကုန်လုံးအမှန်ကြီးတယ်ဟုတ်လားဘယ်သူမှမှားတယ်လို့မပြောဘူးဟုတ်လားဒီပါရအဲစိတ်တိုင်းမှရှိอืม အဲဖြစ်တိုင်းဖြစ်တိုင်းဖြစ်တိုင်းရှိမှတဲ့ဥစ္စာအဲ့ဒါအမှန်ကြီးပဲကလည်းနော်ပြန်ပါရဖြစ်တိုင်းမှရှိတတိကြီးစောင်းနေကြတာမလို့ရဆောင်လို့လေပြန်ပါဟောဒါကလည်းမလို့ရမှာပါဘူးဒါကလည်းသိအောင်လို့မပါလို့နေကြည့်အဲ့ဒါလေးကဒီလိုနားကောင်းပါရဲ့အရိယဝါဒတရားတွေကထုတ်တာဟုတ်လားဖြစ်တိုင်းမှရှိ ပါတဲ့မြင်နိုင်မှပါတဲ့ကြားနိုင်မှပါတဲ့နားနိုင်မှပါတဲ့ စားပြီးတယ်မှပါတဲ့ပြည့်ပြီးတယ်မှပါပြည့်ပြီးတယ်ကဘယ်ကပြည့်ပြီးပေါ့ဟုတ်လားဒီမှာဒီရာပြည့်ပြီးလာတယ်ရှိရရှိတယ်မှလည်းဒါမှန်တာလို့ရတယ်ဟုတ်လားဒီမှာရအဲဒီကပြည့်ပြီးလာတယ်မှလည်းရှိရရှိတယ်မှမှန်တာဟုတ်လားဒီမှာရဒါကပြည့်ပြီးလာမှရှိရရှိတယ်မှမှန်တာလေဘောင်းကပြည့်ပြီးလာမှရှိရရှိတယ်မှမှန်တာလေ အဲသတ္တဝိဒကနေပြီးတော့နှာခေါင်းတိုက်ပြီးရှိနေတာလေးမှရှိတယ်ပြီးတော့မှဒါလည်းမှန်တာပဲကဗျာဟုတ်လားမှန်ပါဗျာဒီလိုဆိုရင်နေပြီးရှိနေတာလေးမှရှိတယ်ပြီးတော့မှမှန်တာလေဟုတ်လားမှန်ပါဗျာအဲဘိုက်ကနေပြီးတောင်းနေလို့ကြားတာလေးကိုတောင်းနေကျင်းနေရှိတယ်ဘုံမဖောင်းနေပညာမှာဒါလည်းရှိတာမှန်တာပဲကဗျာဟုတ်လားမှန်ပါဗျာကိုယ်ကိုယ်လုံးမှာခေါင်းကစားပြီးခြေထောက်တန်းဟာ အားလုံးကရုပ်တဲ့ဝိပဿနာကြည့်ကောင်းတယ်လားဗျာဟုတ်လားမှန်ပါဗျာကြည့်ကောင်းတယ်လို့ဒီကဘာမှမကြည့်ဘူးဟုတ်လားမှန်ပါအာတချို့ကဒီလိုပြောတယ်ကောင်းတာပင်နာမမှကောင်းဘူးဆိုတာပြောဘာဖြစ်လို့ဒီပြောတယ်လဲဟင်မှန်ပါဒီလိုနေရာကရုပ်ဒီတော့မှကောင်းရတာနဲ့ဒီဘက်ကရုပ်လေးတော့မှားရဘူးလို့ဘယ်စာအားကိုလို့နေရတယ်မကြည့်လို့ပြောရပါဗျာဒီကမှမဆိုနိုင်ပါဘူးရာလီဟုတ်လားကျမအလကအရမ်းမဲ့ဝင်ပြီးဆိုတာတရားကနာနာသိတာအကျိုးချဟုတ်လားကျမရောကနာသိတာဟုတ်လားတရားကနာသိနေတယ်ကြည့်တယ် ဒီလိုတော့ဘယ်လိုကြည့်ရမလဲနော်ကျမတို့ကလည်းဘုရားဆက်ပြီးတော့ကျင်းပါအောင်ဟုတ်လားကျင်းပါအောင်လို့ကြာရကျင်းပါမှအရေးကြီးတယ်သူကတရားတွေကြီးအလုံးစက်ပြီးအသာဖမ်းတဲ့ဒိဋ္ဌိကြာရှိနေတာနောက်တော့မှတ်တမ်းရတယ်ဒီလိုဒိဋ္ဌိကြာကျင်းအောင်လို့လည်းအသာပြီးအဲ့ဒါကိုဘယ်နေရာမှာမှ ဒီကြောင့်ဒီမှတ်နေကြပါလို့နော်ရှင်ပါဗျာဒီသာသာယတာဝိပါဒနာကြီးရေသာဝိပါဒနာကြီးရေသာဝိပါဒနာကိုစရင်နှလုံးသွင်းကြည့်ခြင်းဤတဲ့ဝိပါဒနာအဘိဓိဝိပါဒဝိပါဒနာတို့စပြီးတော့ဝင်လာတဲ့ဗရမေကတော့ဟုတ်လားရှင်ပါဝိပါဒနာလုံလန်းနေခြင်းကို စပြီးတော့ဝင်လိုက်တာအလေးချက်စဝင်လို့ရှိတယ်လို့ဘယ်လိုဆိုလိုပါလဲဒါပေမဲ့လည်းနားလည်အောင်ဝိပဿနာစပြီးတော့ကြည့်တယ်ဒီကြောမှမနားလဲတယ်ဝိပဿနာဒီသာဝိပဿနာလုံအောင်ရင်တော့စရဝင်နေဝါဝိပဿနာစရကြည့်နေဒီသာပါရတောင်းသင်ကြားပြီးအစဉ်တိုင်းဟောကြည့်ဖြစ်ပြီသင်ကြားတဲ့အစဉ်တိုင်းကြည့်ရမယ်ဆိုပါဘောဒါမျိုးမှန်ပါဗျာဟောအင်းဒီလိုရတယ်နော် အဲကျောင်းသားတွေပါလည်းများမှာဘုန်းကြီးကျောင်းတွေမှာသုံးလို့ရှိပါရဲ့ဟေးဒီပြန်ရလာကြဆိုတော့ဒီကျောင်းသားအကြီးဆုံးလာတယ်နော်ရှင်ပါဗျာဒီတော့သူ့အောက်ကကျောင်းသားအကြီးလာတယ်ပြီးတော့မှသူ့အောက်ကဒီလိုလာတယ်ဟုတ်လားရှင်ပါဗျာအဲ့ဒါလိုပဲဒီမှာသင်ကြားပြင်လဲဆိုတာသင်ကြားလုံးကစကြည့်ရအောင်ဟုတ်လားရှင်ပါဗျာသင်ကြားလုံးနဲ့နိုင်ရဘူးဆိုမှသူ့လောက်မသင်ကြားတော့သူ့အောက်ကသင်ကြားလဲဆိုတာကြည့်ရလိမ့်မယ်ရှင်ပါဗျာဒီလိုသင်ကြားလာတယ်အဲဒီကြတော့ အဲ့ဒါကြည့်ပြီးတော့ကသူ့လောက်မကြည့်ကြတော့တပ်ပြီးတော့ကြည့်ကြလာတာဒီမှာလည်းကြည့်ကြလာတယ်အဲ့ဒါကြည့်ရတယ်နော်မှန်ပါဗျာအဲ့ဒီတော့နောက်ဆုံးကျအပြင်ကြီးလေးပြောလိုက်ကြည့်အောင်ပါလေနော်မှန်ပါဗျာကျန်တော့ကစားပြီးတော့ဒီနောက်ဆုံးကျရင်ကိုမူရညာလက်တော်ခါတာလေးကစားပြီးကြည့်အောင်ပါလေဟုတ်လားမှန်ပါဗျာအဲ့တော့ကိုအောင်းနေပြင်းနေတာရှိနေပါလေအသင်ကြားနေတာ မိုက်ကမိုက်ကိုသိနေလိုက်တာပြီးတော့ခေါင်းစားကခေါင်းဆုံးတယ်အောင်ဒိငါဒိငါနဲ့ဒါလေးကြည့်ရနော်ဒီမှာခေါင်းနဲ့ဒိငါခေါင်းနဲ့ဒိငါတွေကြည့်ရအဲ့လိုကြည့်တော့အတော့ကြည့်တော့မကြည့်ရဘူးနော်ဒီမှာရအစကလည်းမဆိုရပါဘူးအဲဒီလိုနေပါပဲအဲဒီစိတ်ကြည့်နေတဲ့ဒိဆိုရင်းနဲ့မှတ်ပြီးတော့မှာပဲလူရင်းကတော့ခေါင်းပေါ်လာကလေးအစကဆုံးတယ်ကြည့်ချပြီးတော့ ဒီကြတော့လေစအဆုံးတော်ကြီးကြပြီးဒါပဲလေဟုတ်လားပြန်ပါဗျာအဲဒါကောင်းနေပင်နေကောင်းနေပင်နေလို့စိတ်ကင်းနဲ့မှန်းပြီးတော့နေရစိတ်ကတခြားတော့ပဲလေကြီးနေတယ်နော်ပြန်ပါဗျာဒီကနိဝရဏတွေပါပဲနောက်ပိုက်ကျရင်ပါလာလို့နိဝရဏတွေယူခြင်းနဲ့ပြီးလို့ပြောတာအမှန်ကမှလေနိဝရဏတွေခြေတိုင်းခြေတိုင်းမှဒီကြီးတွေခြေတိုင်းခြေတိုင်းမှပြီးရင်ပေါင်းတာပင်နေတယ်မှဒါကညောင်းလာပွဲလာကြတဲ့ကိစ္စတွေသင်ကြလာလို့ရှိရင်အဲ့ဒါတွေမှပြီးပေါင်းတာပင်နေတယ်မှ အတန်ကြာရင်ကြာလာမှစဉ်းစားရင်စဉ်းစားလာမှဒီဟောင်းကဒီလာမှဒါပါပဲနော်ရှင်းပါဘူးဒီခါရေးလက္ခဏာလေးတွေနဲ့ဘယ်တော့ပဲမှရမှာ2မိနစ်ပဲမကြောက်အဒါဝိမာယတိရာဇာမရဏမတိမုဒိတံတိမာရိယဤကျေဒီဝဖြင့်ဇာမရဏမဝေယံဒီယယမဝဝေယံယယင်းစေသောမနာဝိညာဉ်ပေါင်းမှာပြိမေစိတာမိအဒါမရှိပြိမေစိတာမိလုံရောက်မှာပဲလို့နှလုံးသွင်းပြီးအထုတ်ပါတဲ့ဒါရယ်ဒီဟာလေးမှားတာတဲ့ဒီမှာအထုတ်ပြီးအထုတ်တယ် ဒီလိုအထုတ်တာနဲ့ဒါကဘာလို့မျိုးလို့ရပြီးတော့ဒီလိုမျိုးကနေရသွားနိုင်တဲ့ကောင်ဆရာကြီးကနော်ကျွန်တော်ဒီဒီပုဂ္ဂိုလ်မှာဆိုရင်လည်းအခုတက္ကနာချင်းနဲ့ရမယ်ဆိုရနိုင်ပါလေကလည်းနော်ကျွန်တော်လည်းရနိုင်တဲ့သဘောရှိပါတယ်ကိုကပါရမီကြီးလို့တော့မရဘူးပေါ့ပါရမီကြီးလို့တရားလက်ထက်ကဒီလိုတရားနာရင်းနဲ့ပဲရှိမှပြီးတော့သောတာပန်ဖြစ်တာလည်းရှိတယ်ဒါရာကဖြစ်တာလည်းရှိတယ်နာဂဖြစ်တာလည်းရှိတယ်ညာနာဖြစ်တာလည်းရှိတယ်နော် အကျိုးကတော့သောတာပန်ဆိုတာတရားနာအောင်နဲ့ကြီးတယ်လို့ပြောတယ်ဒီလိုမဟုတ်ပါဘူးကွာလားနော်ကျမကလည်းသောတာပန်ဆိုလည်းသောတာပန်လည်းတရားနာပြီးရတယ်ပြီးအတုကလည်းပြီးပါလေအဲယန္နာတောင်းမှတရားနာအောင်နဲ့ယန္နာပြီးလည်းပြီးတာပဲကွာလေဟုတ်ပါဗျာအမျိုးကမမျိုးပြီးပါလေယန္နာယုံနဲ့တရားနာရင်အာထုပ်ပြီးလက်ဖို့ရောက်တဲ့ပုဂ္ဂိုလ်ကြီးတဲ့တရားနာယုံနဲ့လက်ဖို့မရောက်တော့အတုကပါပဲကွာလေဟုတ်လားပါဗျာလက်သာပြဓမ္မစကြာတရားဟောတော့ အဲမြေစကြတရားဆုံးမှာတရားရသွားတာဒီကုဏ္ဏရပါတော့လေဒီလိုနော်ကျမလေးကကျမ်းတဲ့လေးပါးကတရားထုရတယ်နော်ကျမလေးကအဲတပါးကဒီအာထုရတယ်နောက်တစ်ပါးကမြေအာထုရတယ်နောက်တစ်ပါးကဘုံအာထုရတယ်နောက်တစ်ပါးကလေးအာထုရတယ်ဟုတ်လားကျမလေးကအဲဒီမှာအဲ့ဒီလေးပါးဒီရဲ့မြေရဲ့ဘုံရဲ့လေးရဲ့ဒီအာထုရပါလေနော်ကျမအဲ့လိုအထုံးမှာသောတာပန်ရှိရမယ်ကြည့်ရတာဟုတ်လားကျမပဲအဲ့လို၄ပါးသောပုဂ္ဂိုလ်ထောက်ကကြည့်ရဆိုရင်လေ ဒီမှာဟောတာပါလေအာရိယပဲကြာအဲ့ဒီကြပါပဲဟုတ်ပါပါဗျာကြပါပဲတရားနာရင်လည်းဒီလိုပြည့်လို့ရှိရင်ဘယ်မြတ်စွာဘုရားကဒီပုဂ္ဂိုလ်ကိုဒီမောင်းအားထုတ်နိုင်မှာတော့မလားဗျာဟုတ်လားမှန်ပါဗျာဒီကဒီလိုကိုဒီလိုသိပြီးတော့တယ်အဲတတိကြတယ်ဒီလိုကိုဒီလိုသိသိပြီးတော့ဟုတ်လားဒီမှာဘယ်လိုဟောပြောကောင်းလို့ဘယ်လိုဟောရလို့ရှိရင်သောတာပန်ဟာလည်းဟောရင်မဖြစ်တယ်ဘယ်လိုပြောလဲ ဘုရားတို့ဘုံကောင်းမှာတော့ဆိုပြီးအောင်ရှင်ပါဗျာဘုရားလည်းဒီအကောင်းဆုံးပေါ့ဘုရားအပြီးဆုံးပဲဟုတ်လားရှင်ပါပြီးတော့အဲ့ဒီဘုရားတရားကိုနားရတဲ့ကိုယ်ကြီးတွေဆိုတာလေဒီညနေမှာဝိရကလည်းလည်းဒီညကြီးတွေဟုတ်လားရှင်ပါဗျာအဲ့ဒီမဲ့ပုဂ္ဂိုလ်ကြီးတွေခေါင်းလုံးကပုဂ္ဂိုလ်ကြီးတွေဒီပုဂ္ဂိုလ်ကြီးတွေလည်းနာနှုတ်တဲ့ပုဂ္ဂိုလ်တွေမဟုတ်ပါဘူးရှင်ပါဗျာ တရားဟောရင်တရားနာရင်နဲ့ကပြည့်မယ်ဆိုမြတ်စွာဘုရားကဒီပုဂ္ဂိုလ်တွေတရားအထုတ်သိမအောင်လို့ဘယ်တရားတွေခိုင်းလဲတရားကတရားဟောလို့မရဘူးနောက်ကဟောရမှာပေါ့ဟုတ်လားသိမအောင်တရားဟောလို့မရတယ်သိမဟောရမှာဘောရတာလေဟုတ်လားမှန်ပါဗျာပြီးတော့အထုတ်မှဖြစ်လို့အထုတ်ခိုင်းတာဟုတ်လားသိမအဲ့ဒါလည်းမှတ်ဖို့ပါတော့ဟုတ်လားအဲဒီတရားတွေကဒီကျင်းလာရင်ဆိုရင်ဘာသာကိုသိရမှာလောရလုံးရောက်အောင်မနာမင်းရတယ်လို့လည်းအထုတ်ရတယ်လို့နှလုံးသွင်းပြီးတော့ ဒီဒီသာသာအာထုတ်ပါတဲ့နော်ကဲအာထုတ်ရလို့ဘာလို့သာသာတာဒီဒီလေးဘိုက်ကိုသိတဲ့ဘိုက်တာကောင်းတယ်လာတာကိုကောင်းတယ်လို့မှာသင်္ကြပါတာကိုသိတယ်လို့မှာကောင်းတာကကောင်းဆုံးတယ်အောင်သင်လိုက်ပြီးတော့ပြီးသွားရမယ်သင်္ကြကပြီးဆုံးတယ်သင်လိုက်ပြီးတော့ပြီးသွားရမယ် ဟောင်းနေသိနေယမနဲ့ဒီကံကြားတဲ့ပိုင်းအဲ့ဒီကြည့်ဖို့မှာဒီရင်ကောင်းတဲ့ဘုရားပြာမှာကိုယ်ကညောင်းတာဘုရားရှိနေတယ်သင်ကြလာလို့ရှိရင်အဲ့ဒီညောင်းတာဘုရားကိုသိနေဆိုင်ပြီးတော့မှဒီရင်ကောင်းတဲ့ဘုရားပြန်ပြီးတော့မှအပန်ကြားလို့ရှိရင်ကြားတယ်မှသင်္ကာမီသင်္ကာရမှဒီရင်ကောင်းတဲ့ဘုရားပြာမှာဒါပါပဲနော်အဲ့ဒါနှစ်မိနစ်နှစ်မိနစ်ဘုရားပြန်နေပြီ ကုသိုလ်မျိုးလုံးအပြင်နောက်ချက်ပေါင်း30ရတယ်ကြလို့နော်မှန်ပါဗျာ။အဲများလို့ရှိရင်40လည်းရနိုင်ပါတယ်50လည်းရနိုင်ပါတယ်နော်။မှန်ပါဒါပေမဲ့ဘုရားအမျိုးလုံးနဲ့တွေ့ကြပါမယ်။ဒါနဲ့30ကျင်းနေ60တခါလို့နော်။ဒီမှာပါ။အဲဒီဓမ္မဓမ္မအတွင်းမှာလက်ရှိစိတ်ပါတော်ဝင်တဲ့ကလေးကနော်။ဒီမှာပါ။ဒါကလည်းရှင်းပြပြီးပါရင်ဒီနေ့ရှင်းမပြတော့ပါဘူး။မရှင်းတာကျမှတခါရှင်းပြမယ်။ အဲယနေ့ယနေ့ယနေ့ဒီပါပါတော့ယနေ့ဒီပါတွေကပေါင်းလိုက်လို့ရှိရင်သူတို့ကမက်ကလမ်းခေါ်တယ်ဟုတ်လားရှင်းပါဗျာလောကမှာလမ်းဆိုတာမြို့ရောက်တဲ့လမ်းကြီးလို့ရောက်တဲ့လမ်းကြီးတော့ဒီလမ်းကြီးတော့တောင်းတဲ့လမ်းကြီးရော ဟမ်မြေစုပ်ကြောင်ကြောင်ရှိတယ်သမောကြောင်ကြောင်ရှိတယ်ခါကြောင်ကြောင်ရှိတယ်ဟမ်ရှင်ပါဘုရားဒီကောင်တို့တွေသွန်ဖို့တွေကြောင်ကြောင်ရှိတာပဲကလေးဟုတ်လားရှိပါဗျာအဲ့ဒါလေတရားတွေကနေပြီးမေဃဆိုတဲ့လားနေရာလဲမိစ္ဆာမေဃဆိုတာမှားတဲ့လားနေရှိတယ်ကလေးဟုတ်လားရှင်ပါဘုရားအဲ့ဒီမိစ္ဆာမေဃတွေကနေပြီးလိုက်ပြီးပြသွားလို့ရှိရင်အဲ့ဒါဘယ်လိုကိုသွားရလဲဘယ်သွားလဲလားဟုတ်လားရှင်ပါဘုရား ဒီပါလာကလုံးမှုကိုပေါ်ကြရဟုတ်လားရှင်ပါဗျာဒီဟာဒုတိယသောဗေလံရှိတယ်နတိသောဗေလံရှိတယ်လားဒါနသီလတွေပေါ့ဟုတ်လားမှန်ပါဗျာလောကသောဗေလံရှိတယ်ဗျာဟုတ်လားအဲ့ဒါကဘာလို့လဲအခုနားမလဲနော်ရှင်ပါဗျာလားဓမ္မတမဆိုရင်ဒီနိဗ္ဗာန်ကြီးကိုသစ္စာတလားလားလို့ပြောကြရတယ်နော်ရှင်ပါဗျာအဲ့ဒါ အမပေါင်း60ဆိုတော့ဒါလိုလုံးဝကြီးခြေလားပေါင်း60ရောက်တော့လည်းမသိဘူးလားသိပါရဲ့ဟေးခြေလားတရားနဲ့ဒီလုံးဝရောက်မယ်ဆိုလို့ရှိရင်နောက်တော့အမတ်တရားပြုလို့ရ40လို့တော့နော်သိပါရဲ့အဲဒီလိုတော့မှလည်းရည်ရတော့အဲသောတာပတိနဲ့သောတာပတိကုဏ္ဏလေးပါရောက်ဖို့ပဲနော်ဒီမှာဘုရားလေးကတရားနာနေနေမှုရတယ်ဆိုတော့ဒီလိုရောက်သွားတာလည်းဗျာဟုတ်လားမှန်ပါဗျာဒီတစ်ထောင်မှရောက်မယ်ဆိုလို့ရှိရင်တော့ အဲကိုရမယ်လေးရတော့မှာပေါ့ဟုတ်လားသမားရအဲ့ဒါပါပဲနောက်ရှိမရောက်သေးရင်တိုးရမှာပဲကတော့နော်သမားရရောမကျအတူအမှာပဲတော့ကိုသွားတဲ့ဒီကဝေးဝေးရလိုက်ဒီလိုသမားမောင်ရိုင်းသွားတာမဟုတ်လားဒါလည်းသမားရအဲဒီလတရားလည်းရောက်တဲ့ဒီရှိရဲ့တောင်းရောက်တဲ့ဒီရှိတဲ့တောင်းရောက်တဲ့ဒီရှိတဲ့အဲဒီလိုတော့သလားများလာတယ်ဟုတ်လားသမားရအေမောရကနဲ့သွားလို့ရှိရင်လည်းဒီလိုပဲသလားဒီဒီလိုလား မဝေးကြတော့မှာမော်တော်ကားတကလည်းဒိမတွေများတာပေါ့ဟုတ်လားသိပါဗျာဒိမတွေများတော့လည်းပဲဒီတော့ကနေပြီးတော့ဓာတ်ကြီးပါလေးကုန်းလို့ဘယ်နှကားလားကုန်းနေဖတ်ပြီးတော့ရှိတာပေါ့ဟုတ်လားအဲ့ဒါလိုပါပဲဒါလိုပဲဒီကဒီအာမလို့ကြီးတဲ့ပုဂ္ဂိုလ်တွေပုံမှာဆိုလို့ရှိရင်ဒီမေတ္တာပါဖို့ကလာလို့ပေါက်သွားပြီဒါလိုနော်ပြန်ပါဗျာဒါကပြေးတာနဲ့ဒါလေးကအိမ်ကြတဲ့အထုကိုရပြီအထုကိုရသွားတယ်ဟုတ်လား ကျမလည်းအာရုံကြီးရတယ်လေအာထုံးပြီးတော့ပါလို့ရှိရင်ပါရမီကြီးတော့ဒုစရဖြစ်တယ်နော်ကျပါဗျာဒါကအားလို့ရှိရင်တော့မှတ်လို့လည်းရပြီးထိုင်ပြီးတော့ကောင်းတယ်ပြင်းတယ်မှတ်လို့ဟုတ်လားကျမအဲအရင်ကမှတ်နေတယ်သွားရင်လည်းသွားတယ်သွားတယ်ကြွတယ်နားနဲ့စပြီးချင်းမှတ်လိုက်တာပဲကဗျာနော်ကျမဗျာဒီချက်တော့မှတ်လိုက်ရင်တော့ဥပဒနာမျိုးတွေတခုပြသွားတာပဲဆယ်ချက်မှတ်လိုက်ရင်ဆယ်ကဖြစ်သွားတယ်မဟုတ်လားဖြစ်ပါရဲ့ပြိဿနဲ့ကြားမှမကုန်ဘူးရလို့နော်ကျမဝိနာဘုဒ္ဓနာအမှန်ကောင်းတာ အဲတော့အမှန်တရားကောင်းတဲ့ဒီသားမျိုးကိုမရသေးတဲ့ပုဂ္ဂိုလ်ရသွားတာကျေးဇူးများသွားတာကတရားနာရင်းရဲ့အကျိုးပဲကလေးကနော်မှန်ပါဗျာဒီနေ့တော့ဒီကသိညာအောင်ကိုသုံးဆောင်ဖို့ပြီးဆိုပြီးတော့သိညာတယ်ဟုတ်လားမိဂုံမြင့်သာမိဂုံမာမိကျိုးအောင်ဖို့မြင်လားဘုရားမြတ်သာဘုရား

သံဃာဝဇာခြင်းဤနာမောကိုဤသာမီမိကိုယောမိဟာဘုရားဘုရားဘုရားမသာယောဂီအစုပညာသူရာအာသောဘုရား မာဒောတာမကွာမကြယုံမာရီဒီရဏာဒုလာယေယေဉာဏသာမာသနိသံယတာနန္ဒာမတယနာရီ ဒီဝါမိရတို့ကြားရဝိသနာရမသာဓမ္မသောနာကုသကစေနာယေသွအနုဘောကြောင့်ဒီဉာဏပရိဒဝံမြေကောင်းတို့ဒီသေယံတော်ဒီမြတ်တော်မှာကျင်းလို့ရဝိကွာရရသေချမ်းနဲ့သေချမ်းနဲ့ပြည်စုံရဒီဒေနာတော်နဲ့လာတော်လင်္ကာရှင်ရအာခြင်းပြည်စုံစွာဒီရာထနာရဝိပဿနာဉာဏ်ချင်းရမယ်ဉာဏ်ချင်းဆင်းရဲတဲ့ဉာဏ်နဲ့ဒီလိုပါသာသာရကို ဉာဏ်သာခိုက်ရောက်၍ဉာဏ်တော်ပြနိုင်ရပါစေကုန်သတည်း